ေလ20ရက်တနင်္ဂနွေနေ့ဝိဇ္ဇနောလေလာနေဇေဖြစ်တဲ့မဟာဗျူဟသုတ်တံကိုဒီနေ့အဆုံးသတ်ပြီးတော့ကျန်တဲ့အပိုင်းကိုတုဝတုဝတကသုတ်ကိုသွားပါမယ်မဟာဗျူဟသုတ်တံမှာ ပြီးခဲ့တဲ့ပတ်ကဂါထာနံပါတ်16ထီအောင်ပြီးသွားပြီဆိုတော့ဒီနေ့ဂါထာနံပါတ်19ကနေစမယ်အဲ့တော့ဂါထာနံပါတ်19မှာမဆိုးခင်မှာပဲနည်းနည်းလေးပြင်စရာလေးတစ်ခုပါနေတယ်အဲ့ဒါကနဗျမနောဆိုတဲ့စကားလုံးကဗျမနောမှာရေးချလေးကြံခဲ့တယ်နော်ဘာရရရေးချလေးထည့်ပေးရမယ် အဲ့ဒါပြီးတော့မိမိတို့အဲ့ဒီပြင်ပြီးလို့ရှိရင်အလုံးအဲ့ဒီကထာလေးကိုညီတို့ညီမြညီညီညာဖြပြကလေးခံရွတ်ဖတ်ပူဇော်ကြရအောင်နာပြမနောကပ္ပမုပေတိသင်္ခာနာဒိဋ္ဌိသာရိနာပိညာနာဗန္ဓုညတဝါစသောတမ္မုတိယောပုထုဇာဥပုခကိ ဥက္ကဏန္တိမင်းကြီးမကောင်းမှုကိုအပပြုအပ်ပြီးသော ပါတ်ဂါထာနံပါတ်16နဲ့79ကအတိပ္ပယ်ချင်းကဆက်ဆက်နေတယ်အဲ့တော့ဂါထာနံပါတ်16တုန်းကဘာပြောခဲ့သလဲဆိုရင်ဒီတမပတ်၈ပါးနဲ့အဘိညာဉ်ကြောင့်မလို့သူတို့ကဒီဇန်တမပတ်နဲ့အဘိညာဉ်ကိုအားကိုးပြီးတော့မှဒီယုံနာတွေကိုကြည့်တဲ့အခါမှာဇန်တမပတ်အဘိညာဉ်တက်တက်နဲ့ယုံနာကိုမမြင်ဘူး ယုံနာဖြစ်ဖြစ်ကိုမမြင်တဲ့အတွက်ကြောင့်မလို့သူတို့ကဒီဘဝပြောင်းတာတွေကိုတော့မြင်ရတယ်ပုပ္ပနေဝါဒနှုတ်တိဉာဏ်နဲ့နောက်ကိုကြည့်လိုက်ရင်သူကကဘာပေါင်းတော့ဘဝမဟုတ်ကဘာပေါင်း40ထိမြင်လို့ရတယ်ကဘာပေါင်း40ထိမြင်လို့ရတဲ့ခါကျတော့ဒီဘယ်ဘဝနဲ့ဘလို့သွားတယ်ဘာညာအကုန်လုံးမြင်လို့ရတယ်ပြီးတော့ဘယ်ဘဝနဲ့ဘလို့စွတီဘလို့အတန်းစားပေါ့အမျိုးအနွယ်အစင်းရောင်ဘာညာစသည်အပြည့်စုံကိုဘလို့နောက်တဲ့ဘဝဘယ်ကိုရောက်တယ်အဲ့လိုဘဝတစ်ခုနဲ့တစ်ခုကူးတာကိုမြင်ရတယ်မြင်တဲ့ခါမှာသူတို့ကအဲ့ဒါကိုပုဂ္ဂိုလ်တ attva ဖြစ်နေကြည်တာ ပုဂ္ဂိုလ်ဖြစ်တ attva ဖြစ်ကြီးတဲ့အခါကျတော့သူတို့မြင်တဲ့ဇန်တမာဘတ်အဘိညာဉ်သည်ဘာသွားဖြစ်တယ်လဲဆိုတော့အဲ့ဒီမှာတတ္တရဒိဋ္ဌိသွားဖြစ်တာအဲတချို့ကြတော့သူတို့မြင်လို့မရတဲ့ဘဝနောက်ွယ်မှာဒါပြီးရင်မြင်လို့မရတာရှိသေးတယ်တချို့တချို့သူတို့မမြင်နိုင်တော့တဲ့အဆင့်ရောက်သွားပြီယန္တာပုဂ္ဂိုလ်တွေဆိုမမြင်တော့ဘူးယန္တာပုဂ္ဂိုလ်ပြိဋိဘာနာသုတုပြီးရင်နောက်ထပ်ဘဝမရှိဘူးရိုးရိုးပုဂ္ဂိုလ်တွေကြတော့လည်းပုရုဇဉ်တွေကြတော့လည်းသိပြီးရင်ဘာမှမသိတော့ဘူးဆိုတော့တချို့ကြတော့ဥစ္စေတာဒိဋ္ဌိဖြစ်တယ် တေးပြီးရင်ပြီးပြီစင်ကြယ်သွားပြီဆိုပြီးတော့လွတ်မြောက်သွားပြီဆိုပြီးယုံတယ်အဲ့ဒီတော့သူတို့မြင်တဲ့အမြင်တွေကဘဝကိုပဲမြင်တော်လဲပဲတဲ့အတ္တဒိဋ္ဌိတတ္တဒိဋ္ဌိဥစ္စရာဒိဋ္ဌိတွေနဲ့ကန့်ညင်နေတာဖြစ်တဲ့အတွက်ကြောင့်မလို့သူတို့တွေတည်ထားတဲ့ဇန်တမာဘတ်တွေအဘိညာဉ်တွေဆိုတာဟာဘဝလွတ်မြောက်ကြောင်းကိုမရောက်နိုင်သေးဘူးတဲ့အဲ့ဒါကဂါထာနံပါတ်16တုန်းကပြောခဲ့တာ ဒါတော့ဂါထာနမဆက်ကွန်မှာဘာပြောသလဲဆိုမကောင်းမှုကိုပါပြူပြီးတော့ရဟန္တာပုဂ္ဂိုလ်သည်သင်္ခါရတရားတို့ကိုအနိစ္စအစရှိသောအဖြစ်ဉာဏ်ဖြင့်ထင်ထင်သိမြင်ခြင်းကြောင့်ယုံနာခန္ဓာတို့ကိုငါငါဥစ္စာဟုရတဏှာတိတိတို့ဖြင့်ကြံစည်စိတ်ကူးခြင်းတို့မကရောက်တော့ပြီဒီအပိုက်ကြီးဘာပြောချင်တာလဲဆိုရင်စောစောလေးတော့ကဇန်တမာဘတ်အဘိညာဉ်ရတဲ့ပုဂ္ဂိုလ်ရဲ့အမြင်နဲ့ရန်တာရဲ့အမြင်ဘာထုတယ်လဲဆိုတာအဲ့ဒါထောက်ပြတာဒါတော့ ယန္တာပုဂ္ဂိုလ်ကြတော့ဘလို့မြင်တယ်လဲဆိုရင်ခန္ဓာအစဉ်ကိုယုံနံအားဖြင့်လဲကွဲကွဲပြားပြားမြင်တယ်အနိစ္စဒုက္ခအနတ္တရဲ့သင်္ခါရရဲ့သဘောအစစ်တွေကိုလည်းမြင်တယ်မြင်တဲ့အတွက်ကြောင့်မလို့ဒါဟာငါမဟုတ်သောယုံနံတို့ရဲ့အကြောင်းကျိုးစစ်မြတာဖြစ်တယ်ဆိုပြီးတော့တကယ်အစစ်မှန်ကိုမြင်တဲ့အခါမှာဒီခန္ဓာဒီဘဝတွေပေါ်မှာငါဟုတော်လည်းကောင်းငါဥစာဟုရဲ့တော်လည်းကောင်းဆွဲလမ်းမှုမရှိတော့ဘူးမရှိတော့တဲ့အတွက်ကြောင့်မလို့သူတို့ကြတော့ဒီယန္တာတွေကြတော့အဲ့ဒီငါဆိုတာမရှိတော့ဘူးကိုယ်ပိုင်တဲ့ဟာ ကိုအမိန်ပေးလို့ရတဲ့သဘောမျိုးတွေမရှိတော့ဘူးဆိုတဲ့အခါကျတော့အဲ့ဒီပုံမှာဆွဲလန်းတတ်တဲ့တဏှာတော်၎င်းအမြင်မှားတဲ့ဒိဋ္ဌိတော်၎င်းတို့မှမရှိတော့မရှိတော့ဘူးတဲ့ပြောရမယ်ဆိုလို့ရှိရင်ဇန်တမာဘတ်အဘိညာဉ်အမြင်က အတ္တဒိဋ္ဌိမကွာဘူးယန္တာအမြင်ကြတော့ယုံနာသင်္ခါရကိုအကုန်လုံးမြင်တဲ့အတွက်အိစ္ဆဒုက္ခအနတ္တသဘောကိုမြင်တော့တဏှာဒိဋ္ဌိကွာတယ်လို့ဒါကိုရှင်းပြတာပါဒါတော့62ပါးသောအယူမှအမြင်မှနောက်သို့တကောက်ကောက်မလိုက်တော့ အဲ့ဒါကဘာလဲဆိုရင်ကိုမြင်တဲ့အယူဝါဒဒီမသေးချဘူးမပိုင်သေးဘူးဆိုလို့ရှိရင်ဘာဖြစ်တယ်လဲဆိုတော့ဟိုဝါဒကောင်းတို့တို့ဒီဝါဒကောင်းတို့တို့လိုက်တာတတ္တဝါတွေထုံးစံပဲဒါတော့ကိုဘာသာမှာလည်းပဲအခုကြည့်လေဘယိတ်သာကောင်းလဲဘဘုံကြီးကောင်းလဲဘယိတ်သာကလည်းမြန်မြန်သောတာပန်ပေးတယ်လဲမြန်မြန်သောတာပန်ပေးတဲ့ဟာကိုလိုက်သွားပြီးတော့တရားနာကြတာပဲနော်တချို့ကြတော့တစ်ခါနိုင်တမဲ့ရတယ်နှစ်ခါနိုင်သုံးခါထိုင်ရင်သုံးမဲ့ဆိုတော့လေးခါလောက်ထိုင်လဲရန်တာဖြစ်လာခဲ့ကြတာ နော်ရဟန္တာဖြစ်ပြီးအမှန်အိမ်ပြန်မမကောင်းအနာဂံဖြစ်တောင်ပြန်မမကောင်းတော့ဘူးဒါပေမဲ့ဦးစုံတို့ကြားဦးတဲ့အနာဂံတွေကတော့အိမ်မှာပြန်နေကြတာပဲဆိုတော့နော်20တရားစုကြမှာဖြစ်တဲ့အနာဂံရဟန္တာတွေကလင်းနဲ့သားနဲ့မရနဲ့အိမ်မှာနေကြတာဦးစုံတို့လည်းအဲ့ဒါမျိုးတော့နာကျင်တယ်အဲ့ဒါမျိုးရဟန္တာတော့ဖြစ်ချင်လွယ်လိုက်တာသူတို့မှာဆိုတော့ဒီလောက်အဖို့တန်တဲ့ပစ္စည်းဒီလောက်ခက်ခဲတဲ့ဟာတွေကို သူတော်ကောင်းတွေကြင်ကြံပါရမီတွေဖြည့်လို့ဒီဘဝမှာရအောင်ကြွအောင်အားထုတ်မယ်ဆိုရင်လည်းပဲနော်တော်တော်ကြီးကိုတည်တည်သာသာ လုံနိုင်မှဖြစ်တာပါနော်အဲ့ဒါတော့သူတို့မှာတော့ဟောနာသွားလိုက်တခါရောက်လာလဲနော်တမက်တဖို့ရောက်လာလဲနေအော်မြန်လိုက်ကြတာလို့အဲ့ဒီနေရာမျိုးတကယ်လို့များတာဖြစ်တယ်ဆိုဥစဉ်နဲ့လည်းသွားပြီးတော့မှတရားလိုက်ထိုင်လိုက်ချင်ပါတယ်တခါပြန်တမက်ရတယ်ဆိုရင်နော်လေကာလို့ဆိုရင်ကိစ္စပြီးရောဒီမှာတော့ဒီဟိုယူဒီယူတွေဟာ ဘာသာရေးတည်ထောင်တဲ့သူဆိုတာကိုယ့်အယူဝါဒကိုယ့်ဘာသာစီအောင်ကားအောင်အထင်ကြီးအောင်ပို့ပြီးတော့သူများတွေကျေပြတ်အောင်ကြော်ညာတာထုံးစံပဲဆိုတော့အဲ့ဒီလူတွေဘာကြိုက်နဲ့ဘာတွေကြိုက်မလဲဆိုတာကိုပစ္စည်းထုတ်လုပ်တဲ့သူတွေကလူတွေလိုအပ်ချင်လူတွေကြိုက်မယ့်ဟာကိုကြည်ပြီးထုတ်တယ်လို့ဘာသာရေးထုတ်လုပ်တဲ့ပုံကိုယ်တွေဘာသာရေးခေါင်းဆောင်လုပ်နေတဲ့ပုံကိုယ်တွေကလည်းလူတွေအကြိုက်သိတယ်တနည်းလူတွေဘာအားကိုးခြင်းတလဲဘာကြောက်တလဲ ကြောက်တာနဲ့အားကိုးကျင်တာကြောက်တယ်ဆိုရင်လည်းကြောက်တဲ့အကွက်နဲ့6မှကိုမှလေဘာအားကိုးကျင်တယ်လဲသူတို့လူကျင်တာလေးပေးမှလာမှဆိုတော့အဲ့ဒီအကွက်ကိုကြည့်ပြီးတော့သူတို့ကဖန်တီးတာဖန်တီးတော့ဟိုဟာလေးကောင်းနုံနုံဒီဟာလေးကောင်းနုံနုံနဲ့ကိုယ့်ရဲ့ဉာဏ်ကအမြင်မပိုင်သေးတဲ့အတွက်ဟိုနောက်ကိုတကောက်ကောက်လိုက်လိုက်ဒီနောက်ကိုတကောက်ကောက်လိုက်လိုက်လိုက်တာပြောတာအဲ့တော့ရန်တာလည်းဖြစ်ရောသူတို့ပြောတာတွေကမှန်မှန်လည်းသိတော့ယုံနာသင်္ခါရသဘောတရားတွေကိုဟိုလိုပြောဒီလိုပြောနေဘသူကပဲကဲတော့မလို့လို့ဘသူကပဲမတော့မလို့လို့ဘာမှမလုပ်ဘဲနေပဲ ကျွတ်တောင်းဝင်တော့မလို့လို့အသိဉာဏ်ရတော့မလို့အလိုက်တန်းဖြစ်တော့မလို့လို့ ਨੇ အဲ့ဒီလိုမျိုးဟိုကကောင်းတို့ဒီဟာကောင်းတို့ ਨੇ ကြော်ညာတဲ့နောက်ကိုမလိုက်တော့ဘူးလို့ဆိုလိုတယ်နော်ပြီးတော့အဲမိစ္ဆာအယူမှားကိုအနှစ်သာရအဖြစ်သက်ဝင်ယုံကြည်တော့မည်မဟုတ်ဆိုတော့ပထမကတော့တကောက်ကောက်လိုက်တာဒုတိယအမျိုးအစားဝါဆိုတာနောက်ထပ်အတိတ်ပဲတစ်မျိုးကတော့မိမိကအဲ့ဒီဝါဒကိုကြိုက်ပြီးပြီဆိုရင်အဲ့ဒီဝါဒမှာအဲ့ဒီဝါဒအနှစ်သာရအဖြစ်ကိုကကျင့်သုံးပြီးလိုက်နာပြီးတော့မှ နေတာနော်အဲ့ဒီဝါဒကိုနစ်နစ်နောနောလိုက်နာကျင့်သုံးနေတာကိုဆိုလိုတယ်အဲ့ဒါမျိုးလည်းမလုပ်တော့ဘူးတဲ့ရန်တာဖြစ်ပြီဆိုမှတော့သောတာပန်ကစလို့ပြီးခဲ့ပါပြီဒါတွေကတမပတ္တိဉာဏ်အဘိညာဉ်ဉာဏ်ဖြင့်ဖွဲ့ဆက်အပ်သောတဏှာဒိဋ္ဌိတုသောအဆွေမျိုးရှိတော်မူလည်းမဟုတ်တဲ့အဲ့ဒါလေးကတော့နည်းနည်းခက်တယ်နော် သူရဲ့မူရင်းပါဠိမှာနာပိညာနာဗန္ဓုဆိုတဲ့စကားလုံးလေးကိုပြောတာညာနာဗန္ဓုညာနာကညာဗန္ဓုကဆွေတို့မျိုးတို့အဖွဲ့ဆက်ထားကိုပြောတာဆိုတော့ဒီနေရာမှာပြောချင်တာကစောစောလေးတုန်းကဦးဇင်းတို့အထင်ကြီးပါတယ်ဆိုတော့ဘာမှမရှိသေးတဲ့ပုရုဇဉ်တယောက်အစိမ်းခောက်ခောက်အနေနဲ့ဆိုရင်ဇံရတယ်တဲ့ဆိုရင်သိတ်ထင်ကြီးတာပဲဇံဆိုတဲ့အတန်ကြတာ ਨੇ အထင်ကြီးရောအဲဒီကမှတစ်ဆင့်အဘိညာဉ်ဆိုတော့တကောအဋ္ဌိပတ်ဒီပါရလာတော့ဘိုးအထင်ကြီးရောဒါတော့ဇံရောင်ရောင်အဘိညာဉ်ရောင်ရောင်ဟိုဟိုဒီဒီ အုံလေးဖွာလေးနော်မန်းမှုတ်တတ်တဲ့ဟာတောင်တော်တော်ထင်ကြီးတာကောင်းခင်မြပြန်ပြလိုက်မယ်ဆိုတော့ပြောမနေနဲ့တော့နော်အဲ့ဒါလောက်အဆင့်ကိုမပြောနဲ့အောင်ဝိဇ္ဇနုရိတ်သားတွေမှာတွေ့ရတဲ့ဟာတွေကဘာတွေလဲဆိုလို့ရှင်တခါတလေယောဂီတွေအမထုတ်ဘူးမဟုတ်ပါအထုတ်ပါတယ်တကယ်လည်းကြိုးကြိုးဆဆလုပ်တယ်ကြိုးဆဆလုပ်တော့လမ်းတစ်ခွနေရာလေးတွေဆိုတာအများတန်းရှိတာပဲနော်ဒါလေးကိုကိုကကိုရဲ့ရှောက်လမ်းမဲ့လမ်းမှန်ကိုရွေးမှာ ဥရိယပြညာလောက်မှရောက်ပြီဆိုလို့ရှိရင်တမာတိတွေတဲလာပြီးတဲ့အခါတည်ငြိမ်မှုတွေဖြစ်လာတော့နောက်တော့တဖြည်းဖြည်းနဲ့အမြင်လေးတွေဟိုပြောင်းဟိုနမိတ်ရောင်ဒီနမိတ်ရောင်အယောင်လေးတွေမြင်တာပေါ့တာပါတာဟိုဖြစ်တာဒီဖြစ်တာဒါလေးတွေဖြစ်လာတဲ့အခါကျတော့ဟာငါတရားထုဆိုတာဒါပဲထင်တယ်ဇန်လိုလိုမဲ့လိုလိုဖိုးလိုလိုနဲ့အဲ့ဒီလိုလေးတွေဖြစ်တာဖြစ်လာတဲ့အခါကျတော့လမ်းကြောင်းကအဲ့ဒီမှာဆလွဲတာเนาะဒါဝိပဿနာရဲ့အညစ်အကြေးလို့ခေါ်တယ်ပေါ်လာတာကတော့ကြိုးစားမှုကြောင့်ပေါ်တာပဲသို့တော့ဒါကဖြတ်ကျော်ရမယ့်အဆင့်ဖြစ်နေ ဖြတ်ကျော်ပြီးတော့ဝိပဿနာနုပိုင်းပေါ့နော်ဒါဒုရုဏဝိပဿနာခေါ်တာဒုရုဏဆိုတာကမရင်ကျစ်သေးဘူးမရင်ကျစ်တော့ဘလောက်အဖြစ်ကိုရအောင်အားကောင်းအောင်အဲ့ဒီကနေတဆင့်ကြော်ရအောင်ပါဆိုတော့ရိတ်သားတွေမှလည်းတချို့အားထုတ်တဲ့ခါတွေမှာအဲ့ဒီလိုယောဂီတွေကတွေ့ခဲ့မြင်ခဲ့ပြီဆိုရင်ဒါကိုတရားထူးကြီးဖြစ်နေကိုမှပြောနေကြတာဒါတော့ဇန်လောင်မြပြန်ပြနေနေဆိုတော့တေချာပေါ့စဉ်းစားတာကြည့်ပြီးတော့ဘလောက်ဖြစ်သွားမလဲဆိုတာအဲ့ဒီကမှသူတို့ဖြစ်တာမမှားဘူးเนาะမလွန်ဘူး သို့တော့ကိုကမှန်းမတော့သိထားရမယ်သူတို့ကဘဝတောင်ခြီးပြီးတော့မှဘဝ40ကကဘာ40လောက်မြင်တာဘဝပေါင်းများစွာအဲ့ဒါလောက်မြင်ထားတဲ့ခါကျတော့သူတို့မြင်တဲ့အမြင်တွေကိုသူတို့ကနောက်ဆုံးကြတော့ငါဒီလိုမြင်တယ်ဒါတွေတွေ့ထားတယ်နော်ဘဝတွေနောက်ကိုပြန်ကြည့်ရင်ကဘာပေါင်း40 तू ဘလို့ဖြတ်တန်းခဲ့တယ်အဲ့ဒါလိုအထောက်အထားနဲ့သူ့အမြင်ကိုပြောတဲ့အခါမှာသူ့အမြင်ကိုနောက်ဆုံးချတာကောက်ချစ်ချလိုက်တဲ့အချိန်ကမှာဘာကိုအားကိုးချတယ်လဲဆိုရင်တမာဘတ်နဲ့အဘိညာဉ်ကိုအားကိုးပြီးတော့ကောက်ချစ်ချတာ ဒါတော့ तू ကောက်ချစ်ချတာကအတ္တဒိဋ္ဌိကိုမကျော်လွန်နိုင်ဘူးအတ္တဒိဋ္ဌိမကျော်လွန်နိုင်တာဖြစ်တဲ့အတွက်သူ့ရဲ့အယူအဆကနောက်ဆုံးမှာဘယ်ဘက်ကိုရောက်တယ်လဲဆိုရင်ဘဝဆိုတာစစ်တိုက်သွားနေတာပဲမပြတ်ဘူးရှိနေတာပဲဒီကောင်လေးကသွားနေတယ်ဆိုတဲ့သဘောမျိုးဖြစ်ပြီးတော့မှဘဝမပြတ်တော့ဘူးတစ်ခုပြီးတစ်ခုသွားတယ်ဆိုရင်တတ္တရာဘက်ကိုရောက်သွားရောသူမမြင်နိုင်တဲ့နေရာမှာဆုံးသွားပြီဆိုရင်ဘဝဒီနေရာပြတ်တယ်ဆိုတော့ဥစ္စေတာတိတိရောက်ရောသွားနေတာလေးကလည်းငါပဲအတ္တပဲဒီကောင်လေးကြောင့်မလို့ဒါလေးက ရောက်လျာဘဝမှာလုံးသမျှကုသိုလ်အကုသိုလ်ကို तू ကပဲခံစားရတယ် तू ကပဲအဲကောင်းကျိုးဆိုးကျိုးကိုခံစားရတယ်လို့အတ္တကောင်လေးကနေပြီးတော့မှကောင်းမကောင်းခံစားမှုဖြစ်တယ်ဆိုရင်လည်းအတ္တဒိဋ္ဌိဖြစ်ပြန်ရောဒါကြောင့်မလို့သူတို့ကအဲ့ဒီဒိဋ္ဌိသည်ဘာကိုအမိပြုဖြစ်တယ်လဲဆိုရင်ခုနကတမာဘတ်နဲ့အဘိညာဉ်ကိုအမိပြုပြီးတော့ဖြစ်တာဒါကြောင့်ဒီနေရာမှာဒင်းတို့ကြောင့်မလို့ငါမှားခဲ့တာလမ်းခွဲပြီနော်ဒင်းကငါအာကိုကြီးလို့ ယုံမှတ်ခဲ့လို့ငါတင်းရဲ့မျက်လုံးနဲ့မြင်သမျှတမာဘမျက်လုံးအဘိညာဉ်မျက်လုံးနဲ့မြင်ခဲ့သမျှပုပ္ပေနိဝါဒနုတ်တိညာဒေဝစေကုညာဒါကြီးတွေကိုအထင်ကြီးပြီးတော့ငါမြင်ခဲ့တာတွေကိုငါကောက်ချစ်ချလို့ဒင်းတို့ကြောင့်ငါတန်တရားထက်ရှိတာဆိုပြီးတော့အဲ့ဒီနေရာမှာဆွေမျိုးဖြတ်တာဝိပဿနာဉာဏ်မဲ့ဉာဏ်ဖွညာဝိပဿနာတော့နှုတယ်ပဲထားပါတော့နော်မဲ့ဉာဏ်ဖွညာလဲရောက်ရောတခါတည်းဖြတ်ပလိုက်တာဒါတော့သောတာပန် ဖြစ်ပြီဆိုရင်ပဲဒီဟာတွေကဖြတ်နိုင်ပါပြီနော်ဖြတ်လိုက်တဲ့အခါမှာ ဒင်းတို့ကြောင့်မလို့ငါဒီအမှားကိုရောက်တယ်ဆိုပြီးတော့ဒီညံတွေကိုဖြတ်တာကိုအဲ့ဒီညံတွေနဲ့ဆွေမျိုးဖြတ်တယ်ခေါ်တယ်ဆွေမျိုးမဆက်တော့ဘူးဒါတွေနဲ့ငါမိတ်ဆွေအပေါင်းအသင်းမလုပ်တော့ဘူးလို့ဆိုလိုတယ်စောစောလေးတုန်းကတော့သူ့ကိုအထင်ကြီးတာကိုအထင်ကြီးတဲ့အတွက်ကြောင့်မလို့ပို့ပြီးတော့မှားတာဒါကြောင့်တခါတလေမှအားကောင်းတဲ့သူနဲ့အားနည်းတဲ့သူအားကောင်းတဲ့သူရဲ့အမှားပိုရှည်တတ်တယ်ဘာဖြစ်လို့လဲဓာတ်တန်ရလိုပဲနော်အတွင်းထဲကိုနှစ်နဲ့သူကပိုထိသွားတာရိုးရိုးတမန်ကရှံကမှားတဲ့လူက ကုလို့လွယ်တာပေါ့နော်အပေါ်ရန်အရေကလေးလောက်ချက်မိတာကတော့ဒါမင်းညာဒီတိုင်းလေးဇီရိုလေးဆွတ်ပြီးတော့မှဒါလေးစက်ကူလေးအုပ်ထားလိုက်ရင်တောင်းမှသူကနဲ့သူပျောက်သွားမှာသို့တော့အတွင်းထဲထိတခါတည်းနစ်နစ်ရှမ်းရှမ်းကြီးဝင်သွားပြီဆိုတာနဲ့ infection တွေပါတယ်ဝင်မှာကြောက်တာဟာတခါတည်းဆေးဟာကြိုးဟာနဲ့တခါတည်းလောက်ရပြီလေအဲ့ဒီလိုပဲဒါ infection ထိတာပဲအဲ့လိုထိတော့ပိုးပြီးတော့အနာကမဖြစ်သင့်မဲနဲ့ပိုးရင်းချင်ရင်းမဲအသက်လည်းအန္တရာယ်ရှိချင်ရှိမယ်ဒီအတိုင်းပဲအဲ့ဒီတော့သူတို့မှားတဲ့အမှားကပိုးပြီးတော့မြင့်တဲ့အတွက်ပိုးနဲ့ရှိုင်းတဲ့နဲ့ရှိုင်းတဲ့အတွက်ပိုးရှည်တတ်တယ် အဲ့ဒီအမြင်မှားကိုရောက်စေတတ်တဲ့အဘိညာဉ်တမာဘတ်နော်အဲ့ဒါကိုသူဆွေမျိုးဖြတ်တာနပိညာဏဗန္ဓုတဲ့မင်းတို့ငါအထင်ကြီးခဲ့တဲ့ဒီအဘိညာဉ်ညာနဲ့တမာဘတ်တို့ငါဖြတ်ပြီလို့ဆိုလိုတာဒါကြောင့်အဲ့ဒီနေရာမှာတော်တော်လေးနည်းနည်းပါတယ်ဘာဖြစ်လို့လဲဆိုတော့နော်လွန့်ပြရမှာလဲအစီနစ်ဟဲဟဲစားဖို့ကြတော့လဲတဲ့ရတရှက်ရှက်ဟုတ်တော့မလားဒီညာကြီးတွေကိုကိုကဟောတော့က အထင်ကြီးထားတာဒါတော့အထင်ကြီးထားတော့အစီကတဟဲဟဲဖြစ်နေတယ်သို့တော့ကိုကလည်းမညံကိုမရသေးတဲ့အခါကျတော့နော်ခက်တယ်လေဒါတော့ဝိပဿနာပဲမညံဘက်ကနေကြည့်တော့မှားနေတာဖြစ်တဲ့အတွက် तू ကအမှားကြီးနေဖြစ်နေတော့တရားတရှက်ရှက်ဒါတော့ကိုကညံကိုမပိုင်သေးတဲ့အတွက်ကြောင့်မလို့လုံးဝမဖြတ်နိုင်ဘူးသောတာပန်လောက်ဖြစ်ပြီဆိုရင်တော့ဒီဒိဋ္ဌိတွေကြောင့်မလို့စွဲတဲ့အယူဆကိုအဲ့ဒီမှာမှဖြတ်လို့ရတာအဲ့ဒီအချိန်ကျမှ तू လဲဒါနဲ့ ဆွေမျိုးဖြတ်လိုက်တာနညာနာဘန္ဓုတဲ့အဲ့ဒီမှာသူကတော်တော်လေးလက်နစ်ပါတယ်အမှန်အဖြစ်တော်ကယန္တာပုဂ္ဂိုလ်ဒီသင်္ခါရတရားတို့ကိုအနိစ္စအစာရသောအဖြစ်သိခြင်းကြောင့်ပုထုဇဉ်တို့၌သာဖြစ်တတ်ကုန်သောဝါများသောအဖြစ်တိဋ္ဌိတို့သည် ဖြစ်เสียကုန်သောဘဝတန်တရားမှာလွတ်မြောက်ကြောင်းဟူ၍သမုတ်အပ်ကုန်သော62ပါးသောအယူမှားတို့ကိုလက်လျူရှုကုန်၏ပြောချင်တာကတန်တရားတောတာပန်ကိုမဖြစ်သေးတဲ့အဆင့်ထိအောင်ဒီအယူတွေကိုဟိုဟာကောင်းတို့နဲ့ဒီဟာကောင်းတို့နဲ့တောက်လျှောက်တကောက်ကောက်လိုက်ပြီးတော့ လေ့လာခဲ့တယ်ကြင်ကြံခဲ့တယ်အယူတွေမှားခဲ့တယ်အဲ့ဒါတွေကိုရန်တာဖြစ်တဲ့အချိန်ဆိုတော့ရန်တာဖြစ်တယ်ဆိုတော့သိရင်လို့ထားပါတော့သောတာပန်ဖြစ်ရင်ဆိုတောင်ဒါတွေကတော်တော်ကြီးပယ်ပြစ်လိုက်ပါပြီဒါကြောင့်ရန်တာလည်းဖြစ်ပြီဆိုတော့ဒါပြီးရောအာလုံးနော်သင်္ခါရတွေကိုအာလုံးကောင်းဒီသူ့ရဲ့သဘောတွေကိုနဲ့နဲ့နော်နော်ကျင့်စရာကြံစရာသိစရာလဲကုန်ပြီအဲ့ဒီလို ကုန်ပြီဖြစ်တဲ့အတွက်ကြောင့်မလို့အောက်အဆင့်နေမှာမှားခဲ့တဲ့အမှားမှန်သမျှတန်တရားကလွတ်ပြီးအမှားတန်တရားကကျွတ်ထွက်သွားပြီကျွတ်ထွက်သွားတဲ့အတွက်ကြောင့်မလို့ဦးဇင်းတို့လိုပုရိသေတာမန်ပုဂ္ဂိုလ်တွေဒိုကြီးမဟုတ်ဒိဋ္ဌိတွေမှားယွင်းတတ်တဲ့ဒီ62ပါးသောဒိဋ္ဌိအယူမှန်သမျှကိုလစ်လျူရှုလိုက်ပြီစွန့်လိုက်ပြီလုံးဝ abandon လုပ်လိုက်ပြီလို့ဆိုလိုတယ်နော်ဒါတော့ယန္တာမတပါးသောပုရိသေတို့သည်ဒိုတိမဟုတ်ဒိဋ္ဌိတို့သည်62ပါးသောအယူမှားတို့ကိုစွဲမြဲစွာယူကြကုန်၏ ဝိဇ္ဇတော်တော့မလွတ်နိုင်သေးဘူးပဲနော်ဘာဖြစ်လို့လဲဆိုရင်အမြင်မပိုင်သေးလို့ဇံလောင်များရရင် ယူတောင်းယူကျင်ယူလိုက်အောင်မှာနော်ဒါကြောင့်အဲ့ဒါတွေကိုမိမိတို့ကအခုအတိမှန်နဲ့ဒီလိလာခြင်းကပဲဆင်ခြင်ဖို့ရတယ်ယောနိသောမနတိကာရဆိုတာအဲ့ဒီလိလာခြင်းကနေမိမိတို့ကိုအယူပြန်ပြန်ဖြောင့်ပေးတယ်ဟာဒါတွေကငါတို့အထင်ကြီးတယ်လို့တော့မဟုတ်ဘူးနော် ဆိုတဲ့အခါကျတော့မိမိတို့တကယ်လို့ဇံကိုရောက်လို့ရတယ်ဆိုရင်တောင်မှဇံနဲ့မရတော့ဘဲနဲ့မိမိတို့ဝိပဿနာဘုကိုခေါင်းဥတည်ပေးရမယ်။နော်အဘိညာဉ်တွေရတယ်ဆိုလို့ရှိရင်လည်းဟောဒီအဘိညာဉ်ဒီဝိပဿနာရဲ့အထောက်အကူပြုရေးအတွက်သားလျင်ဘဝတန်တရားမြင်ပြီးဘဝတန်တရားကကြောက်တဲ့ဉာဏ်ညင်းငွေတဲ့ဉာဏ်ဖြစ်စေဖို့သာလျင်ဖြစ်ရမယ်။ဒါတော့ဝိပဿနာကိုအခြေခံပြီးတော့သွားတဲ့ဇံမျိုးကတော့အန္တရာယ်များသောဖြင့်ကင်းပါတယ်။ဒါပေမဲ့ဝိပဿနာမပါဘဲဇံတက်တက်သွားမယ်ဆိုရင်အဘိညာဉ်အထိပဲတက်စေအောင်တော့အန္တရာယ်ကြီးတယ် အဲဒါကြောင့်ဒီနေရာမှာဒီညံသမားတွေပေါ့ဇံသမားတွေမှားခဲ့တဲ့မှားခွက်ကိုထောက်ပြတာဒါတော့ရန်တာရဲ့အမြင်အခုနဇံဘိညာဉ်သမားတွေရဲ့အမြင်ဒီအဲ့ဒီလိုကွာတယ်တဲ့သူကတော့မှားတဲ့ဒီဇံတက်တဲ့ဘိညာဉ်တက်တဲ့ကိုစွန့်ခဲ့ပြီးတော့မှဘဝလွတ်မြောက်ရေးဘက်ကိုသွားတဲ့အတွက်ခုနကသူတန်တရားလဲခဲ့တဲ့62ပါးသမိတ်စာယူကိုဆွတ်လိုက်ပြီတဲ့ဒါတော့ဘုဒ္ဓဇင်နဲ့ဒိဋ္ဌိတွေကတော့မစွန့်သေးဘူးလဲတော့မယ်လို့ဆိုလို့တယ်ဒါကြောင့်သူတို့ရန်တာများကြတော့တိစီယာ ယုတ်နံသင်္ခါရသဘောကိုညာတပရိညင်တိရဏပရိညင်ဘာနာပရိညင်ဆိုတော့ပရိညင်၃ပါးနဲ့ကြာကြာနာနာခွဲခြားတည်ပြီးတော့ပညာပရမတ်တွေကိုလည်းတည်တည်ချာချာနားလည်ပြီးမှားတဲ့ဟာတွေမှန်သမျှကိုမယူတော့ဘူးအားလုံးလက်လွတ်ရှုလိုက်ပြီဒါကြောင့်သောတာပန်မဖြစ်ခင်အထိအမတန်တရားမှာလဲပြီးလိမ့်မယ်သို့တော့သောတာပန်ဖြစ်ပြီးတဲ့အချိန်ကစပြီးတော့အဲ့ဒီအယူမတွေအားလုံးထားရခဲ့ပြီတဲ့အရိယာမတပါသော ပုရုဇဉ်နေဒိဋ္ဌိတွေကတော့အဲ့ဒီတန်တရားထဲမှာလဲတော့မယ်လို့ဆိုလိုတယ်ဒါကနံပါတ်7ခွင့်ရဆိုလိုရင်းပါ နောက်နံပါတ်78ကိုသွားကြစို့ဝိဝိသေဇဂန္ဓာနိမုနိဒလောကေဝိဝါဒဇာတေတုနာဝေကတာရီတန်တောအတန္တေတုဥပိကကောသောအနုဂဟောဥက္ကနံဥက္ကဟနန္တိမင်းကြီးဤလောက၌ ပိနိဝေတဒီဟုသောဆွဲ၍ဖြစ်သောမြင်ခုံခြင်းရှိသော လူတို့သို့အယူကွဲသောအာဖြင့်သူတို့ထဲ၌မပါဝင်တော့ပေထိုယန္တာသည်ရာဂဒေါသစာသော၁၁ပါးသောမိငြိမ့်ပြီးသည်ဖြစ်၍ မငြိမ့်သေးသောမိဆယ်တပါးရှိသော သူတို့၌ရံပစ်မပြုတ်လက်လျိုးရှု၏မိမိ၏အပူငြိမ့်ကြောင်းအကျင့်ကိုတဏှာဒိဋ္ဌိတို့ဖြင့်သုံးသက်ဆွဲကိုင်းချီးမွမ်းပြောဆိုခြင်းမရှိတပါးသောဒိဋ္ဌိတို့သည်ကားမိမိတို့အယူအကျင့်ကိုတဏှာဒိဋ္ဌိတို့ဖြင့်သုံးသက်ကိုင်းဆွဲချီးဝဲပြောဆိုကြကုန်၏ကောင်းပြီ ဝိသေသဂန္ဓာနိမုဏိဒလောကေတဲ့ဤလောက၌ငါဖျားဤတိပိသာယန္တာတိအဘိဇာပြာပါဒသီလပတပရမတဣဒံသစ္စာဘိနိဝေဒကန္တာ၄မျိုးရှိတယ်ဒီဟုသောအထုံးဖွဲ့တို့ကိုမဉ္ဇဉ်ဒီဟုသောလက်ဖြင့်ဖြုတ်ဖြေပယ်စွန့်၍အယူဝါဒကိုစွဲ၍ဖြစ်သောညှင်းခုန်ခြင်းရှိသော လူတို့သို့အယူကွဲသောအဖြစ်ထိုသူတို့တိုင်း၌မပါဝင်တော့ပေအဲ့ဒီနေရာမှာ ဒီယန္တာဖြစ်တဲ့ပုဂ္ဂိုလ်ကတော့ဂန္ဓာ၄ပါးဆိုတဲ့အထုံးအဖွဲ့နော်ဒီအထုံးအဖွဲ့တွေကိုတန်တရားထဲမှာစွဲပြီးမြဲနေအောင်ထုံးထားတဲ့အထုံးကြီးကိုဖြေလိုက်ပြီလို့ဆိုလိုတယ်ဒါလည်းသူရဲ့မညံနဲ့မညံတိဟုသောလက်နဲ့ကင်ပြီးတော့မှဖြေမှအဲ့ဒီအထုံးကြီးပြေသွားတာထိုယန္တာတိကြာကဒေါသစတဲ့တဆက်တည်းသို့မိငိမ့်ပြီးသည်ဖြစ်ရမငိမ့်သေးတဲ့မိမငိမ့်သေးတဲ့ပုံကိုယ်တွေကိုလည်းရံပက်မပြုတ်ပါဘူးတဲ့လက်လူရှူထားလိုက်တယ်အပူငိမ့်ချောင်းအကျင့်ကိုတဏှာတိတုတို့ဖြင့် သုံးသက်ဆွဲကင်ချီးမွမ်းပြောဆိုခြင်းလည်းမရှိဒီနေရာမှာမိမိကျင့်တဲ့အကျင့်ကိုတဏှာဒိဋ္ဌိနဲ့မဆွဲဘူးနော်အဲ့ဒါလည်းအရေးကြီးတယ်ဒါတော့တပါးသောဒိဋ္ဌိတို့စီကမိမိတို့အယူအကျင့်ကိုတဏှာဒိဋ္ဌိတို့ဖြင့်သုံးသက်ဆွဲကင်၍ချီးပွဲပြောဆိုကြကုန်၏ဒါကသူ့ရဲ့မြန်မာပြန်ပေါ့နော်ဒါကြောင့်ကောင်းပြီပထမအဲ့ဒီမှာဂန္ထဆိုတဲ့စကားလုံးလေးကိုဦးဇင်းတို့နည်းနည်းလေ့လာကြည့်ရအောင်ဂန္ထ၄ပါးအထုံးဖွဲ့၄ပါးလို့ဦးဇင်းတို့တင်းကြုတ်တဲ့တုန်းကဒါလေးတွေလေ့လာခဲ့ပြီးပြီလို့ထင်ပါတယ် အဲ့တော့ဂန္ဓဆိုတာတန်တရားထဲမှာပြေးမသွားအောင်လို့ခြီးထားတာပဲ။ဟောဂန္ဓ၄မျိုးရှိတယ်တရားကိုအဖြစ်တော့၃မျိုးပေါ့။အဘိဇာကာယဂန္ဓအဘိဇာဆိုတာကလောဘပါပဲနော်။လောဘဆိုတဲ့ခြီးတဲ့ခြီးကြိုးကတစ်ခုပြီးတော့မှဗျာပါရကာယဂန္ဓဗျာပါရဆိုတာဒေါသပဲဒေါသတည်ဟူသော ခြီးကြိုးကတစ်ခု။ သီလမတပရမာသကာယကန္တာဒါကမိစ္ဆာဒိဋ္ဌိပြောတာဣဒံသစ္စာပိနိဝေသကာယကန္တာဆိုတာလည်းမိစ္ဆာဒိဋ္ဌိပြောတာဒါကြောင့်တလုံးချင်းကြည့်မယ်ဆိုရင်ဒီနေရာမှာအဘိဇ္ဇာကာယကန္တာဆိုတာဘာလဲဆိုရင်မိမိအယူဝါဒနဲ့ပြင်းစွာတမ်းမြစ်တမ်းမြစ်ချင်းတူသော လောဘအထုံးအဖွဲ့ဆိုတော့ဒီနေရာမှာဒီပြောမယ်ဆိုလို့ရှိရင်တော့အဘိဇ္ဇာကာယခန္ဓာက ဒီပြင်နေရာမှာတုန်းကအဘိဇ္ဇာဆိုတာကသူတစ်ပါးရဲ့ပစ္စည်းကိုမတရားလိုချင်တာနော်သူဟာလေငါဖြစ်ရင်ကောင်းပါပဲဆိုပြီးတော့မှနော်အလကားနေရင်းနဲ့မျက်စောင်းလေးထိုးကြည့်ပြီးတော့လိုချင်တာကိုအဘိဇ္ဇာတဲ့ဒီနေရာမှာကတော့လောလိုချင်မှုအားလုံးနဲ့ဆိုင်တယ်နော်ဘယ်လောဘမဆိုဆိုင်တယ်ဒါတော့အဓိကအဖြစ်တော့ဒါကဘယ်နဲ့ဘာနဲ့ဆိုင်တယ်လဲဆိုရင်မိမိအယူဝါဒမှာပြင်းပြင်းထန်ထန်တတ်မဲ့စွလန့်တတ်တဲ့လောဘဒီဟုသောအထုံးဖွဲ့ဆိုတော့မိမိ တတ်မြတ်တယ်ဆိုတာဘယ်ဟာမှဟိုကာမဂုဏ်၅ပါးမှာတတ်မြတ်တာကိုပြောတာမဟုတ်ဘူးကိုယ့်ရဲ့ယူယူထားပြီးတာကိုအဲ့ဒါကြီးကိုတတ်မြတ်နေလဲအဲ့ဒါဘိဇာပဲဒီနေ့လောဘပဲပြီးတော့ကိုယ့်ရဲ့ဟာကိုသူတို့ဘာတွေကနေပြီးတော့ကိုယ့်ယူဝါဒကိုသူတို့ဘာတွေကနေပြောကြဆိုကြဝေဖန်ကြပြီးမားတယ်ပြုတယ်ဘာဖြစ်တယ်ညာဖြစ်တယ်ဆိုလို့ရှိရင်ကိုယ့်ရဲ့အယူကိုသူများကမှားတယ်လို့တော်လကောင်းဝေဖန်လာရင်တော်လကောင်းမခံနိုင်တာကဒေါသအဲ့ဒါဗျာပါဒကာယကန္တာခေါ်တယ် သီလမရပရမတကာယကန္ထဆိုတာကတော့ဒါဥစဉ်ရှေ့ကတော်တော်ကြဲကြဲပြတ်ပြတ်ရှင်းပြပါပြီမိမိရဲ့အကျင့်နေเนาะမိမိရဲ့အယူအဆတွေ tradition တွေ superstition တွေအားလုံးနဲ့ဆိုင်တဲ့ဒီထဲမှာအဲ့ဒီဟာတွေဟာမိမိကဒီအကျင့်ဒီအယူဒီသီလဒီစည်းမျဉ်းတွေဒီတန်တရားဝက်ကထွတ်မြောက်ကြောင်းပဲဆိုပြီးတော့မှယူဆထားတာအဲ့ဒါကလည်းတန်တရားကမထွက်နိုင်လို့အထုံးအဖွဲ့တစ်ခုပဲတဲ့เนาะဒါကြောင့်သီလပဒဆိုတာအကျင့်အလစ်အကျင့်ဇိုး ပရမတဆိုတာအမှန်ဟုမာမာယွင်ယွင် သုံးသပ်ထင်မှတ်ခြင်းဆိုတော့မှားတဲ့ဟာကြီးကိုသူတို့အမှန်ရဲ့လို့ပြင်းပြင်းထန်ထန်စွဲထားတာဆုပ်ကင်ထားတာအဲ့ဒါသီလပဒပရမတဣဒံသစ္စာဘိနိဝေဒကာယကန္ထဆိုတာကတော့ပြောရမယ်ဆိုရင်ငါယူဝဲမှန်တဲ့ကျန်တာတွေအကုန်အမှားဆိုတော့အကုန်လုံးပုတ်ချပလိုက်တာအဲ့ဒါတော့သူကပြောရမယ်ဆိုလို့ရှိရင်မိစ္ဆာဒိဋ္ဌိ62ပါးသောအယူတွေအဲ့ဒီထက်မှရှိတယ်ဘာဖြစ်လို့လဲဘာသာရေးခေါင်းဆောင်တွေဘာသာယူထားတဲ့သူတွေမှန်သမျှကိုဟာပဲမှန်တယ်ဆိုပြီးတော့ယူထားတာ ဒါကြောင့်မလို့အဲ့ဒါတွေများသောဖြင့်ဣဒံသစ္စာပိနိဝေဒဆိုတဲ့ဒိဋ္ဌိထဲမှာရှိတယ်။ဒါကြောင့်ကောင်းပြီအဘိဇာကာယကံထနော်လောဘတဏှာနဲ့မိမိယူထားတဲ့အယူမှားကြီးကိုစွဲရင်လည်းဒါအထုံးဖွဲ့တစ်ခုဖြစ်တယ်။မိမိဟာကိုမှားတယ်လို့ထောက်ပြတာကိုမကြင်မနှက်တွေဖြစ်ပြီးဒေါသတွေဖြစ်ပြီးတော့ဖြစ်နေရင်လည်းဒေါသဖြစ်ရင်အဲ့ဒါဒေါသအထုံးဖွဲ့ဗျာပါဒအထုံးဖွဲ့ဖြစ်သွားတယ်။နော်။သီလမတ္တပရမတ္တကိုကျင့်ထားတဲ့ကိုယူထားတဲ့အကျင့်သီလ ဒါတွေဟာတန်တရားကထွက်ကြောင်းပဲရေလို့စွဲစွဲမြဲမြဲကံရင်လည်းအထုံးပွဲတစ်ခုဒါကပြောရမယ်ဆိုဗုဒ္ဓဘာသာအပြင်ဘက်ကကိုဝေဖန်တာနော်ဒါတော့ဗုဒ္ဓဘာသာရဲ့အပြင်ဘက်မဟုတ်ဘူးအတွင်းထဲမှာဖြစ်တာလေးကိုနည်းနည်းပြောကြအောင်ဆိုဘာဖြစ်တယ်လဲဆိုရင်ဒါကြပါပြီဖြစ်တာနော်မာစီဆိုလိုကြီးကဟောဒီတရားတွေကိုဟောတဲ့အချိန်တုန်းကဦးစင်းနေရတော့တည်တည်ချာချာမမှတ်မိဘူးခဏခဏသွားတွေ့တယ်နော် ခဏခဏသွားတွေ့တယ်ဒီမာသမယတုတ်ဆိုတာသိတဲ့အတိုင်းဒိဋ္ဌိတွေအကြောင်းတွေပြောတော့အယူမအယူလွဲတွေကဘုရားဘာသာရဲ့အပြင်ဘက်ကမှားတာကထားတော့အတွင်းထဲမှာမှားတဲ့အရာတွေကိုဆရာတို့ကြပြန်မထောက်ပြတယ်။ဘာလဲဆိုရင်တရားအားထုတ်ဖို့မလိုပါဘူးနှလုံးသွင်းရင်ပြီးတာပဲ။ဟောတရားကအားထုတ်ဖို့မလိုဘူးနှလုံးသွင်းရင်ပြီးတာပဲ။နာရင်ပြီးပြီ။နာရင်ပြီးပြီဆိုပြီးတော့ကျင့်ဖို့မလိုတဲ့ဘက်ကိုပြောတယ်။ဒါတော့လူတွေမှာတရားဆိုတာနာပြီးရင်ရပါပြီဆိုပြီးတော့အဲ့ဒါလိုပေါ့သွားကြတယ် ဒါတော့တရားကိုအာမထောက်ဘဲနဲ့နာပြီးရင်ခုနကပြောတဲ့ဘာအဆင့်ညာအဆင့်တွေရောက်ပြီဆိုတော့လူတွေကအဲ့ဒီဘက်ကိုပဲသွားကြတာနော်ဆိုတဲ့အခါကျတော့မြတ်စွာဘုရားချတဲ့လမ်းစဉ်ကတရားအထောက်ရမယ်ဆိုတဲ့လမ်းစဉ်တွေချထားတာဒါတော့အဲ့ဒီထက်မှမှသူ့ရဲ့ပါရမီတွေရင့်ကျက်လို့မြင့်တက်သွားတဲ့သူပုဂ္ဂိုလ်တွေတွေ့ကြတော့ထူးခြားတာတွေကတော့သူတို့ရဲ့ဉာဏ်သူတို့ပါရမီတွေရှိခဲ့ပြီးသားဖြစ်ခဲ့ပြီးသားဖြစ်တဲ့အတွက်နာရင်းနဲ့နာရင်းနဲ့ရှုသွားတဲ့အတွက် ဒီအချိန်လေးအတူလေးအတွက်မှာသူတို့ကညံတူးတွေသောတာပန်တဂရကနာဂယန္တာဖြစ်တာမှန်တယ်သူတို့ကတော့ပြောရမယ်ဆိုလို့ရှိရင်သူတို့ကကျင့်စရာမလိုလောက်အောင်ညံကအဲ့ဒါလောက်ထိလိုက်မိတယ်ဥပမာအပြင်ထားပါတော့ဒီနေရာဒီနိုင်ငံမှာလည်းအခုအခုပြောပြောနေကြတယ်ဗာလဲဒီဟော gifted person ဆိုပြီးတော့ပြောကြတာမဟုတ်လားကလေးလေးတွေကငငယ်လေးတွေနဲ့ခါတဲ့ college ကိုတန်းတက်သွားတာ high school တောင်မတက်တော့ college တောင်မှတော်တော်ဆင့်မြင့်မြင့်တက်တာ master တန်းနေသွားတက်တာ ဆိုတော့တို့ဘာဖြစ်လဲလဲဆိုလို့ရှိရင်ဦးဇင်းတို့ပြောမယ်ဆိုရင်ဘဝနီးတဲ့အတွက်ဟောဘက်နဲ့ဒီဘက်ဘဝနီးတော့ဟောဘက်က professor လို့ပုံကိုကြီးတွေဖြစ်လာပြီလို့ရှိရင်ဒီလေ့လာထားချက်တွေဒီဘဝဟောဘက်ဒီဘက်ကတ်နေတာဖြစ်တဲ့အတွက် तू ကသူ့ရဲ့ဟောဘက်ဒီဘက်ဘဝနီးစပ်မှုကြောင့်ဒီဘက်မှာမမေ့သေးဘူးမမေ့သေးတဲ့အတွက်ကြောင့်သူ့မှာကအောက်ကနေတက်ဆရာမလို့မလို့တဲ့အတွက်ကြောင့်ဘယ်သွားတက်လဲအဲ့ကလေးတွေကတည်းကကိုနှစ်စက်နဲ့ပဲ၁၇နှစ်၁၇နှစ်ဆိုကောလိပ်သွားတက်တယ်မာစတာတန်းတက်တယ် ဒါပေမဲ့သူလို gifted ပုဂ္ဂိုလ်မဟုတ်တဲ့ပုဂ္ဂိုလ်ကြတော့ဘုရားစလို့အောက်ကစရတာပဲဟာငါလည်းမစကြည့်ဘူးအပေါ်တက်မယ်ကဲဘလို့လဲဘာဖြစ်လို့မရမမိဘူးဟုတ်တယ်သူဘာဖြစ်တယ်လဲဆိုလို့ရှိရင် तू အရင်ဘဝလှုပ်ထားတာတွေကအကျွန့်ကြံနေလှုပ်ထားတဲ့အရှိန်ကရှိနေတော့ဟောဘစ်ဒီပဲဘဝကတ်နေတာဖြစ်တဲ့သူ तू အဲ့ဒီဟာတွေကြောင့်လို့ဆက်မှတ်မိနေတာဒါအဲ့ဒီပုံကုန်နဲ့ဓာန်တူသွားပြီးတော့မှကျန်တဲ့ကလေးတွေအကုန်တင်ပြီးလို့ဘယ်လိုလုပ်ဖြစ်မှာ ဒါတော့ရိုးရိုးပုံကိုယ်တွေကြတော့တဆင်ချင်းသွားနော်တဆင်ချင်းတက်ရတယ်အဲ့လိုသွားတာဒါတော့ရိုးရိုးပုံကိုယ်တွေအတွက်ဟိုးကတယောက်တလေအ ਨੇ စုလေးဖြစ်တယ်နဲ့ဒန်းတူသွားပြီးတော့မှမလို့မင်းတို့လက်တက်ကြတော့ဒီတန်းနေမလို့တော့ဘူးဆိုရင်မဖြစ်ဘူးမဖြစ်ဘူးဒါတော့အဲ့ဒီဝါရာကြီးကိုအခုနကပြောတယ်ပါရမီရှင်နေနေတရားလေးဂါထာလေးတစ်ပုဒ်လို့နာပြီးလို့ရန်တာလောက်ဖြစ်သွားတာကိုထောက်ထောက်ပြီးတော့မှတရားနှလုံးသွင်းလဲပြီးတာပဲနိုင်လဲပြီးတာပဲဆိုတော့ပြောတာအဲ့ဒီအယူဟာမိမိက ဒီအားထုတ်ဖို့မလိုတဲ့ဘက်ကိုပြောလာပြီဆိုလို့ရှိရင်တဲ့အဲ့ဒါဗုဒ္ဓဘာသာအတွင်းထဲကနေဒိဋ္ဌိဖြစ်မှန်းမသိဖြစ်တာတဲ့။ကဲအဲ့ဒါသီလပဒပရာမာသဆိုတဲ့အယူတဲကိုရောက်တယ်တဲ့ဆရာတော်ကြီးက။ဘာဖြစ်လဲလဲဆိုလို့ရှိရင်ဝိဇ္ဇတို့ဒီမဟာဗရဏသုတ်ထဲမှာရှိတယ်ပင်စသူဥပါဒာနဲ့ခန္ဓာသူဥပါဒာနဲ့ခန္ဓာ၅ပါးတော့မှာဥဒယပယနုပတ္တိနော်ဒီယုံနံတွေကိုဖြစ်ဖြစ်ရှုပြီးတော့မှဝိရတောနေသောတတ္တထုပ်ပုဂ္ဂိုလ်ရဲ့စိတ်တန်စိတ်သည်အာသဝိအာသောတရားတို့မှာ နတ်စီရတေဝမကြာမြင့်မိပင်လျင်အာသဝိအာသောတရားတို့မှာအလူပါရာယနော်ဘယ်တဏဒိဋ္ဌိတို့မှာမကတ်မြောက်ဖဲနဲ့ဝိမု ക്തി လွတ်သွားပြီဆိုပြီးတော့ပြောထားတာရှိတယ်ဆိုတော့ဥဒယဘယနုပတ္တိဥဒယဘယနုပတ္တိနော်ဆိုမှာဥဒယဘယကဖြစ်ဖြစ်အနုပတ္တကရှုတာရှုတယ်ဆိုတာကျင့်တာကိုပြောတာဒါစာရီမှာတလုံးချင်းခွဲစိတ်လို့လို့ရှိရင်ဘယ်ပိုင်းကဘာပြောတယ်ဆိုတာကို နော်စာပေကိုတေးသေးချာချာခန်းခန်းနာနာမလစ်လာဘဲနဲ့အဲစာကိုကွက်ကြော်ကွက်ကြော်လစ်လာတာတော်တော်ဆိုးတာမသိရင်လည်းမေးမသေးချာရင်လည်းမေးတာကောင်းတယ်တော့စာမကတွဲထားတာဥဒိယပယနုပတ်တည်အဖြစ်ပြုတ်ကိုမြင်အောင်ကိုအနုပတ်တဆိုတာအနုပါသေးတယ်ဟောစာမတလုံးချင်းခွဲအနုဆိုတာ again and again and again repetition ကိုပြောတာ repeat နော် you have to do it until you see until you realize it နော် ကိုက relax ဖြစ်တည်တဲ့အောင်မရောက်မချင်းမမြင်မချင်းမသိမချင်းလို့ဆိုလိုတဲ့အဲ့ဒီအနုဆိုတာထပ်ထပ်ပြီးတော့နော်ပတ္တကရှုပါဆိုတာ practice လုပ်ပါလို့ပြောတာပတ္တဆိုတဲ့စကားလုံးက practice ပြောတာဒါကြောင့်မလို့လမ်းစဉ်ကြီးကပင်စသူဥပါဒနဲ့ခန္တေသူဥဒယဘယနုပတိနောဆိုတာအဖန်ဖန်ထက်ထက်မမြင်မချင်းလို့ဆိုလိုတဲ့ဖြစ်ဖြစ်ကိုမြင်အောင်ရှုပြီးတော့နေတဲ့အခါမှာတဲ့တကယ်ရှုအားကောင်းလို့နော်ပြင်းပြင်းထန်ထန်ရှုလာတဲ့ပုဂ္ဂိုလ်ဆိုရင်တော့ဟုတ်တယ်ရှုလာတဲ့စိတ်ဒီတကြံတဲ့ တန်းနဲ့အဖြစ်ဖြစ်ကိုမြင်ပြီဆိုတော့အဲ့ဒီလမ်းကိုရောက်ပြီဆိုရင်တော့ဖြစ်ဖြစ်ကိုမြင်လာပြီတေးသေးချာချာကွဲပြီဆိုတော့ဟုတ်တယ်မကြတော့ဘူးတဲ့သူအာသောတရားလွတ်တော်မယ်လို့ဆိုလိုတာမြတ်စွာဘုရားဒါတော့လမ်းစဉ်ကြီးချပေးပြီးသားမဟာဗရဏသုတ်မှာရှိတယ်ဆိုတော့အဲ့ဒါလိုမြတ်စွာဘုရားကျင့်စဉ်တွေကိုပြထားတာတွေအများကြီးပါပဲเนาะပြင်ပြထားတဲ့သုတ်တန်တွေထောက်မယ်ဆိုတော့အဲ့ဒါလိုချပေးတာကိုနှလုံးသွင်းယုံကလေးနဲ့ပြီးတယ်ကျင့်ကြံမလို့ဘူးဆိုတာတွေကအယူမဖြစ်မှမသိဖြစ်နေတာတဲ့အဲ့ဒါတွေ တနည်းအားဖြင့်သီလမတ္တပရမာတ္တဆိုတဲ့ကျင့်စဉ်ထဲမှာပါတယ်တဲ့အဲ့ဒါကိုကိုကိုဒိဋ္ဌိဖြစ်မှမသိဖြစ်သွားတာဒါကြီးကိုလူတွေကလက်ခံပြီးကျင့်သုံးလို့ဝါဒကြီးတစ်ခုဖြစ်ဖြစ်ပြီဆိုလို့ရှိရင်ဗုဒ္ဓဘာသာအပြင်ပဲရောက်သွားရောဝိဇ္ဇနုရဲ့မစ္စမပရိပရာလမ်းစဉ်နဲ့မဝင်တော့ဘူးတဲ့ကဲလူဆိုတဲ့အမျိုးကတက်တာလေးကြိုက်လေမဟုတ်လားနော် တက်တာလေးကြိုက်လေပဲဒါကြောင့်အဲ့ဒီသီလမတ္တပရမာတ္တဆိုတဲ့နေရာမှာကိုယ်ဘာသာတွင်ထဲမှာလည်းအဲ့ဒီလိုမျိုးနော်ဘုရားရဲ့လမ်းစဉ်ချမှတ်တဲ့လမ်းစဉ်ကြီးကို သွေးဖြီးပြီးတော့မှဖြက်လန်းကလိုက်ပြီးတော့မှတကယ်လည်းဖြစ်တာမဟုတ်ဘဲနဲ့ပြောနေတာတွေလည်းအများကြီးဒါကြောင့်ဦးဇင်းတို့တီးဆင်ခြင်းမို့ပြောတာဦးဇင်းတို့ဒီသင်္ဍနဲ့တက်တယ်ဆိုတာဟာနေအောင်နော်တို့လေ့လာတာဘာတွေလဲဆိုရင်တို့ထင်ထားဒီနေ့ခေတ်ပြောဆိုနေကြတာတွေတကယ်ကိုကြမ်းကန်နေမြည်ရဲ့လားထိုတို့တုတ်တန်ထိုတို့ဗိဓမာတွေထဲမှာပြောထားတယ်ဘုရားဟောတာနေညီညွတ်ရဲ့လားဒါသိရမယ်မိမိတို့ဆုံးဖြတ်နိုင်အောင်လို့နော်ဘုရားဒီပင်လျင် ဘလောက်ပဲပါရမီလေးတင်ခြင်းနဲ့ကဘာတသိမ့်ဖြစ်ဖြစ်အ ਨੇ ဆုံး9ရက်တော့တောထွက်တရားကျင့်ရတယ်ခိုင်သူတို့လောက်ဖြည့်တာကျင့်တာရှိသေးရဲ့လားလို့မရှိဘူးဒါတော့တရားကျင့်ဖို့ဆိုတာလိုကိုလိုအပ်ပါတယ်ဒါတော့အနည်းနဲ့အမြန်တော့ကွာမယ်ပေါ့ပါရမီအမှုအရင်ကွာလို့ဒါပေမဲ့မကျင့်မန်းနဲ့ဖြစ်သွားတယ်ဆိုတာတော့မရှိဘူးနောက်တစ်ခုရှိသေးတယ်ဟောဘာတွေဖြစ်လာတယ်လဲဆိုတော့ဦးဇင်းတခါတော့ကဒကာကြီးဟိုဦးညရှင်မေးလို့ ဦးဇင်းဖြေတော့ကဖြေခဲ့ပူပါတယ်ဥက္ကဆိုတော့တထေးကနော်တရားနာပြီးတဲ့ခါမှာအနာဂံအဆင့်ကိုရောက်သွားတယ်အနာဂံအဆင့်ကိုရောက်တဲ့ခါကျတော့အဲ့အနာဂံအဆင့်ကိုရောက်တဲ့ချိန်ခါမှာသူ့ရဲ့ထူးခြားချက်ရှင်မျိုးလောက်ကိုပြောပြတယ်ပြောပြတဲ့ခါကျတော့အဲ့ဒီဒဂါသည်အနာဂံကိုတန်းရောက်သွားတာဖြစ်တဲ့အတွက်ကြောင့်မလို့သူကသောတာပန်ကိုမဖြစ်ဖဲနဲ့အနာဂံကိုခုံသွားတယ်ဆိုပြီးတော့မှအဲ့ဒါလိုပြောတာမလေးရှားဘုန်းကြီးတွေပါ website တွေပါတင်ပြီးတော့ကြော်ညာနေတာ နော်ဒါဘုန်းကြီးတွေရဲ့အမှားစာပေနဲ့ကျင့်စဉ်ကိုတည်တည်ချာချာလေ့လာထားခြင်းမရှိနော်လေ့လာကျင့်ကြံခြင်းမရှိတဲ့ခါကျတော့တခါတည်းသူတို့စိတ်ထဲမှာထင်တာတွေကိုပြောလိုက်တာဒါတော့နော်တက္ကသိုလ်မှာပါရဂူဘွဲ့ရပြီးတဲ့ပုဂ္ဂိုလ်က90တန်းအောင်ပြီဆိုတာတော့ဘယ်သူထည့်ပြောမှာလဲဟုတ်တယ်မို့လားပါရဂူဘွဲ့တန်ရောက်ပြီဆိုလို့ရှိရင်ရိုးအောက်ကဘက်ချလာဘွဲ့လေးလည်းပြီးခဲ့ပြီပေါ့ပြီးခဲ့ပြီလို့ပါရဂူဘွဲ့ရောက်တယ်ဆိုတော့ပါရဂူဘွဲ့ရောက်ပြီလို့ရှိရင်ဘက်ချလာဘွဲ့လည်းမသုံးတော့ဘူး ထက်မပြောဘူးဘသူလဲအာသူကပါရဂုဘသူပါဒေါက်တာဘသူပါထက်ပြောမှာပဲဒီတိုင်းမှာအနာဂံကိုရောက်ပြီးတဲ့ပုဂ္ဂိုလ်က तू သောတာပန်ဖြစ်ပြီဆိုတော့ပြောစရာမလိုဘူးလေအနာဂံကိုရောက်ပြီဆိုမှတော့ तू အနာဂံသောတာပန်ဖြစ်ခဲ့ပြီးပြီဒါဂရဂံလည်းဖြစ်ပြီးပြီဒါကြောင့်မလို့အခု तू အနာဂံပါလို့ပြောတာဒါပေမဲ့ तू ကမဟုတ်သောတာပန်ဒါဂရဂံမဖြစ်ဘူးတန်းပြီးတော့အနာဂံတန်းရောက်တယ်လို့ဆို तू ကပြောတယ်အဲ့လိုဒါကြောင့်အဲ့ဒီလိုမျိုးအမားတွေကိုလည်းသတိထားနိုင်ဖို့အခုဒီနေ့ခေတ် website တွေမှာဟော ဒီ communication ကောင်းတာကောင်းလဲကောင်းတယ်မကောင်းလဲမကောင်းသူတို့ Buddhism Buddhism ဆိုပြီးတော့တခါတန်းတင်တာပဲတန်းတင်တော့ဦးဇင်းကတခါတလေကြလို့ရှိရင်လူတွေတင်တဲ့ဟာကိုတော်တော်လေးဦးဇင်းကတော်တော်လေးစိုးရိမ်တယ် Buddhism ဆိုပြီးတော့မှတင်လိုက်တယ်အမှားတွေအများကြီးပါတယ်နာမည်ကြီးတဲ့ဘုန်းကြီးတွေတင်လိုက်တယ်အမှားတွေလည်းပါတယ်နော်အမှန်ကသူတို့လည်းချွတ်ချော်တိမ်ပါမှုရှိတော့အဲ့ဒီလိုတရားမျိုးကိုမတင်သင်ဘူးလို့မြင်တယ်ဦးဇင်းကရှိပါတယ်ဒီနေ့ဗမာပြည်မှာ နာမည်ထုတ်ပြောလို့မကောင်းဒါတော့အဲ့ဒီလိုပုံကိုယ်တွေဟာသူတို့ကအဲ့ဒီလိုမျိုးလူတွေနားထောင်တဲ့ပုံကိုယ်တွေမှာထင်ရောင်ထင်မှဖြစ်သွားစေနေတဲ့ဟာကိုမှားတယ်ဆိုရင်နော်အဲ့ဒီဟာကိုမတင်သင်ဘူးတင်တာသိရင်ငါအဲ့ဒီတရားတော့မလုပ်နေမကောင်းဘူးငါမှားသွားတယ်နော်သူများတွေမှားနေတယ်ဆိုရင်ကာယကံရှင်ကသိရင်လည်းတောက်ပက်ရမယ်ဘာဖြစ်လဲလဲဆိုရင်ဖွင့်ပြီးတော့နားထောင်လိုက်တဲ့ပုံကိုယ်တွေကနာမည်ကြီးတော့နားထောင်သူပြောတာအကုန်မှတ်လိုက်တော့ဘယ်ဆရာတော်ပြောတာဘယ်ကိုယ်တော်ပြောတာအဲ့ဒီလိုကန်ကန်ပြီးတော့လာတယ်ဆိုတော့မှားတယ်လို့ပြောပြန်တဲ့ သူတို့ဘုန်းကြီးကိုမနာလို့လို့ပြောတယ်ဖြစ်မှာဆိုလို့မပြောရပြန်ဦးဇင်းတို့ကလည်းဦးဇင်းတို့ကနာမည်ကြီးတာကိုမနာလို့လို့အဲ့ဒါလိုပုတ်ချတာမဟုတ်လားနဲ့ဖြစ်ပြန်ရောက်ကဲကျုပ်တို့မှပြောရခဲ့မှပြောရခဲ့နော်ဒါကြောင့်ဦးဇင်းကအခုပြောတာဘာဖြစ်လဲဆိုမိမိတို့ဒီအဲ့ဒီလိုမျိုးတည်တည်ချာချာကြမ်းကန်နဲ့နော် authentic teaching ပေါ့ဗျာဒါသူ့တုတ်တာရှိရှိတဲ့အတိုင်းပြောတာဘယ်သူမှငဲ့စရာလည်းမလိုဘူးမိမိတို့ကတည်ထားတယ်ဆိုရင်တော့ဟုတ်ပြီနော်မိမိအမှားအမှန်ရွေးချယ်ရမယ့်လမ်းကိုသိတယ်အခုနပြောလို့ဇန်တမာဘတ်ဆိုတဲ့တိတ်ထင်ကြီးစရာမဟုတ်သေးဘူးအဘိညာဉ်ရသည့်တရား စိတ်ချတာမဟုတ်ဘူးမြတ်စွာဘုရားတော့နောက်ကနေ push လုပ်နေတာပဲသွားအောင်သွားအောင်သွားအောင်ဆိုပြီးတော့ keep on going going ဆိုပြီးတော့မြတ်စွာဘုရားရဟန္တာယောဂမှာမြတ်စွာဘုရားသူနောက်က push လုပ်တာကိုရက်လိုက်တာနာခံတောင်းတွန်းလုံးပဲကိလေသာမှမပြတ်တာဘူးဒါကြောင့်မလို့အခုဦးဇင်းတို့ဒီလေ့လာတဲ့ထဲတွေမှာအဲ့ဒီလိုမျိုးဗုဒ္ဓဘာသာအပြင်ဘက်ကမပြောနဲ့အတွင်းဘက်မှာကိုအဲ့ဒီလိုတွေအမှားတွေရှိပါတယ်ဦးဇင်းတို့ပြိဿများဒါလေးတွေကိုသတိထားမိဖို့ဦးဇင်းတို့ကသတိပေးတာပါနောက် ဣဒံသစ္စာဘိနိဝေဒဆိုတာတော့ဒါထားပါတော့เนาะများသောအားဖြင့်ပြောရမယ်ဆိုရင်သူကသူ့အယူကိုသေအသေးဆွဲကင်ပြီးတော့မှဆုံးဖြတ်ပြီးတော့ဒီအယူသူ့အယူသားလေးမှန်းတယ်เนาะကြံတဲ့ဟာတွေအကုန်လုံးအမှားပဲဆိုတော့ပုတ်ချလိုက်တာဒါတော့ဣဒမေဝဤငါအယူသားလေးငါအယူသားလေးသစ္စာအမှန်ဒီဣတိဤသို့အဘိနိဝေသောလွန်လွန်ကဲကဲဆွဲမြစ်စွာတက်ဝင်ခြင်းယုံကြည်ထားခြင်းဆုံးဖြတ်ထားခြင်းလို့ခေါ်တယ်ဒါတော့ကောင်းပြီ အဲ့ဒီလေးမျိုးစီတဲ့တတ္တဝါတွေကိုတန်တရားမှာထွတ်မသွားအောင်လို့ကြိုးလေးနဲ့တုတ်တုတ်ပြီးခြီးသလိုမျိုးတထုံးပြီးတထုံးတထုံးပြီးတထုံးခြီးသွားတာဖြစ်တဲ့အတွက်ကြောင့်တတ္တဝါတွေကအဲ့ဒီအထုံးထဲမှာခြီးပြီးတော့မှမလွတ်တဲ့အတွက်ဒီလေးပါးကိုအထုံးလေးထုံးလို့ခေါ်တယ်နော်အထုံးအဖွဲ့လေးခုလို့ခေါ်တယ်ဒါကြောင့်အဲ့ဒီနေရာမှာကာယကန္ထကာယကန္ထဆိုတာလေးတွေအဆုံးသတ်မပါဘူးလားပါတယ်နော်အဘိဇ္ဇာကာယကန္ထဗျာပါဒကာယကန္ထ တိလပတပရမတာကာယကန္တာဣဒံသစ္စာဘိနိဝေတာကာယကန္တာကာယကန္တာဆိုတာလေးတွေနဲ့အဆုံးသတ်မထားဘူးလားအဆုံးသတ်တယ်အဲ့ဒီမှာကာယကာယဆိုတာလေးတွေလည်းသိစရာပဲဦးဇင်းတို့ကတော့မပြောခဲ့သေးဘူးဒီနေရာမှာတော့နည်းနည်းလေးပြောလိုက်အောင်ပဲဒီနေရာမှာသူ့ရဲ့တရေကိုဆိုတာမူရင်းမူရင်းတွေကိုပြောတာတရေကိုဆိုတာသူ့ရဲ့မူရင်းစေတသိက်တွေကဘာလို့လဲဆိုရင် လောဘရဲ့ဒေါသရဲ့ဒိဋ္ဌိရဲ့အဘိဇ္ဇာဆိုတာလောဘဗျာပါဒကဒေါသ ။ဂျန်နဲ့သီလပတ္တပရမာသနဲ့ဣဒံသစ္စာပိနိဝေဒကဒိဋ္ဌိ။ဒါတော့သူ့ရဲ့မူရင်းတရားကိုစေတသိက်တွေကလောဘဒေါသနဲ့ဒိဋ္ဌိပဲ။အဲ့ဒီတရားတွေကတတ္တဝါတွေကိုတန်တရားကနေမလွတ်အောင်ပြောရမယ်ဆိုလို့ရှိရင်အတိတ်ကခန္ဓာနဲ့ပစ္စုပန်ပစ္စုပန်ခန္ဓာနဲ့နောက်အနာဂတ်ကိုပြတ်မသွားအောင်လို့ဆက်ဆက်ပြီးတော့ထားလို့ခန္ဓာတစ်ခုပြီးတစ်ခုပြတ်မသွားအောင်ဆက်ထားလို့သူ့ကိုကာယကံထလို့ခေါ် ဒီနေ့ဘဝတစ်ခုပြီးတစ်ခုပြတ်မသွားအောင်အခုနာကအထုံးလေးနဲ့ထုံထုံပြီးတော့ဆက်ယူတာအတိတ်ကနဲ့ပဲစုပ်ပါပဲစုပ်ပါနဲ့အနာကဒါလေးတွေနဲ့ထုံပြီးတော့ခြီသွားတာကြိုးစားလေးသုံးစားသုံးခုလုံးတန်းနေကြတော့ထိတ်ကလေးတွေမှမခြီဘူးလားအဲ့ဒီလိုခြီတာကိုဘဝတစ်ခုနဲ့တစ်ခုဆက်သွားတယ်ဆက်တဲ့အခါကျတော့ဆံရဘဝမှာခန္ဓာကိုယ်မရဘူးလားခန္ဓာကိုယ်ရတော့ကာယဆိုတဲ့အထုံးလေးတွေဖြစ်ဖြစ်သွားတာဒါကြောင့်မလို့ဒီလေးပါးဒီဘဝတစ်ခုနဲ့တစ်ခုပြတ်မသွားအောင်ဂွန်းဆက်ကလေးလိုတန်ဂွန်းလေးတွေလိုခြီးပြီးတော့ အဲကျိုးလေးလိုခြီးပြီးတော့သို့မဟုတ်တန်ခွင်းလေးလိုဂွင်းချင်းဆက်ပြီးတော့သွားလို့ကာယကန္ထလို့ခေါ်တယ်ကိုချင်းဆက်နေတာခန္ဓာချင်းဆက်နေတာဒါကြောင့်ကာယကန္ထလို့ဆိုပါတယ်နောက်ကောင်းပြီအဲစောစောကပြောခဲ့သလိုပဲဒီအဘိဇ္ဇာနဲ့ပြာပါဒလောဘနဲ့ဒေါသဒီဒီပြနေရာတွေမှာတော့သူနဲ့ဆံရလေးကိုပဲကောက်ယူတယ်ဒါပေမဲ့ဒီနေရာမှာတော့အဲဒီနေရာမှာတော့လောဘမှန်ရင်အားလုံးနဲ့ဆိုင်တယ် သူတို့ဘာပစ္စည်းကိုမနာလို့အဲဒစင်းစင်းကြည့်ပြီးတော့လိုချင်တာလဲလောဘပဲနော်ကိုယ့်အယူနစ်ကိုဆွဲတာလဲလောဘပဲကိုယ်ခန္ဓာကိုယ်ကိုဆွဲတာလဲလောဘပဲကိုယ့်ပစ္စည်းကိုဆွဲရင်လဲလောဘပဲလို့အဲ့လိုမှတ်ထားနော်ဒါတော့ကျန်တာတွေကလည်းအတူတူပဲလို့မှတ်ထားပေါ့ကောင်းပြီအဲ့တော့အဲ့ဒီအထုံးအဖွဲ့မှန်သမျှတွေကိုအထုံးလေးတုံးမှန်သမျှတွေကိုရန်တာဖြစ်သွားတဲ့ပုံကိုများကြတော့ဘယ်အထုံးမှမရှိတော့ဘူးဖြေလိုက်ပြီလို့ဆိုလိုတယ် နောက်တစ်ခုကယန္တာထိုယန္တာသည်ယာကဒေါသစသောတစ်ဆက်တစ်ပါးသောမိငြိမ်းပြီးသည်ဖြစ်၍မငြိမ်းသေးသောမိတစ်ဆက်တစ်ပါးရှိသောသူတို့၌ယံဘက်မပြုတ်လက်လျူရှု၏ပြောချင်တာကတော့မိမိကတည်တည်ချာချာအမြင်မမှန်သေးလို့ရှိရင်ကိုယ့်အမြင်ကိုမှန်တယ်ဆိုတော့ညင်းနေကြတာပဲအဲ့တော့ညင်းတဲ့ခါကျတော့အဲ့ဒီလိုညင်းနေတဲ့အငင်းအဝိုင်းကြီးတဲ့ကိုရန်တာကဝင်ပြီးတော့မညင်းတော့ဘူးလို့ဆိုလိုတယ်သူတို့ပြောတာတွေပြောပေးစီနော် ဆိုပြီးတော့မှကိုကိုအာခမရတို့ကမှားပါတယ်ကျုပ်တို့ကမှမှန်တယ်လို့လာပြောရင်တော်လကောင်းသူဟာမှသူမှန်တယ်ဆိုပြီးတော့ပြောရင်တော်လကောင်းနော်သူဘာသာသူပဲပြောပြောကိုကိုပဲလာပြောပြောအဲ့ဒီလူတွေနဲ့ရံဘက်သဘောမျိုးထားပြီးတော့မငင်းတော့ဘူးတဲ့ဒီလူတွေသူတို့မှားဒီဒီမြင့်မှန်အမှားဒိဋ္ဌိမြင့်မှန်ကြီးရှိနေသည်မြပြောလို့လည်းရမှာမဟုတ်တော့ဘူးဆိုပြီးတော့လစ်လူရှုထားလိုက်တယ်တနည်းအားဖြင့်ငင်းနာခုံနာမလုပ်တော့ဘူးပြီးတော့တခါမိမိဤအပူငင်းချောင်းအကျင့်ကိုလည်း ကိုကျင့်တဲ့လမ်းစဉ်ကိုလည်းပဲတဏှာဒိဋ္ဌိနဲ့စွဲပြီးတော့မကတ်ဘူးတဲ့အဲ့ဒီမှာမြတ်စွာဘုရားပြောတာတစ်ခုရှိတယ်ဘုရားတော်မြတ်တစ်ဖက်ကန်းကနဲ့တစ်ဖက်ကန်းကိုကူးတဲ့အခါမှာနော်လှေနဲ့ကူးတယ်လို့ဆိုပါတော့နော်လှေနဲ့ကူးတယ်ဆိုလို့ရှိရင်ဟောဒီလှေတော်၎င်းဖောင်တော်၎င်းသင်းပေါ်တော်၎င်းဘုရားတော်ဒီဘက်ကန်းကနေဟိုဘက်ကန်းကိုရောက်ပြီးလို့ရှိရင်နောက်ထပ်ဟိုဘက်ကန်းကိုရောက်ပြီးတာဖြစ်တဲ့အတွက်လှေတော်လှေရယ်ဖောင်ရယ်မိမိကူးလာတဲ့သင်းပေါ်ရယ်ဘခုံးမတန်းထမ်းပြီးတော့တင်စရာလိုသေးလား မလို့ဘူးဒီလေတို့ဖောင်းတို့သင်္ဘောတို့ဆိုတာကူးယုံလေးသုံးတာဒါကြီးကိုပကုံးမတန်းတင်စရာမလိုဘူးကိုသွားကျင်တာကဟိုဘက်ကမ်းဖြစ်တဲ့အတွက်ဒါတော့ဒီမေခင်ရှင်ပါးကိုမြတ်စွာဘုရားကဖောင်းအဖြစ်သားလည်းပြောတာမေခင်ဖောင်းကြီးပဲပြောတယ်အေးမင်းတို့အဲ့ဒါကြီးကိုကတ်ထားဆွဲထားပကုံးမတင်ထားလို့မပြောဘူးမြတ်စွာဘုရားဒါကြောင့်ဆွဲစရာမလိုလို့ဆိုလိုတယ်ဆွဲစရာမဟုတ်ဘူးဒါတုံးစရာတူးပေါ့နော်အသုံးပြုကံပစ္စည်းတစ်ခုပဲဒါကြီးကိုဆွဲထားရမယ်လို့မဆိုလိုဘူး မင်းတို့သွားဖို့အရေးကြီးတာကမဂ္ဂင်၈ပါးဖောင်းပေါ်မှာတဲ့အဲ့ဒါနဲ့ဂုဒါပဲဟောဘက်ကိုရောက်ရင်ပြီးပြီပေါ့ကိုရောက်ချင်တာနိဗ္ဗာန်ပဲလေဒါတော့ဟောဘက်ကန်းကိုရောက်ပြီဆိုတဲ့ခါမှာရန္တာဖြစ်ပြီဆိုတဲ့ခါကျတော့မိမိလျှောက်ခဲ့တဲ့ကူးခဲ့တဲ့ဒီဖောင်းကြီးထမ်းစရာမလိုဘူးဒါကြောင့်အဲ့ဒီလိုထမ်းပြီးတော့စွဲစရာမလိုတာကိုတဏှာဒိဋ္ဌိနေလဲဒါကြီးကိုစွဲမထားတော့ဘူးတဲ့အဲ့ဒါကိုပြောတာဒါကြောင့်ဒီနေရာမှာနော်အဲမိမိတို့ယူယူတဲ့အခါမှာ အဲဖြောက်မှန်သောလမ်းကိုရောက်ဖို့ကအရေးကြီးတယ်မိမိတို့ဒီလမ်းကိုစုပ်ကင်ထားတယ်ဆိုတာအမှန်တရားအဖြစ်နေတာသေးသေးချာချာမြင်ပြီးတိထားနားလည်ထားလက်ခံထားတယ်လို့ပဲပြောရမယ်ရန်တာဖြစ်တည်တည်စုပ်ထားမယ်လို့မဟုတ်ဘူးရန်တာဖြစ်ပြီးလို့ရှိရင်ဒီအကြီးတွေကိုတဏှာတိတိနဲ့စွဲเสียမလို့မိမိကမေခရှင်ပါကိုတန်တရားကိုဟောဘကန်းကိုရောက်အောင်ဖြတ်တဲ့အခါမှာအသုံးပြုတဲ့ပစ္စည်းတစ်ခုဖြစ်ပဲထားမယ်တဲ့တဏှာတိတိနဲ့ဒါကြီးကိုစွဲထားဖို့မဟုတ်ဘူးတဲ့ဒါကြောင့်ရန်တာဖြစ်တဲ့ပုဂ္ဂိုလ်သည် မိမိလျှောက်လန်းခဲ့ပြီးတဲ့ဒီကျင့်စဉ်မေကရှိပါအကျင့်ကိုလည်းတဏှာတိတိနဲ့မစွဲဘူးလို့ဆိုလိုတယ်။ဒါတော့အဲ့ဒီလိုမျိုးအဖြစ်ကိုမရောက်သေးတဲ့ပုရုဇဉ်နဲ့ဒိဋ္ဌိတွေကြတော့နော်သူတို့ကျင့်ထားတဲ့အကျင့်ယူထားတဲ့အယူတွေမှန်သမျှကိုစွဲစွဲမြဲမြဲကင်ထားတော့မယ်တဲ့သူတို့ကြတော့နော်ဒါတော့အဲ့ဒီကင်ထားတာအထုံးပဲကင်ထားတာအထုံးပဲဒါတော့မိမိတို့အနေနဲ့ကတော့မှန်ကန်တဲ့ဘာသာယူရတာကိုတည်တည်ချာချာနားလည်ပြီးလက်ခံသိမြင်ထားတယ်လို့ပဲသုံးရမယ်ဒါကြီးကိုစွဲထားတယ်လို့တော့မသုံးနဲ့ စွဲထားရင်တော်ကြရန်တာဖြစ်ပြီးလဲစွဲနေအောင်မယ်ဆိုတော့အဓိပ္ပာယ်ရောက်နေလိမ့်မယ်ဒါကြောင့်ဒီယူဝါဒကိုမိမိတို့ကအဲရန်တာဖြစ်ပြီးတဲ့ပုဂ္ဂိုလ်ကြတော့အဲ့ဒီလိုအုပ်စုတွေတဲကိုဝင်ပြီးတော့လဲညင်းတဲ့ထဲကိုသွားပြီးတော့မညင်းတော့ဘူးတဲ့နော်ဘာဖြစ်လို့လဲဆိုရင်အယူဝါဒတွေဆိုတာကအယူဝါဒတစ်ခုကိုအုပ်စုတစ်ခုဆိုတော့အဲ့ဒီလိုအုပ်စုအုပ်စု62ပါးဖြစ်နေတဲ့ထဲကိုရဟန္တာဖြစ်ပြီးတဲ့ပုဂ္ဂိုလ်ကသောတာပန်ဖြစ်တဲ့ခြင်းကစလို့အဲ့ဒီထက်ကိုဝင်ပြီးတော့ မငင်းတော့ဘူးအသင်ပင်လည်းမလုပ်တော့ဘူးလို့ဆိုလိုတယ်သူတို့ ਨੇ ဟောတော့ကမကင်းရမကင်းကြောင်သွားခဲ့လာခဲ့လိမ့်မယ်နောက်ပိုင်းကျတော့အဲ့ဒီဘက်ကိုမသွားဘူးမလာဘူးမလေ့လာဘူးဝင်မငင်းတော့ဘူးလို့ဆိုလိုတယ်ဒါတော့မိမိကတော့ဒီကိလေသာမိတစ်ဆက်တစ်ပါးငြင်းပြီးပြီကိလေသာ၁၀ပါးလည်းငြင်းပြီးပြီဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒီလိုငြင်းတဲ့ခုံနဲ့အတိုင်းဝန်းကိုလက်လွတ်ရှုထားလိုက်ပြီတဲ့ကိုယ်တိုင်းကဘာမှဝင်ငင်းတာမရှိတော့ဘူးဒါတော့လက်လွတ်ရှုတာနှမျိုးရှိတယ်ဒီဘာသာ မှားယွင်းတဲ့အယူကိုလက်ကင်ထားပြီးညင်းတဲ့ခုံတဲ့ထဲကိုမဝင်တော့ဘူးသူတို့ရဲ့ညင်းတာခုံတာတွေကိုလက်လျူရှုတာကလည်းတစ်ပိုင်းဒါကတစ်မျိုးနောက်တစ်ခုရန်တာဖြစ်ပြီဆိုတဲ့ခါကျတော့ဆလင်ကူပိခါနေနေတာဆလင်ကူပိခါဆိုတာကမြင်နေကြတဲ့နာနဲ့ဒီအာယုန်တွေမှာမှန်သမျှကိုသူကထားပါတော့မျက်စိနဲ့ရူပါယုံကိုမြင်နေဆိုလို့ရှိရင်နေဝတုမနောနဒုံမနောဦးဇင်းတို့ရိုးရိုးပုဂ္ဂိုလ်ပုရိသေနေကြတော့ကောင်းတာလေးလှတာလေးသဘောကျစရာတွေ့ရင်လောဘလေးနဲ့ကတ်သွားတယ်မသိဘူး မကြိုက်တာလေးတွေ့ပြီဆိုတော့စိတ်ထဲမှာဒါကြီးကလည်းဒူလူကြီးလားဘာညာနဲ့မကြိုက်တာလေးအခန့်လေးဖြစ်သွားပြီဒါတွေစူးစူဝါဝါဆိုရင်တော့ဗဇက်ကကိုထုတ်ကိုပြောတာဆိုတော့အဲ့ဒီလိုကြိုက်ချင်းမကြိုက်ချင်းဆိုတော့ဒီဝမ်းသာခြင်းဝမ်းနေခြင်းနဲ့မဖြစ်တော့ဘဲနဲ့တတိတံပစင်ခြင်းကလေးတွေပဲဖြစ်နေတာဒါကြောင့်ယန္တာဖြစ်ပြီးတဲ့ပုဂ္ဂိုလ်ကသူတို့မှာကုသိုလ်အကုသိုလ်ဖြစ်เสียကံဖြစ်မရောက်တော့ဘူးလောသမ ्या ကလည်းကရိယာပဲမြင်နာကြတာကဝိဘက်ပဲရှိတော့တယ်သူတို့မှာစိတ်နှမျိုးပဲရှိတယ်ဝိဘက်နဲ့ကရိယာစိတ်ပဲ မြင်လာကြတာကတော့ခန္ဓာရှိတဲ့အတွက်မြင်လာကြတာရှိနေဥမှာပဲဒါပေမဲ့အဲ့ဒါတွေကကံအဖြစ်ကိုမရောက်တော့ဘူးမြင်တာတွေကိုသူတို့ဘယ်လိုနေတယ်လဲဆိုတော့တတော်တံပဇာနောဥပကကောဟောတိတတော်တတိရှိသည်ဖြစ်၍တံပဇာနောပညာအမျိုးမြင့်ရှိသည်ဖြစ်၍တတိတံပဇင်ញင်ထားပြီးတော့ဥပက္ခရှုနေတယ်တဲ့အဲ့ဒါဆလင်ကုပက္ခလို့ခေါ်တယ်ရန်တာတွေမှာဆိုတော့အာယုံ၅ပါးနဲ့တွေ့တဲ့ခါတွေမှာလောဘဒေါသဆိုတာဘာမှမဖြစ်တော့ဘူးလို့ဆိုလို့တယ်သူတို့သူတို့ဘုရားမှာဝိဇ္ဇနမှာတော့ ကြိုက်တာတွေ့လိုက်လဲအယောင်ဆိုးပြီးသားမကြိုက်တာတွေ့လိုက်လဲအယောင်ဆိုးပြီးသားဆိုတော့ကြိုက်ချင်းမကြိုက်ချင်းကဦးဇင်းတို့ရဲ့စိတ်တွေအာယုန်တွေကိုနှလုံးတွေကိုအမြဲတမ်းထက်တပြီးအယောင်တွေထက်ဆိုးနေတာနော်ဒါတော့ရောင်စုံဖြစ်နေတယ်ဒါတော့သူတို့မှကျတော့ဘယ်အာယုန်ကမှသွားပြီးတော့မှ effect မဖြစ်တော့ပြုံးအောင်လဲဟိုဘယ်လိုခေါ်မလဲမဖြစ်တော့ဘူးမဲ့တာလဲမဖြစ်တော့ပြုံးချင်းမဲ့ချင်းမရှိတော့ဘူးအေးချမ်းချင်းပဲရှိတော့တယ်ဒါကြောင့်မသူတို့ကနေဝတုမနောဝမ်းလည်းမသာတော့ဘူးနေဝဒုံမနော အာယုံဆိုးနဲ့တွေ့လို့လည်းစိတ်မဆင်းရဲတော့ဘူးဒေါသမဖြစ်တော့ဘူးဘလို့နေတယ်လဲတွေ့မြင်တဲ့အာယုံလေးကိုတတော်တတိလေးရှိတမဇာတော့အစင်ကျင်လေးနဲ့ဥပကကောတွေ့တာလေးကိုဒါပဲဒီလောက်ပဲပြီးသွားပြီးတော့ဥပကကောလစ်လျူရှူပြီးတော့ဝိဟရတိနေတော့ဤတဲ့သူတို့မှာအဖြူမဲ့ဘာမှမရှိတော့နော်အဲ့ဒါလိုလေးသူတို့နေကြတာအဲ့ဒါကိုပဲဥပကကောလစ်လျူရှူနေတော့ဤလို့ဆိုလို့ဒါရန်တာရဲ့အဆင့်ကိုပြောတာပါနော်ဒါတော့ကောင်းပြီနောက်ထပ်နံပါတ်16ကိုဆက်သွားကြစို့ ပုဗ္ဗာတဝေဟိတဝါနဝေအာဂုတ်ပံနာသန္တကူနောပိနိဝိတဝါဒီသဝိပမௌတောဒိဋ္ဌိကတိဟိဒီရောနလိံပတိလောကေအနတ္ထကရဟိကောင်းပြီထိုယန္တာတိ ဒါရန်တာရဲ့ဂုံဗုဒ္ဓေဆိုလည်းမှတ်ပါတယ်နော်တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်စောစောလေးတုန်းကပြခဲ့တာတွေကိုရန်တာရဲ့အနေအထားနဲ့ရှင်ရှင်ပြီးတော့ပြောသွားတယ်မြတ်စွာဘုရားကဒါတွေကမောဟများတဲ့ပုဂ္ဂိုလ်တွေအတွက်ဟောထားတာပါဒါတော့အဲ့ဒီမှာမောဟကင်းစင်သွားပြီးတဲ့ရန်တာဖြစ်တဲ့ပုဂ္ဂိုလ်မှာဘလို့ဂုံတူးတွေရှိသလဲဆိုတာတွေကိုဒါဂုံတူးတွေကိုပြောတယ်ဆိုရင်လည်းမှန်ပါတယ် ထိုယန္တာသည်ရှေးအတိတ်ခန္ဓာကိုဆွဲ၍ဖြစ်သောကိလေသာအာသောတရားတို့ကိုပယ်စွန့်ပြီးအသက်ဖြစ်ဆက်ခန္ဓာကိုဆွဲ၍ဖြစ်သောကိလေသာအာသောတို့ကိုလည်းမပြုလုပ်တော့အဲ့ဒီအပတ်ကလေးကဘာပြောချင်တာလဲဆိုရင်အတိတ်တုန်းကဖြစ်ခဲ့ပြီးတဲ့မြင်ကြားနံစာထိတိကြရတဲ့ဟာတွေကိုအဲ့ဒါတွေကိုစိတ်ထဲမှာအာယုံယူပြီးတော့စဉ်းစားပြီးတော့ကိလေသာတွေလည်းမပွားတော့ဘူးတဲ့ဒါတော့စဉ်းစားကြည့်ဦးဇင်းတို့အခုဘာတွေဖြစ်နေသလဲ မြင်ကြားတွေ့ခဲ့ပြီးတဲ့သဘောကျစရာလေးတွေဆိုရင်ပြန်သဘောကျတဲ့သဘောလေးကကြကြနေတယ်ဆွဲခြင်းစရာတတ်မဲ့စရာဆိုရင်လည်းဆွဲတုံးတတ်မဲ့တုံးကြိုက်တုံးပဲမကြိုက်တာကိုဆိုလို့ရှိရင်လည်းအခုတည်းထိနာကြီးတုံးပဲဟုတ်တော့မလားဒါတော့နာကြီးုံနဲ့မဟုတ်ဘူးတို့ချုပ်ကြတာအဲ့ဒီနာကြီးမှုပေါ်အခြေခံပြီးတော့ကိုယ်မှလက်စားချေဖို့အတွက်တခါပြန်ပြီးကြိုးစားတော့နော်ပြန်ပြီးတော့မှပြန်ဒါဟုအတက်ရဖို့အတွက်ပြန်ကြိုးစားတော့ ဆိုတော့ထားပါတော့အတိတ်တုန်းကမြင်ခဲ့ပြီးတဲ့ခန္ဓာမှန်သမျှเนาะမြင်တာကြားတာနာနာစားတာထိတာသိတာကြံတွေးတာတွေမှန်သမျှကိုလည်းရဟန္တာတို့ကြတော့ပြန်စဉ်းစားသောအဖြစ်ကိလေသာမပွားတော့ဘူးတဲ့လက်ရှိမြင်တွေ့ကြားသိနေတာတွေကိုလည်းအာသောမပွားတော့ဘူးဒါတော့အာသောပွားတယ်ဆိုတာကပွားဖို့အတွက်ကိလေသာကို မရှိတော့ဘူးဒါဘယ်လိုလုပ်ပွားမှာလဲเนาะဒါကြောင့်သူတို့မှကြတော့ဦးဇင်းတို့နဲ့ကြွာချစ်တွေပြောနေတာပဲဦးဇင်းတို့မှကတော့မြင်လိုက်တယ်ဆိုလို့မြင်တာနဲ့တပြိုင်တည်းပဲ နော်ကိုကလက်ထက်ကိုမရရင်သာရှိရမယ်ကြိုက်မကြိုက်ကအလိုလိုပါသွားပြီပြီလက်ထက်ကိုရောက်အောင်ငါကြိုးစားတာကဥပါဒံအစင်ကြမှာကြိုးစားတာလေဒါတော့မြင်လိုက်တယ်ဆိုတာနဲ့ဟာဒါလေးလှလိုက်တာဟာသဘောကျစရာကောင်းလိုက်တာဆိုရင်ဒါလောဘပဲလေမကြိုက်တော့ဘူးဆိုတာနဲ့ဟွန်းဒါကြီးများဟောဒီအတန်ကြီးများဒီအနံကြီးများမဖြစ်ဘူးလားတခါတည်းဖြစ်တာပဲအဲ့တော့အဲ့ဒါလောဘဒေါသကကတ်ကတ်သွားတာဒါအမတန်နုလို့တာ ဆိုတော့အဲ့ဒီလိုမျိုးအဆင့်ကမျိုးမျိုးနဲ့ရင့်ကျက်လာတာအဲ့ဒါကတိတ်ပြီးတော့မှပြင်းထန်တော့ပေါက်ကွဲတဲ့အဆင့်ရောက်တာပေါ့နှုတ်ကပြောတဲ့အဆင့်ကိုကလှုပ်တဲ့အဆင့်တွေရောက်တယ်ဒါတော့ရန်တာများမှာကျတော့အဲ့ဒီလိုဦးဇင်းတို့ဖြစ်ရုပ်ဖြစ်စဉ်ကောင်းမကောင်းကြောင့်တွေးတဲ့ဟာကိုဘာမှကိုသူ့ကိုထင်ဟမှုမဖြစ်စေတော့ဘူးအဲ့ဒီလိုကွာထွက်သွားတာဒါကြောင့်ဖြစ်နေတဲ့လောဘဒေါသသည်ဒီမြင်လိုက်တဲ့အာယုံကြောင့်မလို့သူ့မှာဆွဲပြီးတော့ထင်ဟမှုမဖြစ်တော့ဘူးတဲ့ကိလေသာဘာမှမဖြစ်တော့ဘူးဆိုတော့ကိလေသာဖြစ်เสียအခြေခံဖြစ်တဲ့အာသောဘွားเสียအခြေခံကိလေသာကိုမရှိတော့ဘူး မရှိတော့ဒီဟာတွေကိုလည်းပဲဒီအသောပွားရေးကိစ္စတွေမလုပ်တော့ဘူးတဲ့ချစ်ချင်းတဏှာကြောင့်စန္ဒာဂတိတို့လည်းမလိုက်တော့ဒီနေရာမှာတော့ပြောရမယ်ဆိုရင်အောင်နာလေးမှာနော်ဂတိ၄ပါးမှလွတ်ဆိုတာမှားအဲစလုံးတစ်လုံးလုံးနဲ့အာဂတိလို့အာလေးတစ်လုံးထည့်ပေးနော်အာဂတိအာဂတိဆိုတာမလိုက်စားတဲ့အရာလေးမျိုးပြောတာဒါတော့ပုရုဇဉ်တွေမှာကြတော့ မိမိနဲ့ချစ်ခင်တဲ့အကျွမ်းဝင်တဲ့တည်တယ်ဆိုလို့ရှိရင်အဲ့ဒီအပေါ်မှာစိတ်ကလေးကညှို့ပြီးတော့အဲ့ဒီချစ်ချင်းတည်ဟူသောအကြောင်းကြောင့်သူ့ဘက်ကနေလိုက်တာကိုဒါစန္ဒာဂတိခေါ်တယ်ချစ်ချင်းကြောင့်ဘက်မလိုက်အပ်တာကိုလိုက်တာနော်ကိုသားသမီးနဲ့သူများရန်ဖြင့်ကိုသားသမီးကဘလောက်မှမှသူများပဲအပြစ်မြင်တာပဲဟုတ်တယ်မဟုတ်လားဒါထုံးစံပဲဘာဖြစ်လို့လဲဥစ္စနုကဒီမှာဆန္ဒတွေတဏှာတွေကပြတ်ပါမပြတ်ပဲမပြတ်တော့ အိမ်ကြမှာတာငေါ့ချင်ငေါ့မယ်သူများရှိတော့ကိုသားသမီးကိုအပြစ်ကိုမပြောကိုနဲ့ချစ်တဲ့သူကိုနဲ့ခင်တဲ့သူတိတဲ့သူဆိုလို့ရှင်ဒါအဲ့ဒီလိုပဲဒါတော့အဲ့ဒီလိုဖြစ်တတ်တဲ့ဟာမျိုးကိုရန်တာမြတ်မှာအဲ့ဒီလိုဘက်လိုက်တတ်တဲ့ဖြစ်ဘက်လိုက်ခြင်းကိုဖြစ်စေတဲ့စန္ဒတဏိလောဘမရှိတော့ဘူးဆိုတော့ဘက်မလိုက်တော့ဘူးလို့ဆိုလိုတယ်နောက်ပြီးတော့လည်းကိုနဲ့မကြက်ရင်မတက်ရင်ကိုနဲ့မတက်တဲ့သူဖြစ်လို့ရှိရင်လည်းပဲမတက်ခြင်းဒီဟုသောမုံခြင်းဒီဟုသောအကြောင်းကြောင့်ဒေါသကြောင့်လည်းပဲသူ့ကိုနာကြီးစေဖို့နဲ့နာစေဖို့မလုပ်တော့ဘူးတဲ့ ဒီလူတော့ငါအလက်ရောက်ပြီသူတော့သွားလေရောဟာဆိုတာမျိုးမလုပ်တော့ဘူးလို့ပြောတာကိုလည်းကြရင်လူတွေလက်စားလေးတော့နည်းနည်းခြေကျင်တာ哦ငါတော့ငါဘယ်လိုလုပ်ထားတာငါသူတော့သိစရမယ်ဆိုတော့အဲ့လိုပညာလေးတွေပေးတတ်တယ်လေအဲ့ဒါမျိုးအဲ့ဒါလိုလည်းမလုပ်ပါဘူးတဲ့ပြီးတော့မှမောဟဆိုတာကြတော့မောဟဂတိဆိုတာမသိဘူးမာမှန်လည်းမသိဘူးမှန်မှန်လည်းမသိဘူးဟုံမှန်လည်းမသိဘူးမဟုံမှန်လည်းမသိဘူးထင်းတဲ့အားကိုတခါတည်းနန်းချထောက်ပြီးတော့မှ random နဲ့ချပလိုက်တာပဲနော်အဲ့အဲ့ဒါမျိုးအဲ့ဒါမျိုးမောဟဂတိကိုလည်းမလိုက်တော့ သေးသေးချာချာအမှားမှန်ဆုံးစစ်စစ်တယ်သေချာအောင်စုံစမ်းတယ်နော်အဲ့ဒါလိုနိနဲ့တချို့ကြတော့ဆုံးဖြတ်တယ်သူကြတော့မဟုတ်အမှားတာမှန်လည်းမသိဘူးမှန်တာမှန်လည်းမသိဘူးအဲ့ဒါလိုနိနဲ့လိုက်တာဒါတော့မောဟဂတိပြီးတော့မှဘယာဂတိဆိုတာတစ်ဖက်ကအားကောင်းနေတယ်ဘလို့အားကောင်းတယ်လဲအာနာကြီးတဲ့ပုံကိုမျိုးဖြစ်နေတယ်ငွေအင်အားချမ်းသာတဲ့ပုံကိုမျိုးဖြစ်နေတယ် ဆွေမျိုးအတိုင်းဝိုင်းအင်အားတောင့်တဲ့ပုံကိုမျိုးဖြစ်နေတယ်တပတ်အတိုင်းဝိုင်းကြီးတဲ့ပုံကိုမျိုးဖြစ်နေတယ်အဲ့တော့သူ့ဘက်မှာအင်အားတစ်ခုခုကြီးနေတော့အဲ့ तू ကငါ့ကိုသူ့ရဲ့အတိုင်းဝိုင်းအင်အားပါအာနာအင်အားကြီးတာဖြစ်တဲ့အတွက်ငါ့ကိုတစ်ခုခုလွတ်လိုက်မယ်ဆိုပြီးတော့အဲ့ဒီကြောက်ပြီးတော့ဟိုဘက်ကိုဘက်လိုက်တာအဲ့ဒီလူရဲ့ဘက်ကိုလိုက်တာဒီနေ့သူ့ရန်ကင်းရေးအတွက်သူ့ဘက်ကနေမှားမှားမှားမှားသူ့ဘက်ကလိုက်တာကြောက်လို့လိုက်တာအဲ့ဒါဘယာဂတိခေါ်တာ ဒါကြောင့်ယန္တာဖြစ်တဲ့ပုဂ္ဂိုလ်များမှာအဲ့ဒီလိုကြောက်လို့ဘက်လိုက်တာမျိုးဘယာဂတိလည်းမရှိတော့ဘူးတဲ့အာဂတိ၄ပါးကင်းစင်ပြီလောကမှာဖြောင်းဖြောင်းမမပဲသူ့ကိုမုန်းတာမျိုးတွေချစ်တာမျိုးတွေကြောက်တာမျိုးတွေမရှိတော့ပြီးပြီဒါယန္တာများရဲ့တည်ငြိမ်ဖြောင်းမှတ်မှုပဲနော်နောက်ပြီးတော့နသန္တကုနောပိနိဝိဒဝါဒီနိဝိဒဝါဒီဆိုတာကဘာလဲဆိုရင်မိစ္ဆာအယူဝါဒဟူသည်မြနဲ့သက်ဝင်ဆွဲယူရပြောဆို နေခြင်းလည်းမရှိတော့ဒါတော့မိစ္ဆာယူဝါဒတွေမှာနော်အခုနကလည်းပါပြီးပါပြီဒီမိစ္ဆာယူဝါဒတွေမှာမှားတဲ့ယူဝါဒတွေကိုငိုကတော့ကပြောဆိုခဲ့တာဒါမှန်တယ်ဒါဟုတ်တယ်ရေလို့ပြောဆိုပြီးတော့မှယူခဲ့တဲ့ဟာတွေအတ္တဝါဒနဲ့ပတ္တတာတတ္တတာနဲ့ပတ္တတာဥစ္စေတာနဲ့ပတ္တတာအမျိုးမျိုးရှိတယ်ဒိဋ္ဌိမျိုးမျိုးရှိပြီမဲ့တတ္တတာနဲ့ဥစ္စေတာပဲဝင်တာပါပဲအဲ့ဒီလိုဟာမျိုးတွေရဟန္တာဖြစ်တော့မပြောမဆိုတော့ဘူးတဲ့အဲ့ဒါတွေကိုနောက်ထိုပညာရှိရဟန္တာသည်မိစ္ဆာယူမှန်သမျှတို့မှကင်းရှင်းလွတ်မြောက်ပြီးဖြစ်၏ ဒီနေရာမှာငကိုတော့ကမိစ္ဆာအယူထဲမှာတစ်ခုမဟုတ်တစ်ခုညှိနေတယ်ဒါတော့ဒီ62ပါးသောမိစ္ဆာအယူတွေထဲမှာသူရဲ့ပြောမှုဆိုမှုလုပ်မှုကိုင်မှုတွေးမှုကြံမှုအားလုံးကကင်းလွတ်သွားပြီတဲ့မိစ္ဆာအယူတွေထဲမှာရှိနေတဲ့အမှားတွေမပါတော့ဘူးမိစ္ဆာကဂွန်းလုံးကျွတ်လွတ်သွားပြီလို့ဆိုလိုတယ်ပြီးတော့လောကသုံးပါးနဲ့လိမ့်ကြံကန့်ညီခြင်းလည်းမရှိတော့ဘူးဒီနေရာမှာလောကသုံးပါးဆိုတာသိကြတဲ့တိုင်းတတ္တလောကသင်္ခါရလောကဩဃာတလောကလောကသုံးမျိုးရှိတယ် ဘယ်လောကမှာမှမဝင်တော့ဘူးလို့ဆိုလိုတယ်ဒါလောကသုံးမျိုးဆိုရင်ကျန်တာအလုံးပါသွားပြီနော်တက်ရှိလောကတက်မဲ့လောကအလုံးပါသွားပြီယုံနံခန္ဓာအလုံးပါသွားပြီဒါတော့ဘယ်ယုံနံဘယ်ခန္ဓာကိုမှဆွဲလန်းခြင်းမရှိတော့ဘူးတဲ့နော်ဘယ်လောကမှာမှကန့်ညီခြင်းတွေ့တာခြင်းမရှိတော့ဘူးဆိုတော့ဦးဇင်းတို့ကတော့မျက်လုံးကမြင်လို့ဆွဲတယ်နားကကြားလို့ဆွဲတယ်နှာခေါင်းကနမ်းလို့ဆွဲတယ်စားလဲရလို့ဆွဲတယ်ထိတိမရထိလဲရလို့ဆွဲတယ် ကြံစီစဉ်းစားရင်းနဲ့လဲဆွဲတာပဲဒါတော့အဲ့ဒီအစွဲတွေမှန်သမျှကသူတို့ကြတော့ဘာမှသွားညှိလို့မရဘူးဆိုတော့ပိန်းကြာပေါ်မှာပိန်းရွက်ကြာရွက်ပေါ်မှာရေသွားပြီးတော့ထိရင်ရေကလုံးပြီးရှော့ဆင်းသွားတာပဲပိန်းရွက်ကြာမှာရေကပ်ပြီးကြံခဲ့တာရှိရလားမရှိဘူးဦးဇင်းတို့ကတော့ရိုးရိုးအရွက်မဟုတ်ဘူး sponge ဖြစ်နေတယ်ရေကကြာသွားရင်ပြန်မထွက်တော့အဲ့ဒါကွာတာပဲရန်တာမြတ်ကြောင့်အထက်ဝင်လို့ကိုမရတော့ဘူးလိမ့်ဆင်းသွားတယ်ဒါကြောင့် ကာမဂုဏ်ပစ္စည်းတွေကိုစုံပေမဲ့နော်ကာမဂုဏ်ပစ္စည်းတွေကိုသုံးကာမဂုဏ်လောကထဲမှာနေပေမဲ့အဲ့ဒီကာမဂုဏ်တွေကရန်တာကိုပိမ့်ရွတ်ပုံမှာသွားပြီးတော့ရင်မတင်သလိုကာမဂုဏ်အကအညီကသူ့ကိုသွားပြီးတော့ကိုညှိလို့ကိုမရတော့ဘဲဥမှာငါးများချင်းနဲ့သွားချိတ်ကြည့်ပါလို့ချိတ်သေးရဲ့လားမချိတ်ဘူးမချိတ်ဘူးနော်အဲ့တော့သူ့မှာဘာချိတ်ပဲသွားချိတ်ချိတ်ဘာပဲညှိစရာရှိညှိစရာကိုအမွှေးအမြင်ကိုမရှိတော့လုံးချော့သွားပြီတဏှာကညှိလို့မရတော့ဘူး ဒါကြောင့်အဲ့ဒီလိုမျိုးဘယ်လောကဘယ်ဘဝဘယ်တတ္တဝါမှာမှဘဝအနေနဲ့လည်းပဲဟောတော့ကတော့လူဘဝနေနတ်ဘဝချမ်းသာမယ်လူဘဝတစ်ခုပဲကြည့်ပါဦးယောက်ျားဖြစ်ခြင်းတို့လားမိန်းမဖြစ်ခြင်းနဲ့မိန်းမဖြစ်ခြင်းတို့လည်းယောက်ျားဖြစ်ခြင်းနဲ့ယောက်ျားမဟုတ်မိန်းမမဟုတ်လည်းဖြစ်ခြင်းနဲ့လူရှိတယ်လေစုံနေတာပဲလူတွေအပြည့်လူတွေရဲ့လူအင်ဆန္ဒပြည့်တယ်ရှိရလားမရှိဘူးဟိုဟာဖြစ်ခြင်းဒီဟာဖြစ်ခြင်းအာအောက်ကလူလည်းအထက်ကိုကြည့်ပြီးတော့မှမင်းဖြစ်ခြင်းတတိဖြစ်ခြင်းအာအောက်ကမင်းကလည်းလူပြည်ကမင်းကဇိမ်မရှိပါဘူးကပူနေရတဲ့တရားမင်းဖြစ်ခြင်းဟော အထက်ကြီးကြီးပြီးတော့ဖြစ်ချင်တဲ့အားလေးတွေမရှိဘူးလားကိုယ့်ထက်သာတာလေးကိုလိုချင်တဲ့အားလေးကအောက်ကနေပြီးတော့ငါထက်သာတာငါထက်သာတာဓာတ်ထက်သာတာဆိုလိုက်လိုက်သွားတာအဲ့ဒါညိတာပဲညိတာပဲနောက်ဆုံးကြည့်လေဗြဟ္မာကြီးတွေကြည့်ဟာဗြဟ္မာကြီးတွေကြတော့သူတို့ဘုရားတာမထောက်ပြန်သူတို့လည်းနှိပ်ပြန်ပဲလောကနှိပ်ပြန်ပဲဒိဋ္ဌဓမ္မနှိပ်ပြန်လို့ခေါ်တယ်သူတို့ကမသေးတော့ဘူး everlasting ဆိုပြီးတော့မှနော် forever ဆိုပြီးတော့သူတို့ကိုသူတို့မသေးတော့ထာဝရအဖြစ်နဲ့သူတို့ကြီးညာတာဘုရားမဟုတ်ဘူးမင်းတို့လည်းတက်တန်းစီရင်သေးတယ်စူးထောက်ပြတာ အနိစ္စရှိတယ်ဆိုတော့အဲ့ဒီလိုမျိုးအထက်ကိုဘဝတွေကိုကောင်းတာကောင်းတာကောင်းတာတွေကိုညှိသွားတာကိုအဲ့ဒါဘဝမှာကန့်ညှိတယ်လို့ခေါ်တယ်အဲ့တော့ရန်တာမြတ်မှာကျတော့အဲ့ဒီလိုကန့်ညှိစရာဘာမှမရှိတော့ဘူးတဲ့ကာမဂုဏ်လောကပစ္စည်းတွေမှာနေပေမဲ့အဲ့ဒီကာမဂုဏ်ပစ္စည်းကလည်းသူ့ကိုမညှိသလိုသူကလည်းကာမဂုဏ်ပစ္စည်းသွားမညှိတော့ဘူးအဲ့ဒါမျိုးကိုအညှိအတွေ့အတာလိမ့်ကြံခြင်းကင်းပြီတဲ့ဦးဇင်းတို့ကတော့ sponge ပုံစံကြီးလိုပဲရှိသမျှအရေးလာသမျှအကုန်စုလက်ခံထည့်ထည့်ထည့်ထားတာပဲနော် မိမိကိုယ်ကိုလည်းကဲရခြင်းမရှိတော့ဘူးတဲ့ဒါလည်းစဉ်းစားကြည့်ဦးဇင်းတို့တွေမှမလုတ်တဲ့နားတွေလုတ်ခတ်မိလို့ငါဓာတွေလုတ်ခတ်မိလေခြင်းရဲ့လို့မကြင်မနှက်ဖြစ်တာလဲ self blame လေရှိတာပဲလုတ်မိတာတွေကိုပြန်ပြီးတော့အာလုတ်မိလေခြင်းဆိုပြီးတော့မှ remorse ဖြစ်ကြတယ်လေကိုကိုကိုနောင်တတန်တရားတွေဖြစ်တယ်လေ လောက်ရမယ့်အရာတွေကြတော့ငါအဲ့ဒီတော့ငါဘာလို့မလုပ်တာတော့လုံးရင်ရရတာနဲ့အခွင့်အရေးတွေပေးရတာနဲ့ငါမလုပ်ဘူးဆိုတော့မလုပ်လုံးတင်တာကိုမလုပ်မိလို့မလုပ်ရလေကောင်းလားလို့ကိုကိုကို blame လုပ်ထားကတမျိုးဆိုတော့ရန်တာများမှာရန်တာမဖြစ်ခင်ကတော့မှားတာတွေမရှိဘူးလားရှိပါတယ်ဒါပေမဲ့သူကအဲ့ဒီအမှားတွေကိုလည်းပဲအကုန်လုံးသူကအပိအပိုင်ကုစားလိုက်ပြီးပြီပြန်ပြီးတော့မှပြောရမယ်ဆိုလို့ရှိရင်အစားထိုးစရာရှိသမျှအကုန်အစားထိုးပေးစရာရှိသမျှအကုန်ပေးလိုက်ပြီးပြီ ဆိုတဲ့အခါကျတော့အပြီးအပိုင်လှုပ်ပြီးတာဖြစ်တဲ့အတွက်နော်မကောင်းမှုမလှုပ်တဲ့နာကိုလှုပ်ခတ်မိတာကိုလည်းပဲပူနောင်တတပံပူစရာမလိုတော့ဘူးလှုပ်တဲ့နာကိုမလှုပ်ဘူးလို့ပြောအောင်လဲသူတို့မှလှုပ်တဲ့အရာမကြံတော့ဘူးပြီးပြီလှုပ်တဲ့နာမသိအားလုံးပြီးသွားပြီကတန်ကရဏီယလှုပ်တဲ့နာငါပြီးပြီတဲ့ဆိုတဲ့အခါကျတော့မလှုပ်တဲ့အမကိုလှုပ်ခတ်မိတာကိုလည်းအရတမက်နဲ့ပယ်လိုက်ပြီးပြီအရတမက်နဲ့ပယ်တယ်ဆိုတော့အရတမက်ကိုရောက်တော့လည်းပဲလှုပ်တဲ့စရာပြီးပြီဆိုတော့ သူ့မှာ remorse ဖြစ်ကြကြံသေးရလားမကြံဘူး blame လုပ်စရာမရှိတော့ဘူးပြီးပြီဆိုတော့သူတို့မှာကအဲ့ဒီလိုမျိုးအညစ်ကဆုံးလူတိုင်းသိတယ်အင်္ဂုလိမာလာကြီးကြည်စံဒါလောက်တတ်ထားတဲ့လူတွေကိုကဲကိုကိုကို remorse ဖြစ်မယ်ဆိုရင်အင်္ဂုလိမာလာရန်တာဖြစ်ရင်သူတန်တရားဖြစ်လို့နော်ဆုံးမအောင်မလားမဆုံးတော့ဘူးဒါပေမဲ့အရတ္တမဲ့နဲ့လည်းပဲအပိပိုင်တတ်လိုက်ရောအဲ့ဒီအကုသို့ပေးမဲ့ကံတွေအကုန်လုံးတည်သွားတော့တယ်ပြီးပြီ ငါ့ကိုလူသားမိလေခြင်းလူသားမိလေခြင်းလို့ရဟန္တာဖြစ်ပြီးတဲ့ခါမှာနောင်တတဖန်ပူပန်တာမရှိတော့ဘူးနော်ဒါတော့အဲ့ဒီလိုမျိုးနောင်တတဖန်ပူပန်တာလည်းမရှိတော့သလိုလှုပ်တဲ့နာတွေကိုငါမလှုပ်ရလေခြင်းရဲ့လို့လည်းပဲမရှိတော့ဘူးပြီးပြီတဲ့ရဟန္တာဖြစ်အောင်ကျင့်လိုက်ပြီးပြီဆိုတော့ကျင့်စဉ်ဆုံးတဲ့အတွက်ရဟန္တာများမှာမိမိကိုယ်ကိုယ်ကဲ့ရဲ့ခြင်းပူပန်ခြင်းနော်နောင်တဖြစ်ခြင်းဆိုတာမရှိတော့ဘူးတဲ့ဒါရဟန္တာများရဲ့ဂုဏ်ကိုမှတော့အဲ့ဒါမရှိသေးဘူးပေါ့ဒါဒါနဲ့ရှင်ပြီးတော့ကြီးညိုရတာပေါ့နော်တိုင်းကောင်းပြီနံပါတ်20ကြတော့ ဒါနောက်ဆုံးဂါထာဏီကုံးကျုပ်ကလေးသွားကြစို့တတပ္ပဓမ္မေတုဝိသေနိဗုဒ္ဓောယံဂိဉ္စီဒိဋ္ဌံဝသုတံမုဒံဝါတပန္နပါရောမုနေဝိပ္ပမုဒ္ဒော နကပိယောနုပရဒောနုနပတ္တိယောတိမြန်မာပြန်ထိုယန္တပုဂ္ဂိုလ်သုတမင်္ဂလာသုတမင်္ဂလာ နောက်ဖောက်ပြန်ပြန်မှန်မှန်ကန်ဉာဏ်ကြည်သောတဏှာရိတ်တည်လည်းရှိတော့ဘုရုရှင်ခေတ္တဘုရုရှင်ကဲ့သို့ဆံဝဲသူနောက်ပြညာခြင်းလည်းမရှိတော့ဤဒီဘုံဝါဘုနာဘုလားတောင်းတတော်တဏှာလည်းမရှိတော့ဒါနောက်ဆုံးဒီမာပြွတ်တုတ်တန်ကြီးရဲ့ဏိကုံးချုပ်ကထားပါပဲသာတဗ္ဗဓမ္မေတု နေဝေတိဘူဒောထိုယန္တာပုဂ္ဂိုလ်သည်ဒိဋ္ဌမင်္ဂလာတုတ္တမင်္ဂလာမုဒ္ဒမင်္ဂလာဟုသောအလုံးစုံသောအယူဝါဒတို့ကြောင့်ဝါမြင်ကြားနံစာထိတိရသောတရားအလုံးတို့နှင့်ကိလေသာတိဟုသောမံမင်းစစ်သည်သည်မံမင်းစစ်သည်အပေါင်းမှကင်းလျက်နေတော့၏ထိုယန္တာပုဂ္ဂိုလ်သည်ဝင်တော့ဝင်ဖို့မှန်သမျှကိုခြားထားပြီးဖြစ်၏ကိလေသာအနှောင်ဖွဲ့မှလည်းလွတ်မြောက်ပြီးဖြစ်၏ဖောက်ပေါက်ပြန်ပြန်မမမကန်ကြံစည်တတ်သောတဏှာဒိဋ္ဌိလည်းမရှိတော့ ပုထုဇဉ်တက္ကပုဂ္ဂိုလ်တို့ကဲ့သို့ရှောင်ကျင်ပွဲတို့မှာရှောင်ကျင်ရခြင်းလည်းမရှိတော့မြည်သည့်ဘုံဘွားကိုမြလူလာတောင်းတတတ်သောတဏှာလည်းမရှိတော့တဲ့ဒါရန်တာပုဂ္ဂိုလ်ရဲ့ဂုဏ်တွေပါပဲဒီနေရာမှာတော့ဦးဇင်းတို့ရန်ကိန်းစီဒိဋ္ဌံဝါတုတံမုတံဝါဆိုတဲ့နေရာလေးမှာဦးဇင်းတို့မာနိဒေတာမှာဖွင့်ပြတာကိုအဲမာနိဒေတာမှာဖွင့်ပြတဲ့အတိုင်းဘုဂုကမာဝိတုဓမ္မတိုက်ဥဆိုတော့ဘုရားကြီးကတော့အဲ့ဒီတိုင်းအနဲ့ပြန်တယ်ပေါ့လေ ဒိဋ္ဌမင်္ဂလာတုတ္တမင်္ဂလာမုဒ္ဒမင်္ဂလာလို့ဖွင့်ဆိုထားပါတယ်ဒါတော့ဒိဋ္ဌမင်္ဂလာတုတ္တမင်္ဂလာမုဒ္ဒမင်္ဂလာဆိုတာဦးဇင်းတို့မြင်ဟိုရှင်းပြခဲ့ပြီးပါပြီမြင်တဲ့မျက်လုံးနဲ့မြင်တာကိုမင်္ဂလာရှိတယ်အဲ့ဒါကိုအဲ့ဒီမြင်တာကိုပဲဒါဘဝလွတ်မြောက်ကြောင်းလို့ကျင့်သုံးတာနားကကောင်းကောင်းကြားရရင်ဒီအတန်လေးကနော်จิตတည်ရှိတယ်ဗမာနိုင်ငံမှာတော့ဘာငှက်ကလေးတွန်းလို့ရှိရင်အာဒါจิตတည်ရှိတယ်တို့ဘာလက်ကောင်းမဲ့ဘာညာစသည်အယူမျိုးမုဒ္ဒမင်္ဂလာဆိုတာတော့နိုင်မိလို့စာရလို့ထိမိရလို့ ဒါလေးတွေကိုမင်္ဂလာဖြစ်တယ်လို့ယူတာဒါတော့ပြောရမယ်ဆိုလို့ရှိရင်ခုနကသီလပတ္တပရမတ္တဆိုတဲ့အကျင့်ထဲမှာပါပါတယ်ဆိုတော့ဒိဋ္ဌိအယူတင်တစ်ခုတည်းလို့ဖြစ်နေတယ်ဆိုတော့အဲ့ဒါကိုမဆီဆိုတော်ကြီးကနေကျင်းတယ်တဲ့နော်ဒိဋ္ဌိအယူတစ်ခုတည်းဖြစ်တဲ့ဒေတာတုဒ္ဒမုဒ္ဒမင်္ဂလာ လောက်တင် ပြောမယ်ဆိုရင်နေကျင်းတယ်တဲ့သူကကျင့်စင်မကအများတန်းကြီးတယ်ဒါကြောင့်ဒီဦးဇုံတော်ဇော်ကြီးရဲ့စူးရှာတဲ့ထက်မြက်တဲ့ညာဟာ ဒီစာပေကျမ်းကမှာရိုးရိုးဖွင့်ဆိုသွားတာတွေကတခါတလေတကယ်ကျင့်စဉ်ထဲမှာနေကျင်းသိရင်လည်းကျင့်တယ်မကြိုက်လည်းမကြိုက်ဘူးဆိုတာကိုထောက်ပြနေတဲ့စွမ်းရည်ကအမခံမယ်ဒါတော့ကြင့်ကြံမှုဆိုတာမပါခဲ့ဘူးဆိုရင်ဒါတွေကစာကိုစာလောက်ပဲဥစဉ်တော့ဒရာနိယဘလို့ဖွင့်မယ်အတိပဲဘလို့ဖွင့်မယ်ဒီလောက်ပဲပြောနိုင်ရမယ်ထင်ပါတယ်ဇရောကြီးကအမြဲတမ်းထောက်ပြတယ်ထောက်ပြတယ်စာပေဗျမ်းဗျမ်းပိဋကတ်ကိုဗျမ်းဗျမ်းတတ်တဲ့ပုဂ္ဂိုလ်တွေတော့ဟာဒီလိုတွေဖြစ်ဖြစ်သွားတာဟုတ်လိုက်တာငါတို့မမြင်ဘူးဒီလိုပဲပြောတယ် ဒါကြောင့်စာရတန်ခါနာတင်းတော့ကမစိုးရင်ဆရာတို့ကြီးကမာစီဆရာတော်လို့နော်ထတ်တူမပြောနဲ့တားတယ်လို့မပြောနဲ့ထတ်တူတောင်နောက်ထပ်ရဖို့မလိုတော့ဘူးလို့ပြောတာအခုဆိုတော့ကြီးကဘာထောက်ပြတယ်လဲဆိုတော့ဒိဋ္ဌဒိဋ္ဌံဝါတုတံမုတံဝါဆိုတဲ့စကလုံးရဲ့နယ်ပယ်ကိုဘလို့ချဲ့တယ်လဲဒိဋ္ဌဆိုတာမြင်ချင်းကြောင့်ဖြစ်တဲ့ဒိဋ္ဌမင်္ဂလာကိုပြောတာမဟုတ်ဘူးတဲ့အမြင်အာယုံကြောင့်ဖြစ်လာတဲ့ကိလေသာကိုပြောတာလေခိုင်ဘလောက်ကျဲသွားလဲပိုးကျဲသွားတယ် မျက်လုံးနဲ့မြင်သမျှမြင်မြင်သမျှကိုကိလေသာဖြစ်တာမထိန်ချုပ်နိုင်လို့ကြားသမျှနမ်းသမျှစားသမျှထိသမျှကြံတွေးသမျှတွေကိုဒါကိလေသာဖြစ်နေတော့အဲ့ဒီကိလေသာအာယုံစက်ကွင်းမှာအာယုံဆိုတဲ့ကွင်းပြင်မှာစစ်မြေပြင်မှာနော်မိမိကထိန်ချုပ်မှုမရှိရင်ဒီအပေါ်ဒီမှာဆွဲကတဲ့ကိလေသာနဲ့ကိုနဲ့ရအဲ့ဒီမှာစစ်ဖြစ်တော့တာပဲတနည်းမန်မင်းစစ်တီကကိုယ့်ကိုတစ်ချိန်လုံး attack လုပ်နေပြီဒါကိုဆိုလို့ရှင်တာဆိုတော့ဝိဇ္ဇနုရဲ့စစ်မြေပြင်ဒီဘာလဲဆိုတော့အာယုံမြင်ကွင်းမှာအာယုံစစ်တလက်မှာစစ်တိုက်ကြတာ တော့ရန်တာတွေကြတော့ဦးဇင်းတို့မြင်တယ်လို့မြင်တယ်ဒါပေမဲ့ဆွဲလန်းတဲ့တဏှာရှိသေးရဲ့လားမာမင်းလွတ်လိုက်တဲ့ကာမတေပရမတေနာဆိုတဲ့အတိုင်းကာမတဏှာစစ်သီးတွေဒေါသတွေဟာမျိုးစုံရှိတယ်သူရဲ့လက်နဲ့တည်းမျိုးမျိုးဆိုတော့သူပြစ်လိုက်တဲ့လက်နဲ့တည်းကနော်ဦးဇင်းတို့ပုရုဇင်းတွေကြတော့တစ်ချက်ပြစ်တစ်ချက်ထိတယ်ပြစ်မလွဲတယ်ဆိုတော့နော်ဒါပေမဲ့ရန်တာကြတော့ပြစ်တိုင်းပြစ်တိုင်းသူ့ကိုလွဲနေတယ်မထိတော့ဘူးကြည်စံကိုမထွက်တော့ဘူးအဲ့လိုဖြစ်တာဒါတော့ဘာဖြစ်လို့လဲအာယုံဆိုတဲ့စစ်မြေပြင်မှာသူတွေ့သမျှအာယုံမှာ ရဟန္တာမှာကန့်ကြီးတွေ့တာစရာဘာမှမရှိတော့ဘူးသူရဲ့ temptation ကြောင့်လှက်ပတ်မှုတွေလည်းဘာမှလဲစရာလမ်းမရှိတော့မျက်လုံးလဲတာမရှိတော့မရှိတော့တဲ့အတွက်ကြောင့်မလို့တွေးသည်မြအာယုမြင်ကြားနံစာထိတိဘာမှပြဿနာမရှိဘူးဒါကြောင့်မလို့ကိလေသာတိဟုသောမမင်းစစ်သည်အပေါင်းမှကင်းလျက်နေတော့ဤတဲ့ကဲဒါကြောင့်မလို့ဆိုတော်ကြီးကနော်အေးဒိဋ္ဌတုတ္တမုဒ္ဒမင်္ဂလာလောက်ဆိုတော့ကျင်းတယ်တဲ့ကျင့်စဉ်ဘက်ကိုသွားမယ်ဆိုရင်ရဟန္တာတွေဆိုတဲ့အကမြင်ကြားနံစာတိတိ ဒီအာယုန်နဲ့မှန်သမျှကိလေသာကင်းပြီဆိုတဲ့အခါကျတော့သူတို့မှာမြင်ချင်းကြောင့်ကြားချင်းကြောင့်နားချင်းကြောင့်စားချင်းကြောင့်ထီချင်းကြောင့်သိနေရချင်းကြောင့်မလို့မာမင်းကလွတ်တဲ့ဒီကိလေသာတွေဒဏ်ကျင်မခံရတော့ဘူးလို့ဆိုလိုတယ်။ဝိဇင်းတို့လိုပြစ်မလွဲမဟုတ်ဘူး။ဒါကိုကြွာချจิตတွေပဲ။နော်ဒါမှလည်းကြီးညိုစရာကောင်းပါလေ။နော်ပိုးပြီးတော့ကြီးညိုစရာကောင်းတယ်ရန်တာတွေကို။နောက်တစ်ခုအဲ့ဒီတော့ဒီအာယုံဆိုတဲ့စစ်မြေပြင်မှာပေါ့နော်။အာယုံဆိုတဲ့စစ်မြေပြင်မှာ ဒီမိစ္ဆာဒိဋ္ဌိတွေနဲ့နော်အယူအဆတွေနဲ့ဒိုရိမောအာယုံစရက်စစ်မြေပြင်မှာကိလေသာတဏှာဒိဋ္ဌိတွေနဲ့စစ်တိုက်စရာမလိုတော့ဘူးဆိုတော့ဒီဒီစစ်တလင်းပြင်မှာမန်မင်းကဆက်ရှုံးတဲ့အတွက်ရန်တာကအလံတကွန်ထူသွားတာဒါတော့သူ့မှာနောက်ထပ်စစ်ဖြစ်စရာ ရှိသေးရဲ့လားအေးမရှိတော့ဘူးဘယ်စစ်တီမှမလာနိုင်တော့မန်မင်းပြစ်တဲ့စစ်လက်နဲ့ဘယ်လက်နဲ့မှလည်းမရောက်တော့တာဖြစ်တဲ့အတွက်သူသည်တကယ်အစစ်အမှန်သာဝရစစ်ငြိမ်းသွားတဲ့ ငြိမ်းချမ်းရေးပန်ရှင်ပုဂ္ဂိုလ်တနည်းကိလေသာနယ်ပယ်နော်အဲခန္ဓာနယ်ပယ်အာယုန်နယ်ပယ်ထဲမှာသူကရဟန္တာကအလွန်အဲတကန်တကွန်အလံစိုက်ထူသွားတာအလံတကွန်အဲ့ဒီကြမှာစိုက်နေတာနော်အဲ့ဒီတော့သူဒီတကယ်အောင်မြင်တဲ့အောင်မြင်မှုတရဖူကိုစောင့်နိုင်တဲ့လူလို့ဆိုလိုတယ်ရန်တာပုဂ္ဂိုလ်ပေါ့နော်ကောင်းပြီဒါတော့ဒီနေရာမှာ နောက်တစ်ခုကဘာလဲဆိုရင်ထိုယန္နာပုဂ္ဂိုလ်သည်ဝန်တို့ဝန်ဘိုးမှန်သမျှကိုခြားတားပြီးဖြစ်၏တဲ့ခိုင်ဘုဇုံတော်ပရိသတ်ဒီအထုပ်ကလေးတွေရှိရင်လည်းခြားကြစို့နော်အထုပ်ကလေးတွေပါရင်လည်းခြားကြစို့ဘုဇုံတော်မှာ၃ထုတ်လုံးရှိတယ်နော်ကိလေသာဆိုတဲ့ကိလေသာကိလေသာဘာရနော်အထုပ်ကလည်းတစ်ထုပ်အဘိသင်္ခါရလို့ဆိုတဲ့ကံကလည်းတစ်ထုပ်ခန္ဓာဘာရဆိုတဲ့ခန္ဓာအထုပ်ကလည်းတစ်ထုပ် ဦးဇင်းတို့မှာအထုတ်ဘယ်နှထုတ်ရှိလဲမဲပါဘူးဗျာခေါင်းကသူများတွေပြောတာခေါင်းတစ်လုံးအိုးနှလုံးရွတ်တယ်တာပြောဦးဇင်းတို့ကျမှသုံးလုံးတောင်ရွတ်ထားတာနော်ဒါစဉ်းစားကြည့်ဝတ်သုံးပါပြောတာဟုတ်ရဲ့လားဆိုတော့ကိလေသာဆိုတဲ့ဝတ်ကြီးကိလေသာဆိုတဲ့အထုပ်ကြီးကရှိနေပြီကိလေသာဝတ်ကြီးကအခြေခံနေပြီဆိုတဲ့အခါကျတော့ဒီကိလေသာသည်မိမိတို့ကမလွတ်နိုင်ဘူးကိလေသာရဲ့အောက်မှာပဲရှိနေတာဖြစ်တဲ့အတွက်ဦးဇင်းတို့ရဲ့ဥထိပ်ပေါ်မှာဘသူကတင်နေတယ်လို့ဆိုကိလေသာဝန်တုပ်ကြီးကတထုပ်တင်ရပဲတဲ့ ကိလေသာရှိပြီဆိုတော့မြင်မြင်သမျှတွေကိုလိုချင်လိုချင်သမျှလိုချင်ပြီဆိုမှတော့ဟိုဟာလှုပ်ဟာဒီဟာလှုပ်ဟာအာကောင်းတာမကောင်းတာတွေကိုလည်းကောင်းတယ်မှတ်ပြီးတော့လှုပ်ပြန်တော့အာကုသိုလ်ဖြစ်အဲလောက်ရောက်ချင်တာကတော့နတ်ပြီးလူပြီးမြမပြီးလှုပ်နေတာတွေကမကောင်းမှုဆိုတော့တခါအာကုသိုလ်တွေဖြစ်ပြီးငရဲသွားပြန်ငရဲတိလိစ္ဆာပိတ္တာသူတွေကမသွားပြန်ဘူးလားအာကုသိုလ်ကကြောင့် အေးကောင်းသွားပြန်တခါကုသိုလ်လေးတော့လုပ်ပါတယ်ကုသိုလ်လုပ်ပြီးလို့ရှိရင်လူချမ်းသာဖြစ်ခြင်းနဲ့နတ်ချမ်းသာဖြစ်ခြင်းနဲ့ရုပ်ချောတဲ့သူဖြစ်ခြင်းနဲ့ပညာတတ်သူဖြစ်ခြင်းနဲ့မင်းဖြစ်ခြင်းနဲ့ဘယင်ဖြစ်ခြင်းနဲ့မိဖုရားဖြစ်ခြင်းနဲ့နတ်ဖြစ်ခြင်းနဲ့နော်မြမဖြစ်ခြင်းနဲ့ဆိုတော့ဖြစ်ခြင်းတာတွေကတခါသွားပြန်တယ်ဆိုတော့ကုသိုလ်ကံကတခါပြန်ပြီးတော့အထက်တန်တရားလဲပြန်ရောဆိုတဲ့အခါကျတော့နောက်ထပ်အထုပ်တထုပ်ကအဘိသင်္ခါရလို့ခေါ်တဲ့ကုသိုလ်အကုသိုလ်ကံဆိုတဲ့ဟာကြီးကလည်းလုံးရဲ့ပဲမလုံးဘူးလားကံဒီအထုပ်ကလည်းမပြေသေးဘူးမချနိုင်သေးဘူး ဆိုတော့ကံလှုပ်ထားပြီကုသိုလ်အကုသိုလ်ကံလှုပ်ပြီဆိုမှတော့နောက်ထပ်ခန္ဓာဆိုတဲ့ဝိပါကဝိကျင်မလာပြီတော့ဘူးလားအေးအခုပဲကြည်ဒါကြီးလက်ညှိုးထုတ်လည်းမလွယ်ဘူးအဲ့ဒါကြီးအထုပ်ကြီးပဲဒါကြောင့်ပြောကြတာမဟုတ်လားခန္ဓာဝန်တုပ်ဗါတယ်လေခန္ဓာဝန်တုပ်ခန္ဓာဝန်တုပ်ဘာကြောင့်ရခဲ့တယ်အဘိသင်္ခါရဆိုတာကံဝန်တုပ်ရှိလို့ရတယ်ဒီကံဘာကြောင့်ရတယ်လဲကိလေသာဘာရဆိုတဲ့ကိလေသာအထုပ်ရှိလို့ရတယ်နော်အဲဦးဇင်းတို့ကတော့ အာဘယ်ချဖို့နေနေတာရှိတာကိုတခါကြစ်ကြစ်ပေါင်ပြန်ထုတ်နေကြတာဆိုတော့ဟာရှိပြီးသားအထုတ်တော့အားမရသေးအိမ်မှာထုတ်တော့မဲ့ရှိသေးတာလားနောက်အထုတ်ကိုကြီးတဲ့ကြီးအောင်တာထုတ်ထားကြဆိုတော့အဲ့ဒါကြောင့်မလို့ယန္တာမြတ်မှာကျတော့အဲ့ဒီကိလေသာဆိုတာလဲယန္တာဖြစ်ပြီဆိုတော့ရတ္တမင်းနဲ့အကုန်ဖြတ်ကိလေသာဝန်တုံလဲကုန်ကိလေသာကုန်ပြီဆိုတော့ဒီကိလေသာပဲကံကိုလှုပ်တာကောင်းကံမကောင်းကံကုသိုလ်အကုသိုလ်ကံအဘိသင်္ခါရကိုလှုပ်တာမဟုတ်လားဆိုတော့ဒီကိလေသာဆိုတဲ့ဒီအဲ ကိလေသာအဝိကုံပြီဆိုရင်အဲဒီကာမဝိပေါ့နော်အပိသင်္ခါရကာမဝိကလည်းပြေးပြီးမရှိတော့ဘူးခန္ဓာဝိကတော့ဒီနေရာမှာယန္တာဖြစ်ပြီးတဲ့အခါမှာပြိဋိဘံမဆံမချင်းလေးကတော့ကြံတယ်သို့သောအဲ့ဒီထက်မှကကိလေသာမပါတော့တဲ့ခန္ဓာဖြစ်တဲ့အတွက်ဦးဇင်းတို့လို့ကြိုက်ခြင်းမကြိုက်ခြင်းเนาะရခြင်းမရခြင်းအာအာယုံအကောင်းဆိုးကြောင့်မလို့အပြောင်းလဲဒုက္ခမရှိတော့ဘူးတဲ့သူတို့မှဒီခန္ဓာကလေးကို ပေါ်ပေါ်ပါပါကလေးနဲ့ပဲထမ်းဆောင်ရတာပေါ်ပေါ်ပါပါကလေးနဲ့ပဲထမ်းဆောင်ရတာနော်ဒါကြောင့်မလို့ခန္ဓာကိုပေါ်နိုင်သမျှပေါ်အောင်လို့ဦးဇင်းတို့ရန်နေကြတော့မေတ္တာတုတ်ထက်မှာရှိတဲ့ကရဏီယမထာကုသလနာယန္တတန္တပဒအပိသမေသတကောဥဇုသသူဇုသတန်တုတကောသပြီးတော့သူပရောသဒါလေးမှရတာ သူပရဒါလေးကိုပြောချင်တာ မင်းတို့တွေတဲ့အမေမတော်အဖေမတော်ဆွေမတော်မျိုးမတော်နှမမတော်ပဲနဲ့မင်းတို့ကိုလိုက်ပြီးတော့စွမ်းသင်္ကန်းကျောင်းစစ်ပစ္စည်းလေးပါနဲ့လှူနေကြရတာမင်းဖေလည်းမဟုတ်ဘူးအမေလည်းမဟုတ်ဘူးနှမလည်းမဟုတ်ဘူးညီလည်းမဟုတ်ဘူးအကိုလည်းမဟုတ်ဘူးဆွေလည်းမတော်ဘူးမျိုးလည်းမတော်ဘူးဒါတော့မင်းတို့ကိုသာသနာမှာကြီးညိုလို့နော် သာသနာမှာနေတဲ့အတွက်ဒီသာသနာမှာကြီးညိုတဲ့အတွက်ကြောင့်မလို့သူတို့ရှိတဲ့ပစ္စည်းလေးပါနဲ့ထောက်ပံ့တာမင်းတို့ကဘာကမြကြီးမြပြီးတော့အဖြူမအမဲမအချိုးမဘာမညာမလို့ ကြီးများပြီးတော့မနေနဲ့ရတာကလေးနဲ့ရောင်ရဲတင်းနေပြီးတော့မိမိကိုယ်ကိုပေါ့ပေါ့ပါပါဖြစ်အောင်နေနော်အဖြူရအချိုရလို့အချင်ရတဲ့အခါကျရင်အချိုမရရကောင်းလားလို့ကို့မှာမပင်ပန်းဘူးလားပင်ပန်းနေတိုက်ကြောင်းနေကျင်တာကိုတိုက်ကြောင်းမနေရလို့ပြင်တောင်ကြောင်းနေနေရသမျှမဆင်းရဘူးလားอืมသူများတွေကကားတူဝီစီတော့ကို့မှာကားမစီနေတဲ့အခါကျတော့ကို့လှဲလေးနေသွားနေရတယ်စိတ်မဆင်းရဘူးလားဆင်းရအဲ့ဒါအထုတ်ပဲလေးပြီလေကိလေသာအပေါ်မှာလေးပြီ ဒါတော့အဲ့ဒီလိုကြီးများပြီးတော့မင်းတို့တွေဟိုဟာရချင်းဒီဟာရချင်းနဲ့ဘာမှကြီးမများနဲ့အချိုးရရင်အချိုးနဲ့ပြီးလိုက်အချင်းရရင်အချင်းနဲ့ပြီးလိုက်အေးရရင်အေးနဲ့ပြီးအပူရရင်အပူနဲ့ပြီးဒါကြောင့်မလို့အဲ့ဒီလောကရန်ခံနိုင်အောင်ကိုဦးဇင်းတို့မှာအသက်20ပြည့်မှရန်ခံခိုင်းတာလူတွေမှာ16နဲ့လူကြီးဖြစ်ပြီဦးဇင်းတို့က16နဲ့လူကြီးမဖြစ်ဘူးဒီအကောင်းဆိုအေးအပူလောကရန်ခံနိုင်20ကြာမှဦးဇင်းတို့ရန်ခံလို့ရတာအဲ့ဒါပဲဒါကြောင့်မလို့အကောင်းဆိုးကိုတလကောင်ဒီလောကရန်ကိုတလကောင်ခံနိုင်အောင်လို့ တနည်းမိမိအတွက်ရတဲ့စွမ်းသင်္ကန်းကြောင့်စေပစ္စည်းလေးပါးကိုကြီးမများပဲနဲ့လက်ခံနေအောင်လို့ပေါ်ပေါ်ပါပါကြီးမများပဲနဲ့ဒဂါရကမတွေကအပူလာလို့ရှင်လဲလက်ခံလဲဩငါတို့ကိုတော့အပူသွားကတ်လဲလက်ခံတာပဲအေးသွားကတ်လဲလက်ခံတာပဲနော်အကျန်တာပေးလဲရတာပဲနှူတာပေးလဲရတာပဲဆိုတော့ဟောဒဂါရကမကပူစရာမလိုတော့ဘူးဟုတ်တယ်မို့လားပူစရာမလိုတော့ဘူးဆိုတဲ့ခါကျတော့လှူတဲ့လူလဲစိတ်ချမ်းသာတယ်လက်ခံတဲ့လူလဲအထုပ်ပေါ့သွားတယ် တချို့ကဘာလေးပါမှညာလေးပါမှနဲ့နော်တချို့ရှိတယ်မလေးခကြီးသွားတာနော်အားဂျိုင်းကြီးဂျိုင်းငယ်နဲ့တခါမလေးသွားလိုက်ကြတာတညကြီးကလေးသွားမှာဘူးတခါနဲ့ဆွဲလိုက်ကြတဲ့ဂျိုင်းကြီးဂျိုင်းငယ်နဲ့တခါနဲ့ဦးဇုံတို့များတခါလေးလေးညာကောင်နန်းတို့ကဗမာပြည်ပြန်လဲဗမာပြည်နေတော့ကပြန်ရွာပြန်လေတင်ကန်းလေးတစ်စုံသွားလိုက်စေးသွားလိုက်တာမပါတယ်ဆိုတော့ဦးဇုံအမေရိကလာတဲ့ခါကျတော့အိတ်ကလေးတစ်ခုပဲအဲ့ထက်မပါပဲတင်ကန်းတစ်စုံပါတယ်မှတ်စုစောက်တော့ပါတယ်ဘောပင်တစ်ချောင်းပါတယ်နော်သွားလိုက်စေးပါတယ်သွားလိုက်တာပါတယ်အဲ့ဒါပဲဒါနေပဲလာတာပေါ့ပေါ့ပဲ ကျန်တာအမေရိကတကာတွေတာဝန်ယူလုပ်မယ်ဆိုပြီးတော့ဦးဇင်းကယုံကြည်စွာနဲ့လာခဲ့တာဟုတ်တယ်မလားကျန်တာသူတို့တာဝန်လေသူတို့ပြင်တာလေအဲ့ဒါနဲ့ပဲလာတာပဲမရှိတာနဲ့နေဆိုတော့ပေါ့ပေါ့ပါပါဆိုတဲ့ခါကျတော့အဲ့ဒါသူပရခေါ်တယ်သူများကကိုယ့်ကိုပြုစုဖို့လွယ်ကူတာနော်ကလေးများဆိုလို့ရှိရင်ငါကလေးအိပ်ရတဲ့ပြစ်ထားလဲနေတာပဲရှူရှူပေါက်လဲနေတာပဲဘီဘီပါချလဲနေတာပဲအမေကသွားသွားပြီးတော့မှဟိုသွားရှင်းပေးမှာပဲဟုတ်လားဘိုက်စားလဲပါမှုဒီတိုင်းပဲ no no စားလဲတရားဆိုတော့ ဟောငါကလေးကတော်တော်ဟိုရင်ဖြစ်တာထဲရတဲ့ရလွယ်တာမရှိဘူးလားအဲ့ဒီလိုမျိုးလွယ်တာသူပရခေါ်တယ်နော်သူပရခေါ်တယ်ဒါကြောင့်မလို့ဝိဇ္ဇုနုမှာနော်အဲ့ဒီလိုအထုပ်တွေပုတ်အောင်လို့ကြီးမများနဲ့တဲ့တဲ့ပြောရင်ကြီးမများနဲ့လို့ပြောတာတို့မို့ဆိုရင်အဲ့ဒီကြီးများသမျှအထုပ်လေးတယ်နော်ဒါကြောင့်လူများမှာတော့ထားတော့ရဟန်းများမှာမြတ်စွာဘုရားကအဲ့ဒီမေတ္တာတုတ်ကိုပွားမယ်ဆိုရင်သူပရဆိုတာဂုံတလောက်ရမဲ့ဘာခေါ်မလဲ ဟိုပြည့်စုံရမယ့် quality ဖြစ်နေကိုထည့်ထားတာဒါတော့တောတဲ့တောင်နဲ့သွားပြီးတော့တရားထုတ်မယ်ဆိုလို့ရှင်မင်းဒါဒီမင်းလည်းသွားပြီးတော့ဆွဲမနေနဲ့ကြီးများမနေနဲ့တောတဲ့မှာရှိတာစားမှာဟုတ်တော့မလားမှားလိုက်တာလေဖေဟာတောတဲ့သွားတဲ့ရန်နေတောတဲ့ကြမှာအဲဝက်စတူးလေးစားကျင်တယ်ဆိုလို့မရဘူးဟုတ်တော့မလားဟိုဟွာလေးစားကျင်တယ်ဆိုလို့မရဘူးရှိတာစားရတာပဲဒါကြောင့်အဲ့ဒါသူပရပဲဒါတော့ဘာဖြစ်လို့လဲသူပရအကုန်မပယ်နိုင်သေးရင်စင်ကျင်တုံတရားနဲ့ဦးဇင်းတို့ကြောင့်အဲ့ဒါလို ရှော့ချခိုင်းတယ်ရှော့ချတဲ့အတွက်အထုပ်မပေါ်ဘူးလားပေါ်တယ်အိမ်မှာချစ်တာမစားနေတဲ့သူကကားလေးမောင်းအောင်အပြင်ထုံသွားအောင်ဆိုင်မှာတန်းစီအောင်စောင်းအေးခဲခဲနေလဲစောင့်တာပဲဒါတော့အေးခဲခဲနေတန်းစီဆိုင်မှာတခါတည်းမညောင်းနိုင်မဲနဲ့တခါတည်းဟာလာဒီမှာနားလေးတွေထောင်လဲစောင်းလဲစောင်းကလေးတွေဖတ်လဲစောင်းလဲအဲ့ဒါအစားတစ်လုံးတွေစောင်းတာတော်တော်လေးတာသူတို့မလွယ်ဘူးသူတို့လင်းမှန်းတာမသိလို့တာအဲ့ဒါလေးတာတွေပဲအစားတစ်လုံးတွေလေးတာနော်အဲ့ဒီလိုမလေးရအောင်လို့တဲ့ကိုယ့်ဘာသာကိုစင်ကျင်ပြီးလျှော့ပါအဲ့ဒါကိလေသာထုတ်ကလေးမပယ်နိုင်ပေမဲ့ ဆင်ခြင်တုံတရားနဲ့ရှုပ်လို့ရတယ်။ဒါတော့ရန်တာများမှာကြောက်တာအဲ့ဒီအထုပ်ကိုအပြီးအပိုင်နော်ဒါက totally abandon လုပ်လိုက်တာကိုပြောတာ။သူ့မှာဝေသုံးပါကင်းပြီ။ဒါတော့ကြံခဲ့တာကကိလေသာနဲ့ကံနော်ကုန်ပြီဆိုတော့ခန္ဓာကအဲ့ဒီကြီးမြတ်တတ်တဲ့ကိလေသာမရှိဘူးဆိုတော့ဘလောက်ပေါ့သွားမလဲဦးဇင်းတို့နှိုင်းရှင်ကြည့်ပေါ့။ဒါတော့ဒါဒါမျိုးကိုကြတာတာဥပါရိသေတာနိဗ္ဗာန်နဲ့ခန္ဓာကတော့ကျွန်းတော့ကျွန်းသေးတယ်တို့ဆိုဒုက္ခပေးမရမရှိတော့ဘူးပေါ့ပြီလို့ဆိုလိုတယ်။ ဒါတော့ယန္တာမှာအဲ့ဒီခန္ဓာအဲဝန်ထုတ်၃ခုလုံးပြိနိဗ္ဗာန်သုတိရဲ့နောက်ပိုင်းမှာအကုန်လုံးပြီးပြီတဲ့မရှိတော့ဘူးဆိုလိုတယ်။ဒါကြောင့်ယန္တာမြတ်မှာတော့ဟောဒီတန်တရားမှာ အထုပ်ကြီး၃ထုပ်ကိုတခါတည်းအပိပိန်ချပြီတဲ့။နော်အဲ့ဒါပါဠိလိုတော့ဦးဇင်းတို့ဒီနေရာမှာပါဏဘာရလို့သုံးတယ်ပါဠိကထာမှာပါဏဘာရဆိုတာဘာရကတော့ဒါဝန်ထုတ်ကြီးပါဏချတာဒီပြနေရာတွေမှာတော့ तू ကနိခိတဘာရလို့သုံးတယ်အဲ့ဒီနှလုံးလေးကတော်တော်ကောင်းတယ် နော်အထုပ်ကြီးတွေခြာပြီးပြီတဲ့နေခိတဘာရနဲ့ပန္နဘာရအတူတူပါပဲသူတို့က synonymous ပဲဒါတော့မိမိတို့လည်းပဲအော်ငါတို့အထုပ်ကြီးတွေဟာအပြည့်အပိုင်မချနိုင်သေးရင်တောင်မှငါတို့နေတဲ့ဘဝလေးမှာပေါ်ပေါ်ပါပါနေအောင်တို့ကိလေသာကိုလျှော့နေရင်တော့ပေါ်ပါမယ်တက်တာခွင့်ရမယ်လို့ဦးဇင်းတို့ပြိတ္တမြန်ဆင်ခြင်မှုရနိုင်အောင်လို့ဦးဇင်းကတတိပေးခြင်းဖြစ်ပါတယ်ရန်တာမြတ်မှာကြတော့ကိလေသာတိဟုသောအညောဟောဘက်ကလာဒီဘက်ကလာလာတဲ့အညောတွေအတွက်သူတို့မှာအထူးရှောင်ခြင်းစရာမလိုဘူးဥစဉ်တို့ပုရုဇဉ်တွေမှာကြတော့နော် အဲအောက်ကအရိယာတွေတောင်မှအောက်အဆင့်နေမှာကြတော့သူတို့နဲ့မတည့်တာတွေရှောင်ရသေးတယ်ရန်တာများမှာကြတော့ဘယ်အာယုံတော့ဘယ်ညှော်တော့ပဲသွားသွားအာယုံနဲ့ညှော်စီသူတို့ကိုဒုက္ခမပေးတော့ဘူးအညှော်ကြောင်းအနာရင်မှာပူဇော်မလို့ဦးဇင်းတို့ကြတော့ကိလေသာအညှော်လာရင်တဏှာထလိမ့်မယ်နော်အဲ့ဒါကြောင့်ဦးဇင်းတို့ကရှောင်ရတယ်ကျင်းရတယ်ရှုရတယ်မှတ်ရတယ်မသွားတဲ့နေနဲ့မသွားရဘူးမလုပ်တဲ့နေနဲ့မလုပ်ရဘူးဘာဖြစ်လို့လဲကိုယ့်ကိုဒီပြင်ဒုက္ခတွေပေးမှာစိုးလို့ နော်ဒါကြောင့်ရဟန္တာမြတ်မှာကြတော့ဦးဇင်းတို့လိုရှောင်ရပြုရတာတွေမရှိတော့ဘူးတဲ့အပြင်ဘက်မှာဦးဇင်းတို့အတွက်ဒုက္ခဖြစ်မဲ့ဟာတွေမှန်သမျှသည်သူတို့ကြတော့ဘာမှဒုက္ခမရှိတော့ဘူးလို့ဆိုလို့တယ်ဒါကြောင့်သူတို့မှာအေးချမ်းသွားပြီတဲ့အဲ့ဒါကိလေသာတိဟုသောအညောင်ရှောက်စရာမလိုတော့ဘူးနော်သူတို့တွေအေးချမ်းသွားပြီဦးဇင်းတို့ပုရုဇင်းများရိုးရိုးပုဂ္ဂိုလ်များမှာကတော့အဲ့ဒီဟာတွေကိုမထိမရှရလေအောင်ရှောင်ရဒိန်းရပါတယ်ကျင့်ရပြုရပါတယ်ဆင်ခြင်ရပါတယ်နော် အဲမိမိတို့ရန်လဲရန်လျောက်နော်လူလဲလူလျောက်မိမိတို့မှာဆင်ခြင်ကြရပါတယ်ကျင့်ကြရပါတယ်ဒါတော့ကောင်းပြီဤမဟာဗျူဟတုတ်တန်ကြီးဟာမြတ်စွာဘုရားကမောဟကိလေသာများတဲ့ပုဂ္ဂိုလ်များအတွက်နော်အဲမောဟစရိုက်များတဲ့ပုဂ္ဂိုလ်တွေတို့ဟောထားတဲ့တုတ်တန်ဖြစ်ပါတယ်ဒါတော့မဟာဗျူဟတုတ်တန်ကိုပြီးတော့ဦးဇင်းတို့အမ်တုဝတကဆိုတဲ့တုတ်ကိုဦးဇင်းတို့ကြံတဲ့ရသမျှအချိန်ကလေးနဲ့ဆက်ပြီးတော့သွားပါမယ် ဘာဖြစ်လို့လဲဆိုတော့ဦးဇင်းကဇူလိုင်လထဲမှာကဦးဇင်းတို့ရဲ့ကလေးတွေတင်တဲ့အတွက်တလကျော်ကျော်လောက်ကကြိုတင်ပြီးတော့ပြင်ဆင်ရတာဖြစ်တဲ့အတွက်နည်းနည်းလေးအချိန်ရရင်ရသလောက်နည်းနည်းတိုးပြီးတော့သွားပါမယ်အဲဒီဂျွန်လကုံဒုတိယဘက်ပြီးဦးဇင်းကဟိုဘက်မှာကလေးတွေရဲ့ summer class တို့ကိုကြိုတင်ပြင်ဆင်ရတာဆိုတော့အလောက်ကတော်တော်လေးရှုပ်လာပြီနော်ဖောင်တွေပို့ရမယ်သူတို့ရှာ registration ဖောင်တွေဦးဇင်းတို့မှတ်ရတယ်သူတို့ရှင် ပြန်ပြီးတော့မှ volunteer ရှာရတယ်ဆိုတော့အလောက်ကတော်တော်လေးရှုပ်လာတော့ဒီဘက်ကိုစက်ကအာယုံစိုက်နေတော့မှမဟုတ်တဲ့အတွက်အဲ့ဒီဟာလေးမပြတ်ခင်အဲ့ဒီဟာလေးတွေမစသေးခင် ပြအောင်ဦးဇင်းသင်ကြားပို့ချလိုပါတယ်ဒါကြောင့်ကောင်းပြီတုဝတကပါဠိကဗါတယ်လေအဲတချို့ပါဠိတွေမှာတော့တတလင်းချက်ကနှလုံးဆင့်ပြီးတော့တုဝတကလို့လည်းရှိတယ်နော်တုဝတုဝတကဆိုတဲ့ဟာကတော့ နှလုံးဆက်နာလည်းရှိတယ်တလုံးနဲ့လည်းရှိတယ်သို့သောဦးဇင်းတို့များသောအဖြစ်တုဝတကဆိုတဲ့တလုံးနဲ့နဲ့သုံးတဲ့ဟာကိုပဲသုံးပါတယ်အဲ့တော့ပြောမယ်ဆိုလို့ရှိရင်တော့ခက်မြမြန်ဆိုတဲ့အဓိပ္ပာယ်မျိုးအလျင်အမြန်ဆိုတဲ့အဓိပ္ပာယ်ရှိပါတယ်သူကြီးပဲနော်ဒါပေမဲ့ဒီနေရာမှာအားလုံးကာဘာဖြစ်အောင်ပြောမယ်ဆိုရင်တုဝတကဆိုတာကအကျင့်လို့လည်းအဓိပ္ပာယ်ရှိတယ်အလျင်အမြန်လို့လည်းအဓိပ္ပာယ်ရှိပါတယ်ဆင်းရဲမှထွတ်မြောက်ဖို့အကြောင်းတရားလို့လည်းထွတ်မြောက်ကြောင်းလို့လည်းဒီလိုအဓိပ္ပာယ်ရှိပါတယ် ဒါတွေအားလုံးခြုံပြီးတော့ဘာသာပြန်မယ်ဆိုလို့ရှိရင်တော့ဆင်းရဲဒုက္ခမှာလွတ်မြောက်အောင်အလင်းရန်ဆင်းရဲဒုက္ခမှာအလင်းရန်မြန်အလင်းရန်မြန်ထွတ်မြောက်၍နိဗ္ဗာန်သို့ရောက်ကြောင်းအကျင့်တရားလို့ဒီလိုပြောခြင်းပြောပေါ့နော်ပြောမယ်ဆိုလို့ရှိရင်တော့လူတွေဒီနေ့ဆူတောင်းကြတယ်မဟုတ်လားအဲမေတ္တရားဖို့တရားနိဗ္ဗာန်တရားတော်မြတ်ကိုနိဗ္ဗာန်မေဖို့ကိုရစ်တိုးတိုးနဲ့ရောက်ရပါလို့ဤဖေဟာဆိုတော့အဲ့ဒီတူတခါပြောတာရက်တောင်တူတူနဲ့ဆိုတော့အဲ့ဒီတော့ အဲ့ဒီတိုးတိုးလို့ပြောတဲ့စကားလုံးတဝုတ်တကလို့ပြောရင်မှန်နေတယ်ဘာဖြစ်လို့လဲဆိုတော့တိုးတိုးဆိုတာမြန်တဲ့ဖြတ်လန်းကမြန်မြန်ပြေးမှရောက်မှာလေဒါကြောင့်မြန်မြန်ရောက်ရှင်တဲ့ပုဂ္ဂိုလ်ကတဝုတ်တကတိုင်းတာကြည့်ကြမယ်တော့နော်ဒါတော့တတ္တာတရားတတ္တာစေအားကောင်းတဲ့ပုဂ္ဂိုလ်တွေအတွက်ကိုဟောဒီတဝုတ်တကသုတ်တံကိုဟောပါတယ်ဒါတော့ဒီထဲမှာတော့တရားနာတဲ့ပရိသတ်ကနတ်ပြမာတွေနော်ရှိတယ်ပြီးတော့ရှစ်မယန္တာ900ရှိပါတယ်ဒါတော့ဟောတဲ့အခါတွေမှာတုဝတ္တကသုတ်တန်ထဲမှာအကျဉ်းချုပ်ပြီးတော့ပြောမယ်ဆိုရင် ယဟန်နေတို့ဟောထားတာနော်ယဟန်နေတို့ဟောထားတယ်ယဟန်နေရဲ့ဝီနည်းကျင့်ဝတ်သက်ခါဘုတ်တွေနဲ့အများဆုံးဆိုင်ပါတယ်ဒါတော့ယဟန်နေအတွက်ဟောတယ်လို့ဆိုရအောင်ရှေ့မှာထိုင်နေတဲ့ယဟန်နာ900ကလည်းပဲကိလေသာအတော်ကုန်ပြီဆိုတော့ဒီသက်ခါဘုတ်တွေကိုလွန်ကျူးတော့မှာမဟုတ်ဘူးနောက်ထပ်စကြဝဠာတဲတဲ့တောင်းကကြွားရောက်လာတဲ့နတ်မြမာတွေတို့ဟောတယ်လို့ပြောအောင်ငါလည်းတို့ကဘုံကြီးမဟုတ်တို့နဲ့မဆိုင်ဒီတိလာကဆိုတော့ဘသူနဲ့ပဲဆိုင်တော်လဲဆိုရင်ဒါတွေကဥစဉ်တို့ ရိုးရိုးပုဂ္ဂိုလ်တွေနဲ့လူတကာတကမတွေရောယဟန်နေနေရောဆိုင်တော့တယ်အဲ့လိုပဲယူဆရမယ်ဒါကြောင့်ယဟန်တွေအတွက်ဟောတဲ့ဆိုပေမဲ့လည်းပဲအခုနာကမွေးဖို့နိဗ္ဗာန်ကိုရစ်တိုးတိုးနဲ့မြန်စွာရောက်ရပါလို့ဤဆိုတဲ့ပုဂ္ဂိုလ်တွေအတွက်ကိုဒါတွေအလုံးကျင့်ရမယ်လူတကာတကမတွေနဲ့လည်းဆိုင်တယ်လို့ဒီလိုပဲနှလုံးသွင်းထားပေါ့နော်ဒါတော့တချို့အတွေမှာယဟန်ရောလူရောနှမျိုးလုံးကျင့်လို့ရတာရှိပါတယ်တချို့တက်ခါဘုတ်တွေကတော့ယဟန်နဲ့တည်တံ့ဆိုင်တာရှိပါတယ်ယဟန်နေနဲ့တည်တံ့ဆိုင်တဲ့တက်ခါဘုတ်မျိုးဆိုတော့ဥစဉ်အနေနဲ့အချင်းချုပ်ပဲပြောပါမယ်။ လူတကာဒကမတွေအနေနဲ့ဒါလည်းပဲသိဖို့တဲ့နဲ့လိုက်နာရမယ်ဆိုရင်တော့အဲသိတဲ့တဲ့မြဥစဉ်အကျယ်ချက်ပြီးတော့ပြောပါမယ်ဒါကြောင့်ကောင်းပြီဒီတုဝတက သုတ်တံမှာပထမဆုံးနေမိတာရုပ်ပွားမြတ်စွာဘုရားကဒီနတ်မြမာတွေရဲ့စိတ်တွေထဲမှာဖြစ်နေတာကိုသိတယ်မြတ်စွာဘုရားကတဲ့ရန်တာတွေရဲ့ပုံကိုယ်တွေရဲ့နော်နိဗ္ဗာန်ရောက်ကြောင်းဒီရန်တာပုံကိုယ်တွေရဲ့ဂုံတူးတွေကိုတော့ပြောသွားလိုက်တာ ရေပက်မဝင်ပဲပေါ့နော်ဒါတော့ရန်တာပုဂ္ဂိုလ်ကြီးတွေကခုနဂုံတုတွေဦးစင်ရှေ့ကပြောပြီးမဟုတ်လားဘာတွေလည်းမရှိတော့ဘူးညာလည်းမဖြစ်တော့ဘူးအဲ့ဒါဂုံတုပဲဆိုတော့ဒီမာပြောတုတ်တာနဲ့မှအဲ့ဒါတွေဟောသွားပြီးပြီရှင်းမှာဒါတော့ရန်တာတွေရဲ့ဂုံတုကိုတော့ဟောပါရဲ့ရန်တာဖြစ်ကြောင်းအကျင့်တော့မဟောတော့ဘူးလားမသိဘူးလို့သူတို့အဲ့ဒီလိုစိတ်ထဲမှာရှိတယ်အဲ့ဒီလိုစိတ်ထဲမှာရှိတော့ဒီတရားတရားအားကောင်းနေကြတဲ့တရားတရားအာသန်နေကြတဲ့နတ်ပြမာတွေအတွက်ကိုအော်သူတို့ဒါလေးတွေသိကျင်တယ်ဆိုပြီးတော့နေမိတာရုပ်ဘွားကသူတို့ကိုစားရှေ့ကနေမေးပေးတာ ဒါတော့ဗရမဇုံမေးတဲ့မေးပု္ပ္ပာကိုဥစ္စနပရိသတ်များကအားလုံးညီညာဖြတ်ဖြတ်ရွတ်ဖတ်ပြီးတော့ကြီးညိုကြရအောင်ပု္ပ္ပာမိတံအာဒိသဗန္ဓုဝိဝေကံတန္တိပဒင်းစမဟေတိကထံဒိဋ္ဌဝါနိဗ္ဗာတိဘေခုအနုပါတိယာနောလောက သမိန်ကိဉ္စီမြန်မာပြန် မဆုံးအမေးပေါ့နော်နေမင်းရဲ့ဆွေဖြစ်တော်မူသောမြတ်စွာဘုရားအရှင်ဘုရားကိုမင်းမြတ်လိုပါ၏တဲ့မြတ်စွာဘုရားယန္တိစိတ်ငြိမ်မှုတရား၃ပါးကို၎င်းအငြိမ့်တတ်နိဗ္ဗာန်ကို၎င်းဝါနိဗ္ဗာန်ရောက်ကြောင်းအကျင့်တရားကို၎င်းအဘယ်သို့သိမြင်ရ၍လောကနှင့်တစုံတစ်ခုကိုမြတ်တဏှာတိတုတို့ဖြင့်မစွဲလန်းတော်ပဲကိလေသာပူမွေးမှငြိမ်းရပါသနည်းလို့မြတ်စွာဘုရားကမေးပါတယ်ဒါတော့ဒီနေရာမှာအဲဘုဒ္ဓတာဖြစ်ပေါ်လေ ပါဠိလိုတော့အာဒိစ္စဗန္ဓုလို့ခေါ်တယ်အဲ့ဒီစကားလုံးလေးကိုမြန်မာလိုပြန်ရင်နေမင်းအဆွေဖြစ်တော်မူသောမြတ်စွာဘုရားနော်ဒါတော့အာဒိစ္စဆိုတာနေကိုပြောတာဒီနေ့နေကြသွားတယ်လေဦးဇင်းတို့ကလည်းဒီနေအကြောင်းပြောရမှာဒီနေ့ဟုတ်လားဦးဇင်းလောက်မှလာတော့ကအဲ6နိုင်နဲ့36မိနစ်မှာမှနေရ80နဲ့အဲ84%သူကကာဘာဖြစ်သွားတယ်ပေါ့နော်ဦးဇင်းတော့နည်းနည်းလေးခြောက်ကြည့်လိုက်သေးတယ်တေးချာချာတော့မကြည့်ရဘူးဒါကြောင့်မျက်လုံး damage ဖြစ်သွားမှာဆိုလို့ အဲ့ဒီတော့ဟောဒီနေတို့လတို့ဂျိုတို့နော်အဲ့လိုပဲဒီနေလနှစ်ခတ်ဂျိုတာယာတွေကိုရှေးတုန်းကလူတွေကဘယ်လိုယူဆတယ်လဲဆိုဒါကြီးတို့နမင်းကြီးတွေလိုယူဆထားတာနမင်းကြီးတွေလိုယူဆထားတာကဘာဦးလူသားတွေကဟောဒီနမင်းကြီးတွေဆိုပြီးတော့မှအဲ့ဒါကြီးတွေကိုဂျိုနှစ်ခတ်တာယာတွေကိုသူအဲ့ဒါပူဇော်တဲ့အလေထားရှိကြတယ် ပူဇော်တဲ့အလေးထားရှိတော့နေကိုကိုးကွယ်ပြီးတော့ပူဇော်တဲ့လူတွေလည်းရှိတယ်လကိုကိုးကွယ်တာဂျိုးကိုကိုးကွယ်တာတောတွေတောင်တွေကိုးကွယ်တာသမုတ်တရားတွေကိုးကွယ်တာတွေရှိတယ်လေရှိတော့လောကထဲမှာဂျိုးတွေထဲမှာနေမင်းနေဂျိုးကြီးကဒါအကြီးမားဆုံးပါဝါအကြီးဆုံးပဲနော်အကြီးဆုံးပဲဆိုတော့အဲ့ဒီနေဂျိုးကြီးကပါဝါကြီးတဲ့အတွက်ဟောဒီနေဂျိုးကြီးကနတ်ဖျားကြီးတစ်ခုလို့တခါပြန်ပြီးတော့တင်စားပြီးတခါနတ်ဖျားပြုတ်ကိုပြောင်းပြန်ပြီးတော့တဘာဝရရှိနေတဲ့နေကိုရှေးတုန်းက ဘာသာမပေါ်ခင်တော့ကလူတွေတွေးဆခြင်းနော်အဲ့တော့အဲ့ဒီလိုနီးကနေပြီးတော့ဒါကနတ်ဘုရားကြီးလို့ဖြစ်သွားပြန်ရောနတ်ဘုရားကြီးကတခါတို့ကိုစောင့်ရှောက်တဲ့တခါဖြစ်ပြန်ရောစောင့်ရှောက်တော့တို့နဲ့နတ်ဘုရားနဲ့ကဆွေမျိုးတော်တယ်တို့လိုလာတာဒါတော့ဆွေမျိုးတော်တယ်တယ်မဟုတ်တော့အဲဆွေမျိုးကလည်းသူကပိုင်းခြားတော့ရှိတယ်ဆိုတော့လူလောကမှာဘယင်းတွေ warrior တွေပေါ့နော်စစ်သူကြီးတွေဒီလိုပုံကိုယ်တွေကနိုင်ငံမှာလူမျိုးတွေမှာခေါင်းဆောင်နေကြတာ ဒီလိုရဲရဲတောက်ပုံကိုတွေကိုဘယင်းနေစစ်သူကြီးတွေကိုဒီရဲရဲတောက် နေမင်းကြီးကနေပြီးတော့သားတွေတမန်တွေအဖြစ်နဲ့ပို့လွှတ်လိုက်တယ်သူတို့ကသူလောကကြီးအတွက်ဦးစီးအုပ်ချုပ်လူလုံးကြမဲ့ပုံကိုယ်တွေခေါင်းဆောင်တွေပေါ့နော်အဲ့ဒါလို့ဆိုပြီးတော့တခါဒီနေမင်းနဲ့ဆွမျိုးတော်တဲ့ထက်မှလည်းအဲ့လိုလူရဲ့အထက်တန်းစားပြောရမယ်ဆိုလို့ရှိရင်တော့အာနာပိုင်လူတန်းစားဘယင်းနေနော်စစ်သူကြီးတွေကသူတို့ဆွမျိုးတော်တယ်လို့ယူဆထားတာဆွမျိုးတော်တယ်လို့ယူဆထားတဲ့အခါကျတော့ သူတို့သည်နေမင်းနခကြီးကိုနတ်ဖျားကြီးဖြစ်ပူဇော်တယ်ဟောဒီနတ်ဖျားကြီးသည်သူတို့နဲ့ဆက်သွယ်မှုရှိတယ်သူတို့နဲ့ဆက်သွယ်မှုရှိတဲ့အခါကျတော့ပူဇော်တဲ့သူတွေကနေပြီးတော့နောက်ထပ်သူတို့ကိုစောင့်ရှောက်တယ်ပူဇော်တယ်ပူဇော်တဲ့အတွက်ကြောင့်သူတို့ကိုသူတို့လူလောကကြီးသူဥဆောင်ဥရွပြုပေးမဲ့ခေါင်းဆောင်လုပ်တဲ့ပုံကိုယ်တွေကိုပို့ပေးတယ်ပို့ပေးတဲ့အတွက်ကြောင့်လူသားတွေကဘယင်းနေစစ်သူကြီးတွေဒီသူတို့ရဲ့နေမျိုးနွယ်လူဒန်းတွေလူစားတွေနေကလွတ်လိုက်တဲ့နေရဲ့ဆွေတွေမျိုးတွေလို့ဒီလိုယူဆတာရှိတယ် ရှိတာဖြစ်တဲ့အတွက်အဲ့ဒီလိုအယူအဆမျိုးကိုဘယင်တွေကဟိုးကဘာဥစတယ်လို့ယူဆထားတာတို့ကနေမျိုးတို့ကနေမျိုးနေနွယ်ဆိုပြီးတော့အခုလည်းရှိတယ်လေဂျပန်တို့အလံတောင်မှာနေနဲ့ငါတို့ကနေနေဆိုမျိုးတော်တယ်ဆိုယူထားတာမဟုတ်လားလို့ယူထားတာအခုတိရှိတယ်ကဲဆိုတော့အဲ့ဒီအယူအဆွဲအရာဆင်းသက်လာတာဦးဇင်းတို့မြတ်စွာဘုရားရဲ့တာကေဝင်တက်ကြမျိုးတွေမှာလည်းနေမျိုးဟိဒုတာကီဗျနေနွယ်မျိုးဟိဒုတာကီတို့ကဒီလိုယူဆထားတာ ဦးဇင်းတို့ကတော့တာကီမြို့ဟေနဲအဲ့ဒါလိုယူသလိုပဲသူကြတော့လည်းပဲအေးနေတွင်မြို့ဟေဒုတာကီတဲ့သူတို့ကလည်းဟိုယူတယ်အဲ့ဒီတော့တာကီမြို့စီနေနဲ့အမျိုးတော်တယ်ဆိုပြီးတော့နောက်တော့ဖះလည်းဒုတာကီမြို့တွေကဖွာတယ်ဆိုပြီးတော့ဒါဒုတာကီမြို့ဆိုတာနေနွယ်နဲ့နေနဲ့ဆွေမျိုးတော်တယ်ဆိုပြီးတော့ဒုဖះကိုအာဒိဋ္ဌဗန္ဓုနေနဲ့အမျိုးတော်သောမြတ်စွာဘုရားဒီလိုအမျိုးတော်လိုက်ကြတော့တာအဲ့ဒါကြောင့်နေအနွယ်နဲ့ဂေါရမအနွယ်သည်ဆွေမျိုးတော်တယ်ဆိုပြီးတော့ ဒါသူတို့လူတွေကနေထင်ချင်းနဲ့ချီးကျူးတယ်ဒီနေ့ superstition ပါပဲမြတ်စွာဘုရားရဲ့ဂုဏ်တော့မဟုတ်ပါဘူးဒါမြတ်စွာဘုရားဂုဏ်ပေါ်မဟုတ်ဘူးဒါကသူတို့ရဲ့ထင်ချင်းနဲ့ဆွဲလာတဲ့ဟာအဲ့ဒါကြောင့်ဒီနေရာမှာအာတိစ္စဗန္ဓုမြတ်စွာဘုရားရဲ့မြတ်စွာဘုရားကနေရဲ့အဆွေအမျိုးမိတ်ဆွေဖြစ်တော်မူသောမြတ်စွာဘုရားလို့ရှင်းတော့ကအယူဆကလေးတွေကိုပြောရမယ်ဆိုရင် superstition နဲ့တူပါတယ်ဒါဘုရားကုံမဟုတ်ပါဘူးတချို့ကြတယ်လဲရောင်ကြီးတထောင်အလင်းဆောင်တဲ့မြတ်စွာဘုရားအံရောင်ကြီးတထောင်အလင်းဆောင်တဲ့နေရဲ့နော် ရောင်ကြီးနဲ့မြတ်စွာဘုရားရဲ့တကိုးတော်တွေနဲ့ညံတော်တွေနဲ့တင်စားပြောတာလည်းရှိပါတယ်။ကင်ထားကြစို့အဲ့တော့မြတ်စွာဘုရားတဲ့ရဟန်းမှာစိတ်ငြိမ်မှုတရား၃ပါးကိုလည်းကောင်းအငိမ့်တဲ့နိဗ္ဗာန်ကိုလည်းကောင်းဒီနေ့နိဗ္ဗာန်ရောက်ကြောင်းအကျင့်ကိုလည်းကောင်းဘယ်လိုသိပြီးတော့မှတဏှာတိတိကလွတ်အောင်သူတို့ယုံသွားတာလေဒါပြောချင်တာ။ဆိုတော့ဦးဇင်းတို့အငိမ့်တဲ့၃ပါးကိုဆိုတာလေးနည်းနည်းလေးဘုသူတာပြပြောတော့ပြောခဲ့ပြီးသားတွေပါရှင့်မှာပြန်ပြန်သတိရအောင်လို့ကာယဝိဝေက စိတ်တဝိဝေကဥပဒိဝိဝေကဝိဝေကဘယ်နှပါးရှိလဲ။ စိတ်ငြိမ်ခြင်းလို့အဓိပ္ပာယ်ရှိတယ်ဝိဝေကဆိုတာစိတ်ငြိမ်ခြင်းနဲ့နော်နံပါတ်1ကာယဝိဝေကအဖော်မမိတကိုယ်ဒီနေခြင်းနော်ဒါတော့ဒီနေရာမှာကာယဝိဝေကဆိုတာကတော့တရားအထုတ်ကြမဲ့ပုံကိုယ်တွေဟာကာယဝိဝေကအရေးကြီးပါတယ်နော်ကာယဝိဝေကအရေးကြီးတဲ့အတွက်တကယ်ပေါက်ပေါက်မြောက်မြောက်လောကတွေကထွတ်မြောက်အောင်တရားစခန်းတကယ်ပေါက်အောင်အထုတ်ခြင်းတဲ့ပုံကိုယ်တွေကရဲရဲရင်ရင်တော့ကိုထွက်တယ်တော့ကိုထွက်သွားကြတာပဲ အဲတောက်ထွက်ပြီးမှအားထုတ်ကြတာပဲဒါတော့တကယ်လို့မိမိတို့ကဒီလူတွေကြားထဲမှာအားထုတ်မှဆိုရင်အနောက်ရှိကရှိတယ်အနောက်ရှိရှိတဲ့အတွက်သူ့ရဲ့စခန်းပေါရောက်ဖို့ဆိုတာမလွယ်ဘူးဒါကြောင့်ကာယဝိဝေကအပေါင်းအဖော်ကနေပြီးတော့မှကင်းရမယ်လို့ဆိုလိုတယ်မိမိဘေးမှာလူပြိတ္တအချမ်းရနေနဲ့အားထုတ်လို့မဖြစ်ဘူးလို့ဆိုလိုတယ်ဒါပေမဲ့ဦးဇင်းတို့ယောဂီတွေကတော့ပြောင်းပြန်ဗျာတပည့်တော်အဖော်ညှိလိုက်အောင်မယ်ဗျာတပည့်တော်နဲ့ ဘသူ့ကိုတခါနဲ့ထားပေးပါဖေရ။အော်ဦးဇင်းတို့လည်းအောင်စင်းနေရောင်းရတယ်ဆိုတော့ထားပေးပါမယ်ဒကာမကြီးရေ။ဒကာကြီးတွေတော့မပြောဘူးရှင်းရှင်းပဲဒါဦးဇင်းကိုတခါကြီးတွေတယောက်မှဦးဇင်းကိုဈေးမဆက်ဘူးဈေးဆက်တဲ့ထက်မှဒကာမကြီးတွေပဲပါတာ။နည်းနည်းလေးကြော်ညာပေးမှနောင်ဈေးမဆက်ရအောင်။ဒကာကြီးတွေကတော့ပေးတဲ့နေရာအိတ်တာပဲ။ဒကာမကြီးဒီပြီတော့ဘသူနဲ့တခါနဲ့ထားပေးပါဖေရ။ဘသူနဲ့ထားရင်ကောအဆင်မပြေဘူးထင်တယ်။သူတို့အဲ့လိုတွေနော်အဲ့လိုအခန်းစည်းဆက်တယ် အဲ့ဒါတော့အခန်းစစ်စစ်တာမှာရှင်းနေနောက်တော့အခန်းစစ်စစ်တာရှိတယ်အဲ့ဒါတော့အဖော်အမင်းဒီလောက်ခင်ပြီဆိုခါကျမှတော့ဘယ်လိုလုပ်တရားရတော့မလဲပထမဆုံးအဆင့်နဲ့ဦးဇင်းတို့ကမှပြိဿက0ဖြစ်နေပြီကာယဝိဝေကကိုမဖြစ်တဲ့ဖြစ်အဖော်မင်းလိုက်တာနော်အဖော်မင်းလိုက်တာအဖော်မင်းချင်းဒီအနောက်ရှေ့ဆိုတာသူတို့မသိဘူးကိုအနောက်ရှေ့အဲ့ဒါဒါတော့ကာယဝိဝေကမဖြစ်ဘဲနဲ့စိတ်ဓာဝိဝေကဘယ်လိုလုပ်ဖြစ်တော့မလဲကိုကမနော်အပေါင်းဖော်ကဒီလောက်ခင်တွယ်နေပြီဆိုတော့ ဒီစိတ်ကတခါတည်းအပေါင်းအသင်းတွေကပြောဆိုနေပြီဆိုရင်တယောက်ဆိုရင် တရားနှစ်ယောက်ဆိုတော့စကားသုံးယောက်ဆိုတော့လကားဘာမှသုံးဖြစ်တော့တယောက်သုံးယောက်တခါနဲ့နေပြီဆိုကမှတော့အဲ့ဒီယောဂီတွေလကားယောဂီပဲအဲ့ဒါစဉ်းစားကြည့်ဦးဇင်းယောဂီတွေကအဘုဒ္ဓနာမှာလကားတွေဖြစ်ကုန်ဘူးတယောက်တည်းနေမှာတကယ်တရားနှစ်ယောက်ဆိုတော့မှကောင်းလို့စကားလေးပြောလာသုံးယောက်ဆိုတော့လကားပြီပွက်လောရက်လို့ပြောတာ အကုန်လုံးရှိသမျှအကြောင်းနဲ့ဆောင်းလာခဲ့တော့တာကိုဒါကြောင့်စိတ်ဓာဝိဝေကဘယ်လိုလုပ်ဖြစ်တော့မလဲစိတ်ကအားထုတ်လို့မရတော့အားထုတ်လို့မရဘူးဆိုရင်ဝိပဿနာစိတ်မဖြစ်ရင်ကိလေသာကြားခုပြီဇန်တမာရီဝိမက်ဆိုတာထားရောဒါကြောင့်ဝိပဿနာတို့ဇန်တို့မက်တို့ဖို့တို့ ਨੇ ထိန်းထားနိုင်မှဒီစိတ်ကငြိမ်မှငြိမ်မှအဲ့ဒီငြိမ်တဲ့စိတ်ကိုစိတ်ဓာဝိဝေကခေါ်တယ်ကိလေသာအပေါင်းဖို့မရှိဘူးလို့ဆိုလို့တယ်ဝိပဿနာနဲ့ဇန်တွေပဲနေတာအဲ့ဒါဝိပဿနာနဲ့ဇန်နဲ့နေတဲ့အခါကျတော့အဲ့ဒီဝိပဿနာဇန် ကြောင့်မလို့ကိလေသာကင်းသွားတဲ့ခါကျတော့ဥပတိဝိဝေကလို့ခေါ်ပါတယ်နော်ဒါကြောင့်မိမိတို့ဒီတစ်ဆက်ပြီးတစ်ဆက်ကာယဝိဝေကစိတ်တဝိဝေကနဲ့ဥပတိဝိဝေကတိခြေတက်ရမယ့်ဥစ္စာဝိဇ္ဇနောကာယဝိဝေကတစ်ဆက်ထန်းတဲ့ကိုလန်နေကြတော့တာအဲ့ဒါနော်အဲ့ဒါမလန်အောင်လဲနှောင်ကြိုးစားကြပါဦးကောင်းပြီအဲ့ဒီတော့အဲ့ဒီဝိဝေက၃ပါးကိုဘယ်လိုသိပြီးတော့နိဗ္ဗာန်အငြိမ့်တဲ့တရားကိုဒီယဟန်ကဒီကိလေသာတွေကတဏှာတိတိနဲ့မစောအထုတ်သွားပါသလဲလို့ဒါမေးလို့ရင်းဖြစ်ပါတယ် ဒါကြောင့်အဖြေကာထာကိုဥစဉ်နမနဲ့သွားကြစို့မူလံဗပင်းစသင်္ခါယမန္တာအသမိတိတဗ္ဗမုပရုံတေယာကာစီတနာဣဇတံတာသံဝိနယတရာတတောသိခေမြန်မာဗျာယေရှုတာယောဘွာမြတ်စွာဘုရားယဟန်ဒီတန်တရားတစ်ခု၌ခန္ဓာအရှင်ကိုဖြည့်တည်တော်ကြောင့် သာသနာပေါ်သောအနာဒိဋ္ဌိအစုဤအရင်းမြစ်ကို၎င်းနာမဟုထောင်သွားတတ်သည်နာမဟုအနာကျဉာဏ်နဲ့နဲ့ဖြင့်ကျွင်းမရှိအောင်တာမြင့်ချုပ်ခြင်းတရားဤမိမိကန္နာ၌ဝါမိမိစိတ်၌ဖြစ်ပေါ်လာသောလုံးစုံသောတမန်မှုတနာကိုတည်မြတ်ခြင်းမှာနေရောညပါ အခါကတိဓမ္မထန်နှင့်ရှင်သောတတိရှိသည်ဖြစ်၍တိတ်္ခာသုံးပါးကိုကြည်လျာ၏ဒါပထမဆုံးတော့ပေါ့နော်နိဗ္ဗာန်မေဖို့ကိုရစ်တိုတို့နဲ့ရောက်လာတဲ့ပုဂ္ဂိုလ်များကျင့်ကြကြံကြဖို့မြတ်စွာဘုရားကနေပြီးတော့ဖြစ်ကြပါတယ်နိမိတယုတ်ဘမြတ်စွာဘုရားရဟန်းသည်တန်တရားဒုက္ခနဲ့ခန္ဓာစဉ်ကိုချဲ့ထွင်တတ်သောကြောင့်ပပ္ပင်္စခေါ်တဲ့တဏှာဒိဋ္ဌိအစုအရင်အမြစ်ကို၎င်း ငါရကားဟုထောင်လွှားတတ်သည့်မာမနာကို၎င်းအရတ္တမဲ့ညံလက်နဲ့ဖြင့်အကျွမ်းမရှိအောင်တားမြစ်ချုပ်ငိမ့်စေရ၏ဒါပရမအဖြစ်ပြီးတော့မိမိတန်တာ၌ဝါမိမိစိတ်၌ဖြစ်ပေါ်လာသောအလုံးစုံသောတတ်မှုမှုတဏကိုပယ်ဖြောက်ခြင်းကနေရောညင့်ပါအခါခါသိင်ကမ္မထာနှင့်ရှင်သောတတိရှိသည်ဖြစ်၍ဒုက္ခသုံးပါးကိုကျင့်လေရ၏ဒါလုပ်ငန်းမဲ့ဆရာကိုညွှန်ပြပြီဒါဓမ္မတက်ကဘာကိုစထိမ့်မလဲ ဘာကိုစချုပ်မလဲဘာကိုစပိတ်မလဲဆိုတဲ့ထိမ့်ဖို့ချုပ်ဖို့ပိတ်ဖို့ကိုစပြောပါတယ်နော်ပပင်စသင်္ခါရမူလံဆိုတာလည်းသိတယ်ပပင်စဆိုတာလည်းသိတယ်မူလံကအရင်အမြင့်ပပင်စကရှက်ထွန်တတ်တဲ့တဏှာမာနဒိဋ္ဌိပဲဆိုပါတော့နော်ဒါတော့တဏှာမာနဒိဋ္ဌိကချဲ့တယ်တန်တရားချဲ့တဲ့အကောင်၃ကောင်ဒီတန်တရားချဲ့တဲ့ပပ္ပစ္စတရား၃ပါးကလည်းပဲ ။ तू ကသူ့ကြီးပဲမဟုတ်ဘူး။ तू ကိုရှင်သန်ဖို့ तू မှာ root ကရှိနေတယ်။ဘသူတွေလဲတဲ့ तू ကိုအသက်ရှင်အောင်ဒီရေသားမြစ်တွေလှုပ်ပေးထားတာ။ရှင်သန်အောင် နောက်ကနေလှုပ်ပေး။ तू လည်းအဲ့ဒီတရားတွေကိုဖြတ်ပလိုက်ရမယ်။ပိတ်ရမယ်ဆိုရမယ်တဲ့ဒါနံပါတ်1အစစ်။ဒါတော့ကောင်းပြီ။အဲ့ဒီမှာနည်းနည်းလေးမသိသေးသူတွေလည်းသိအောင်သိပြီးသူတွေလည်းပုံမှတ်မိအောင်။ပပင်စဆိုတာမိမိကိန်းရာတတ္တဝါဤမိမိကိန်းရာဆိုတာကတဏမာနဒိဋ္ဌိရှိလို့ရှိရင်အဲ့ဒီရှိတဲ့ပုံကိုယ်ကိုလို့ပြောတာ မိမိကိညာတတ္တဝါဤခန္ဓာအစဉ်ကိုတန်တရားတစ်ခွနဲ့ချက်ထွန်တတ်ရှည်လျားစေတတ်သောကြောင့်တဏမာနဒိဋ္ဌိသုံးပါးကိုပပင်စဟုခေါ်သည်နေချက်သမားတဲ့နေချက်သမားဘယ်နှယောက်လဲ၃ယောက်ရှိတယ်နေချက်ဆိုတာဦးဇင်းတို့မြင်တာကကိုလိုနီလာလောက်သွားတဲ့လူပဲမြင်တာဒီကိုလိုနီလာလောက်သွားတဲ့နေချက်ကကိုယ့်တလောက်ပြဿနာမရှိဘူးတိုင်းနိုင်ငံတစ်ခုအနေနဲ့တော့ဒါကျင်းတဲ့ဆရာတော့မကောင်းဘူးပေါ့လေတန်တရားအနေနဲ့ပြောမယ်ဆိုရင်ကိုယ်တန်တရားရှိဖို့တို့ဘာမှဒုက္ခမပေးဘူး တကယ်နယ်ချက်ကိုယ့်ရဲ့နယ်ချက်အဆက်ကဘာလို့လဲဆိုရင်တဏရဲ့မာနရဲ့ဒိဋ္ဌိရဲ့နော်အင်္ဂလိပ်လည်းမဟုတ်ဘူးဂျာမန်လည်းမဟုတ်ဘူးစပိန်လည်းမဟုတ်ဘူးအမေရိကန်လည်းမဟုတ်ဘူးဦးဇင်းတို့ရဲ့တကယ်တန်တရားနှစ်ချက်ကောင်ကတဏရဲ့မာနရဲ့ဒိဋ္ဌိရဲ့သူတို့ချက်မှာကြောက်စရာကောင်းပါဒါကြောင့်အဲ့ဒီနယ်ချက်၃ကောင်အသက်ရှင်အောင်ဘယ်သူတွေလုပ်ပေးသလဲတဲ့အောက်မှာ အကြောင်းတရားအမြတ်တရား6မျိုးရှိတယ်နံပါတ်1မသိတဲ့အဝိဇ္ဇာနံပါတ်2 လမ်းမှန်လမ်းမကိုအမှားမှန်ကိုစဉ်းစားဆင်ခြင်နိုင်တဲ့ဉာဏ်မဟုတ်တဲ့အာယောနိသောမနတိကာရမှားမှားယွန်းယွန်းနှလုံးသွင်းမှုပြောတာနံပါတ်3ယုံ nant တို့ကိုပဲငါယုံ nant တို့ကိုပဲငါပင်ဟုထင်မှတ်မှုအတ္တမိမာနဒီစကားလုံးလေးအသက်ဖြစ်ကောင်းဖြစ်မယ်ပြီးမှရှင်းပေးမယ်နံပါတ်၄ဒုစရိုက်ပြုရမရှိမှုအဟိရိကဒါကြည်နေပြီနော်နောက်နံပါတ်5ဒုစရိုက်ပြုရမကြောက်မှုအနုတ္တပနံပါတ်6စိတ်မတည်ငြိမ်မှုစိတ်ပြန့်လွတ်မှုဥဒိစ္စ ဒါတော့အဲ့ဒီ6မျိုးဒီအဲ့ဒီတဏမာနဒိဋ္ဌိ3ပါးရှင်းနေအောင်သူတို့လုပ်တဲ့လုပ်ငန်းစဉ်ပို့ပြီးတော့မှတွက်လက်နေအောင် နောက်ကနေပင်အားပေးထားတာနောက်ရေသောမြစ်တွေဖြစ်နေနော်သူကထောက်ပံ့ပေးထားတာဒါကြောင့်ကောင်းပြီအဝိဇ္ဇာကြောင့်လဲတဏမာနဒိဋ္ဌိဖြစ်ရတယ်နှလုံးသွင်းမမှန်လို့မှားမှားယွင်းယွင်းနှလုံးသွင်းလို့လည်းပဲဖြစ်တယ်မာနကြောင့်လည်းဖြစ်တယ်ဟိရိကနုတ္တပကြောင့်လည်းဖြစ်တယ်ဥဒိစ္စကြောင့်လည်းဖြစ်တယ်တဲ့ ဒါတော့ကောင်းပြီတလုံးပဲပြောမယ်ကျန်တာကအလုံးသိလို့ရအောင်အဝိဇ္ဇာဟိဖြစ်ပြီးဟိဆိုလို့ရှိရင်မသိမှုရှေ့ကခံပြီဆိုရင်လူချင်းမှုလောဘလည်းမဖြစ်ပေဘူးလားဖြစ်ပြီမသိမှမသိပဲဒီဟာရဲ့အဆုံးကိုမမြင်တော့ဘူးဒါရဲ့အဆုံးမှာဘာလာမလဲလာမဲ့ consequences တွေကဘာလဲရှုရှောက်ကိုမသိတော့ဘူးလူချင်းသားကမှွမ်းထုံသွားပြီဆိုတဲ့အခါကျတော့စာမှာရှိတယ်လောဘအဋ္ဌာဏဇာနာတိတဲ့လောဘမှုံပြီဆိုရင်အကြောင်းကျိုးအကောင်းဆုံးမသိတော့ဘူး လောဘမှောင်အောင်ဘသူပိတ်တယ်လဲအဝိဇ္ဇာပိတ်တယ်ဒါလောဘချဲ့လို့ရအောင်ဘသူကပိတ်ပေးရတယ်လဲဆိုအဝိဇ္ဇာပိတ်ရတယ်တတိကြီးတွေမြောင်များစွာချမ်းသာတယ်တော်ပြီဆိုပြီးတော့ရသွားတဲ့တတိမရှိဘူးနော်အင်ပါရာကြီးတွေနိုင်ငံချဲ့တယ်နေမွန်အင်ပါယာချဲ့တယ်ဒါလောက်ရရင်တော်ပြီလို့ရသွားတာရှိလားမရှိဘူးအခုဈေးရွက်လောက်ကျွန်းကလေးတောင်လိုက်ချဲ့နေကြတာစဉ်းစားကြည့်လေဈေးရွက်သာသာလို့ရှိမယ်အဲ့ကျွန်းလေးလည်းချဲ့နေကြတာပဲမှုပွင့်လောက်ပဲရှိမှာပါကျွန်းကဘာမှမရှိပါဘူး တောင်ပြားမြောက်ပြားကုန်းမရောက်ကဲသူတို့ချက်တာတော်ပြီကွာငါတော့မလိုချင်တော့ဘူးလို့ရက်သွားတာရှိလားမရှိဘူးအခုရေခဲတွေပျော်ပြီးတဲ့ကျွန်းပေါ်လို့ပေါ်လို့နဲ့အဲ့ပေါ်ရင်ငါဟာနော်လို့မှတ်တယ်လို့ရှိသေးတယ်ဦးဇင်းတို့ဗမာပြည်မှာကြတာမြက်နော် မြက်နားမှာနေတဲ့သူတွေဆိုရင်သိလိမ့်မယ်မြက်ကဟိုဘက်ထိုးလဲဟိုဘက်ကပေါ်ဒီဘက်ထိုးလဲဟိုဘက်ကပေါ်နဲ့အမြင့်ကြောင်းလှူတာမတွေ့ဘူးလားလို့နောက်နဲ့ပေါ်မယ်ဆိုရင်ပေါ်နိုးနိုးပေါ်နိုးနဲ့အဲ့ရေထဲမှာသွားပြီးတော့ငုံဆိုင်ထားတာတကယ်လို့မြက်မြက်ကြောင်းလွဲသွားလို့ပေါ်လာရင်ငုံရက်တန်းလန်းကြံငယ်အဲ့ဒါငါဟာ သူကကျွမြင်နုဆိုတာစိုက်ပျိုးရေးကောင်းတယ်လေအဲ့ဒီနေရာမှာဓာတ်ကုတ်ပွဲဆိုအဲ့မှာဖြစ်တာဓာတ်ကုတ်ပွဲအဲ့ဒီမှာဖြစ်တာဘာဖြစ်လဲလဲမြက်ကတစ်ဖက်ကိုထိုးရင်တစ်ဖက်ကိုပါတယ်ဆိုတော့ဟိုဘက်ကသဲကဒီဘက်ကိုပါရင်သဲကငါသဲတွေမင်းတော့ပါသွားတာဆိုဟိုဘက်ကလွယ်လိုက်လာတယ်လေမဟုတ်ဘူးငါစိုက်ထားတဲ့ငုံဟောအဲ့ဒီမှာစပြီးတော့ဓာတ်ကုတ်ပွဲဖြစ်တာကျွန်းကျွန်းပေါ်တဲ့ချိန်ဆိုရင်ဓာတ်ကုတ်ပွဲဖြစ်တဲ့ချိန်ပဲဒါပါတော့လူတွေဆိုတာဘလောက်ပဲရရရလို့ကျင်းတတ်တယ်ဆိုတာမရှိဘူးမရှိတဲ့အတွက်ဒီလောဘချဲ့ပြီးဘဝလည်း ရှဲပြီဒီနေ့တိုင်းပဲဘာလင်းရရင်ကောင်းတော့ဘာလင်းရရင်ကောင်းတော့နဲ့ဒါကြောင့်မလို့ပပင်္စဆိုတဲ့ဟောဒီတဏှာကိုချဲ့ဖို့အတွက်အဝိဇ္ဇာကအဲ့ဒီလိုလုပ်ပေးတာကြံတာတွေလည်းဒီတိုင်းပဲနော်ဒါကြောင့်မလို့သူတို့ဒီတဏှာမနဒိဋ္ဌိတွေပပင်္စနော်တန်တရားမှာနေချဲ့ဖို့အတွက်ဘသူတွေကနေနောက်ကလှုပ်ပေးတယ်လဲဆိုတော့ခုနအဝိဇ္ဇာတို့အာယောနိတောမနတိကာရတို့မာနတို့နော်ပြီးတော့အဟိတကအနုတ္တပဥဒိစ္စဆိုတဲ့အကြောင်း6မျိုးကနေပြီးတော့နောက်ကနေအပံပိုးလှုပ်ပေးတယ်တဲ့အဲ့ဒါ သူတို့ရဲ့ပပင်စရဲ့ရေသောမြစ်မူလတွေပဲအဲ့ဒါတွေကိုလည်းနှုတ်ရမယ်တဲ့နော်ကောင်းပြီဦးဇင်းတို့စောစောလေးကပြောအတ္တမိမာနမန္တာအတ္တမိတိတပ္ပဒီနေရာမှာအတ္တမိမာနဆိုတာလေးကတော့မာနိတိတမှာကြံတဲ့အတိုင်းရှင်းတာကတော့ဒီရှိနေတဲ့ယုံ nant ခန္ဓာကိုဒီခန္ဓာကိုပဲဒီယုတ်ဒီနံကိုပဲဦးဇင်းတို့အနေနဲ့ကပုရုဇင်းနေနော်အနေနဲ့ကဒါငါဟာဘဲလို့ယူလိုက်ဆွဲလိုက်တာဒီယုတ်ဒီနံဒီခန္ဓာကိုဒီယုတ်ဒီ ဝေဒနာတင်ညာသင်္ခါရဝိညာဉ်ခန္ဓာ၅ပါးကိုငါဟာလို့စွဲရင်အတိမိမာနာလို့ဒီလိုရှင်းပါတယ်ဒါစားတဲ့အတိုင်းပဲနော်ဦးဇင်းတို့နေတရားဆိုတဲ့ဟာမှလည်းဒီတိုင်းပဲပေးထားတယ်ခန္ဓာ၅ပါးကိုပဲငါဟာဆိုပြီးတော့စွဲတယ်မှုအတိမိမာနာဆိုပြီးတော့ပြောပါတယ်ဒါတော့ဇရောကြီးကအဲ့ဒီလိုမရှင်းမြန်ဘူးတကားဒီပြင်ဘက်ကနေရှင်းတယ်ဘယ်လိုရှင်းတယ်လဲဆိုတော့အမတမှတ်သားစရာကောင်းတယ်အတ္တမိဆိုတဲ့သဘောဒီ verb အဲ့ဒါဖြစ်သည်လို့အဓိပ္ပာယ်ရှိတယ်ဖြစ်ဤလို့ အဲ့ဒီ verb တွေဘသူနဲ့တွဲရတယ်လဲဆိုတော့ပါဠိလိုအဟံဆိုတဲ့ကတ္တာဘု subject နဲ့တွဲရတယ်ဒါတော့အင်္ဂလိပ်လိုပြောမယ်ဆိုရင် I am ဆိုတဲ့ဟာမျိုးနော် I are လို့မတွဲဘူးဟုတ်တယ်မဟုတ်လား He he am လို့မတွဲဘူးဟုတ်တယ်မဟုတ်လားဒါကြောင့်မလို့ तू က am ဆိုတဲ့စကားလုံးနဲ့တူတယ်အသမိဆိုတာဖြစ်တယ်ဒါတော့ဒီ am ဆိုတဲ့စကားလုံးကိုနောက်ကရှေ့ကနေပြီးတော့မှ subject ထည့်ခြင်းဘယ်သူထည့်မလဲဆိုတော့ I လို့ထည့်ရတယ်ဒါတော့အသမိဆိုတာဖြစ်သည်ဆိုတော့ဒီပြန်ကိုသွားထည့်လို့မရဘူး အိုင်လို့ဆိုတဲ့စကားလုံးနဲ့အတိတ်ပဲတူတယ်အဟံဆိုတာထည့်ရတယ်အဟံငါသည်အတ္တမိဖြစ်တယ်ငါဖြစ်သည်ပြောလိုက်ဆိုတော့ငါဖြစ်သည်ဆိုတဲ့အကိုရှေ့က subject ကိုဖြောက်ပြီးတော့အတ္တမိဆိုတဲ့ verb တစ်လုံးနဲ့ခြံပြီးတော့မှအတ္တမိနဲ့ကြောင့်ဖြစ်တဲ့မာနဖြစ်လို့အတ္တမိမာနလို့ခေါ်တာဒါတော့ကျမ်းမှာရှိတဲ့အတိုင်းပြောမယ်ဆိုလို့ရှိရင်တော့ယုံနာခန္ဓာကိုပဲငါလို့စွဲရင်အတ္တမိမာနလို့ခေါ်တယ်ဇရောကြီးအဲ့ဒါမပြောဘူးဗျာဘလို့ပြောတယ်လဲဆိုတော့အေးတဲ့ ဦးဇင်းဒီမှာရေးထားတာရှိတယ်နော်ငါဆိုလို့ရှိရင်တဲ့ तू ကငါနဲ့ပတ်သက်တာပညာကိုအစွဲပြပြီးတော့ငါတတ်တယ်ငါတော်တယ်ငါသိတယ်ငါလှတယ်ငါသူတက်တာတယ်ငါရုပ်ဘလို့ငါအတန်ဘလို့ငါပစ္စည်းဘလို့ဆိုပြီးတော့မှငါနဲ့ပတ်သက်တာတွေကိုထင်ပြီးတော့ငါမလုံနိုင်တာငါမလို့ဖြစ်တာဆိုရင်အသမိမာနခေါ်တယ်တဲ့။ကဲအဲ့ဒါလိုယူတာပို့ပြီးတော့လက်တွေ့မကြဘူးလား။ဦးဇင်းတို့ဖြစ်နေတာနေပြောပါတယ် မာနတဲ့မှာငါတို့မှာအဲ့ဒီလိုဟာတွေဘယ်လောက်ရှိသလဲဆိုတာသိရင်ဆင်ခြင်လို့ရတာပေါ့နော်ဒါတော့အဲ့ဒီလိုတွေမဟုတ်သေးဘူးကိုနဲ့တက်တဲ့ဆရာတွေဘုန်းကြီးတွေဆွေတွေမျိုးတွေပါပါသေးတာနော်ရှိတယ်လေအမလေးငါသားကဘလို့နော်ဟောကိုသားတော်ရင်ဒီလိုအမေအဲ့ဒါတွေမဟုတ်သေးဘူးတွေ့သေးတယ်နော်ဦးစင်းကမာစီရိတ်သားမှနေတော့က तू မရှိတော့တင်ပြောအောင်မယ်ဟဟလား तू တော့မကြည့်ပါဘူးတေးကြတယ်ဟင်ဘိုးချုပ်ခင်းကကြောက်တန်းသားတပြည့်တော်လဲကြောက်တန်းသားလေကြောက်တန်းသူလေဟောမန်ဒလိုလာတာ တပည့်တော်ကျောင်းဆရာမကြီးတဲ့ तू ကတပည့်တော်ကျောင်းတက်သွားတပည့်တော်တော်လည်းဆရာကြွားတယ်ဟုတ်လားအဲ့ဒါလို့ဆိုတော့ကြွားကြတယ်အများကြီးပဲပြောတာနော်အဲ့ဘာမဟုတ်တာဟာငါတို့ရွာသားလေမကြွားဘူးလားကြွားတာပေါ့ကိုယ့်နေရာနဲ့တယောက်လောက်ပါဝင်းကြီးဖြစ်ကြည့်ပါလားလို့အဲ့ဒီဝိညာဉ်မကောင်းဘူးဆိုတော့ဘယ်သူမှမပြောတော့နော်အဲ့တော့ရည်စရာဥပမာလေးပြောဦးမယ်နော်ဦးဇင်းတို့ရှင်မအင်းတယ်ဆိုတဲ့ရွာရှိတယ် ရှိတော့အဲ့ဒါကမြစ်ချောင်းဘေးမှာဦးဇင်းတို့မြစ်ချောင်းဘေးနေတော့ဟိုတုန်းကလေခလဲခဲဆိုတော့မြစ်ချောင်းဘေးကရွာတွေကမြို့လိုပဲစီကားတယ်ဒါတော့အဲ့မြစ်ချောင်းကြီးတွေကနေပြီးတော့တဖြည်းဖြည်းကားတွေလမ်းတွေထည့်လာတဲ့ခါကျတော့အဲ့ဒီမြစ်ချောင်းတွေကရွာတွေမြို့တွေကမြစ်တွေဖဲ့တဲ့ခါကျတော့နော်သူတို့လည်းမနေတော့ဘူးအဲချမ်းသာတဲ့လူတွေကမြို့ပြောင်းနော်ဒါတော့လေခက်လေခက်လက်ခက်မဟုတ်တော့တဲ့အတွက်ကြောင့်မလို့ကားခက်ဖြစ်တဲ့အတွက်ကြောင့်ဒီမြစ်ချောင်းဘေးကမြို့တွေရွာတွေကခြောက်သွားတယ်ခြောက်သွားတဲ့ခါကျအဲ့ဒီမှာရှိတဲ့တက်နေတဲ့လူတွေကမြို့အကုန်လုံးပြောင်းတော့ရွာမှာက အဲ့ဒီမပြောင်းနိုင်တဲ့သူနဲ့ဘုန်းကြီးတွေပဲကြာခဲ့တာနော်ဒါကြောင့်မလို့လူတွေကပြောတယ်အိမ်ထောင်မှုဘုရားတည်စစ်မေစုပ်တို့ဤသုံးမျိုးချက်မပိုင်နောင်ပြန်ခဲ့မြင်မျိုးတယ်ကျုပ်တို့ကလည်းပြောချင်တာကြောင်းထောင်မှုဘုရားတည်စစ်မေစုပ်တို့ဤသုံးမျိုးချက်မပိုင်နောင်ပြန်ခဲ့မြင်မျိုးအခုကြည့်လေကျောင်းမှာချမ်းသာတဲ့လူကမြို့ပြောင်းသွားတော့ဘုန်းကြီးကြတော့မွဲတဲ့သူတွေနဲ့ကြံနေကြပြလိုက်ပြောင်းလို့မဖြစ်တော့ကိုကလေအဲ့တော့ဘာဖြစ်သလဲဆိုတော့အဲ့ဒီရွာမှာကြံခဲ့တဲ့ဆရာတော်ကမြို့ပြောင်းသွားတယ်ကြောင်းလိုက်လာတယ်တရားခေါ်တယ် နော်သူရွာကတပည့်တွေအောင်မှကြီးပွားနေကြတာကိုဆိုတော့သူလည်းရောက်တဲ့အခါမြို့အကြောင်းကြတော့တရားဟောတာပေါ့နော်ဒါတော့အဲ့ဒီမှာတရားထောက်လောက်တယ်လို့သူရွာသားဆိုတော့ဟေးတို့ရွာကြီးอ่ะကွာငါတို့ကဆိုရင်ပညာတတ်တွေလည်းပေါ်တော့ကွာမှန်မှဖရားသူကဒီလိုကိုတတိတိကျွေတွေလည်းပေါ်တော့ကွာမှန်မှဖရားမြို့ကြီးမှာအလုံးလုံးနေတဲ့ဟာမြို့ပိုင်းတွေဝန်တောက်တွေဆိုတာတို့ရွာကကွာမှန်မှဖရားသူကဒီလိုဗျအောက်ကနေတရားထောက်ကသူ့ရွာသားကိုအေးကွာအခုတော့မြစ်ကြောင်းတွေကကန်းပြီးတော့ရွာကြီးလည်းမြက်ကဘာဖဲတဲ့ခါကျတော့ ရွာမှာကဘိန်းစားနေအယက်သမားပဲကြံတော့ကွာဆိုတော့မပြောတော့ဘူးခေါင်းလင်းကိုဘိန်းစားနေအယက်သမားဘုန်းကြီးပဲကြံခဲ့တာဆိုတော့အဲ့ဒီခါကျတော့ तू မပြောတော့ဘူးစောစောကတော့မှန်မှဗျာနေဒီလိုနေတာဒါလည်းအခုပြောမှဆိုရင်ဗါတယ်လေအသမိမာနာခေါ်တယ်ဗါတယ်လေအသမိမာနာအဲ့ဒါမှတ်ထားအသမိမာနာเนาะဘိန်းစားချက်မှညင်သွားတာဆိုတော့လူတွေမှာကြံဖန်ကြွားတာဥစဉ်လို့ဖြစ်နေတာအဲ့ဒါမျိုး ဆိုတော့အဲ့ဒီလိုမာနမျိုးကိုတဲ့ကိုမှရှိတာနော်မဟုတ်သေးဘူးဒီပြင်မှရှိလဲကိုကအငားနဲ့ကြွားတယ်တယ်လို့ပြောနေတာအဲ့ဒါတွေကိုမိမိတို့ကပိတ်ပါဆိုးပါလျှော့ပါချပါလို့ဆိုလိုတယ်ဒါကြောင့်မလို့မာနကတဲ့တော်တော်ခက်တယ်နော်လောဘလိုကြီးလာရင်လောဘကြီးတာသိတာတယ်မာနတခါတလေကြလို့ရှိရင်မကောင်းတဲ့ဘက်ကမာနကြီးတာသိတယ်တခါတလေကုသိုလ်ကောင်းမှုလုပ်ပြီးအဲ့ဒါလေးကိုငါတို့မလုပ်လုပ်နေတာငါတို့မလုပ်လှူနေတာငါတို့မလုပ်တရားထိုင်နေတာငါမရောက်ဒီဆင့်ရောက်တာဆိုကုသိုလ်ကောင်းမှုလေးနဲ့လုံပြီးမာနကဖြစ်တာလည်းရှိသေးတယ် အဲ့ဒီမာနပြောရတော်တော်ခက်တာကိုကိုကိုမာနဖြစ်မှန်းလည်းမသိသူများပြောတယ်ဆိုရင်လည်းခံကျင်မှာမဟုတ်ဘူးလေအဲ့တော့ပြောရခက်တယ်ဒါကြောင့်စရိုကြီးကရေးထားတယ်မာနသည်တဲ့တက်မဲ့သောဒါရတဲ့တဏှာကဲ့သို့ဖြစ်ပုံမထင်ရှား၍ကုသိုလ်ဆံရဂုံကိုမှီ၍မာနဖြစ်နေတာကိုပင်ကိလေသာငြိမ့်သေးဟုထင်မှတ်တတ်၏တရားတူကလေးတစ်ခုနည်းနည်းလေးအစင်ကလေးမြင်သွားပြီဆိုရင်ငါတော့ဟုတ်ပြီဟုတ်ပြီဆိုတော့မန်တက်သွားတာပြောတာနော်ဘာဇံမှလည်းမဟုတ်ဘာမက်မှလည်းမဟုတ်ဘာဖို့မှလည်းမဟုတ်ဘူးအဲ့ဒီလိုဖြစ်တတ်တယ်တဲ့အဲ့ဒီလိုဖြစ်တာကြီးဟာမဟုတ်သေးဘူးဟာနဲ့ ဒီလိုလေးဖြစ်လို့ဒါလေးကဒါဖြစ်သွားတာလို့ပြောရင်လည်းအောင်မယ်သူဖြစ်မဖြစ်ပဲနဲ့သူများလာဖြစ်တာလာပြောတယ်ဆိုပြီးတော့သူကမန်ပိုတက်ပြန်ရောနော်အဲ့ဒါလိုလည်းဖြစ်တတ်တဲ့ဒါကြောင့်ထို့ကြောင့်အချို့ပုဂ္ဂိုလ်များသည်သူတို့ကိုယ်တိုင်ကမာနကြီးနေပါလေအခြားသူများကသာမာနကြီးနေသူထင်တတ်ကြ၏တဲ့မာနတော်တော်ခက်တဲ့တခါတလေကြာရင်နော်ကောင်းတဲ့ဘက်ကတက်ရင်ပိုခက်တယ်နုလို့ပြောရခက်လို့ကောင်းပြီအားလုံးကိုခြုံပြောမယ်ဆိုလို့ရှိရင်မိမိတန်တိုင်းနဲ့ဖြစ်တဲ့နော် ယူပတဏတတ္တဒနာခန္ဓာဒနာရတ္တဒနာဖုရပဒနာဓမ္မတဏတို့ကိုလည်းအရတ္တမဖြစ်ငြိမ့်စေရမယ်ထိမ့်ချုပ်ထားရမယ်လို့ဆိုလိုတယ်ပြီးတော့ထိုသောတဏနဲ့တကွပပင်စဤမူရင်းဖြစ်တဲ့ရင်းမြစ်တရားခုနက6မျိုးကိုလည်းအရတ္တမအရတ္တမလက်နဲ့ကောင်းတဲ့ဓာတ်တွေကိုငြိမ့်စေရမယ်ကောင်းပြီအဲ့ဒီဟာတွေကိုပယ်ဖို့နှုတ်ဖို့ပိတ်ဖို့အရတ္တမရဖို့ဆိုကြပါစို့ဘာတွေနဲ့ကျင့်မလဲဆိုရင်အဲ့ကျင့်စဉ်ကအဲ့ဒီမှာမှစတာဘယ်သူတွေလဲဆိုရင်သတိပဋ္ဌာန်မှာတဲ့ဘာတဲ့လဲ တတိပဋ္ဌာန်နဲ့အဲ့ဒီတတိပဋ္ဌာန်ကတော့ခေါင်းတက်ပြောတာတတိပဋ္ဌာန်ဆိုတာတတိပဋ္ဌာန်သမပဋ္ဌာန်အဲ့ဒီပဲအဲ့ဒီဘူဘူးစမေခင်ဆိုတဲ့ဘောဓိပိခေယ138ပါးကျင့်ကြပါကျင့်တော့လေအဲတခါရမင်းကြီးဆန်ရန်ကလေးနဲ့ပူသလောက်အပူတိုက်ကျင့်ရမှာလားဆိုတော့မဟုတ်ဘူးတဲ့ပါတယ်လေပါတယ်လေတဏှာကိုဖျောက်ပြခြင်းကနေရောညင့်ပါတယ်ဗျာလောရမှာကသူဝိသေသဖို့ခထူးထားတယ်တခါလောက်လို့ပြစ်ထားလို့မဆိုလို့အမြဲတမ်းနှလုံးသွင်းဆင်ခြင်လုံနေပါလို့ဆိုလို့တယ်မိချစ်ဆန်ကလေးလောက်နဲ့သွားပြီးတော့အပူတိုက်ထားလောက်ကတော့ဘယ်ရမလဲတဏှာက ရေတောင်ရေသေးတယ်နော်ကလီထိုးတဲ့လောက်တော့ရမှာမဟုတ်ဘူးဒါကြောင့်အဲ့ဒီခါကိုသတိပဋ္ဌာန်တရားနဲ့တတိတရားနဲ့နော်တိတ်ခါ၃ပါးသီလသမารိပညာတရားကိုကျင့်နိုင်ကြပါစေတဲ့အဲ့ဒီလိုကျင့်ကြမှသာလေမိမိတို့လိုတဲ့နိဗ္ဗာန်မေဖို့ကိုရစ်တူတူနဲ့ရောက်မှာဒါကြောင့်မေဖို့ကိုရစ်တူတူနဲ့ရောက်တဲ့ပုဂ္ဂိုလ်တွေတတိပဋ္ဌာန်တရားကိုနင်းညမပြတ်ပွားများအားထုတ်နိုင်ပြီးတော့မိမိတို့ဟောဒီတဏှာရဲ့စစ်ကွန်းကလွတ်နိုင်ရာ တဏိတဏမာနဒိဋ္ဌိတိဟူသောတန်တရားနယ်ချဲ့တို့ရဲ့လွတ်ရာဖြစ်တဲ့နိဗ္ဗာန်ကိုမိမိတို့ကြင်ကြံကြိုးကိုအထုတ်လေ့လာနေကြသောအတိညာဏ်တရားတို့နှင့်လျင်လျင်မြန်မြန်ရောက်ရှိနိုင်ကြပါစေကုန်သတည်း ဘယ်ဟာပါလဲအော်အော်အဒူရာဇီဝနောက်ဆုံးတော့မှာလားဟင်းအော်ဒူရာဇီဝ ဒုအာဇီဝမှားယွင်းသောအသက်မွေးမှုတဲ့နော်ဒုစရိုက်ဒုရာဇီဝဒုစရိုက်7ပါးသိတယ်မဟုတ်လားဒုတိယ7ပါးသိတော့ဒုရာဇီဝဆိုတာမှားယွင်းတဲ့ wrong livelihood ကိုပြောတာအာဇီဝအသက်မွေးခြင်းလေဒုဆိုတာမိစ္ဆာဇီဝနဲ့အတူတူပဲဟုတ်တယ်ဒုဒုအာဇီဝကအသက်မွေးဝမ်းကြောင်းကိုယ့်ရဲ့အသက်မွေးဝမ်းမှုလုပ်ငန်းကိုပြောတာနော်အဲ့ဒီအသက်မွေးဝမ်းမှုလုပ်ငန်းနဲ့ပတ်သက်ပြီးတော့မှားမှားယွင်းယွင်းလုပ်တဲ့ဟာမျိုးတွေပြောတာ နော်ဒါတော့ဒီဗုဒ္ဓရှင်များမှာဆိုတော့အဲ့ဒီလိုအမှားမရောက်အောင်ထင်ရတယ်မဟုတ်လားမိမိရဲ့လုပ်ငန်းတွေပတ်သက်ပြီးတော့ professional နဲ့ပတ်သက်လို့နော်အသင်မွေးအကြောင်းနဲ့ပတ်သက်လို့ဒါတွေအမှားမဖြစ်အောင်အဲရှောင်ရကျင်းရတယ်ဒါတော့ရန်တာဖြစ်တဲ့ပုံကိုယ်တွေမှာတော့အဲ့ဒါတွေကိုတမင်တက်တွေကလည်းမရှိဘူးဆိုတော့သူတို့မှတမင်ရှောင်စရာမလိုတော့ဘူးလေရန်တာလည်းဖြစ်ပြီဆိုတော့စီးပွားရေးလည်းမလုပ်တော့ဘူးလေနော်သူတို့လုပ်သမျှရဟန်းအနေနဲ့ဆိုလို့ရှိရင်ဦးဇင်းတို့ဒီရဟန်းအနေနဲ့ပြောမယ်ဆိုလို့ရှိရင်လူတွေကိုမြောက်ပင့်၆ရွင်ပြီးတော့မှလည်းပဲစွန့်တန်ကန်ကြောင်းစစ်ပစ္စည်းလေးပါရဖို့မလုပ်တော့ဘူးလို့ဆိုလိုတယ်ဒါကိုပြောတာပါ အဲအတူတူပဲလို့ပြောလို့ရပါတယ်အဘိသင်္ခါရကံလိုပဲမှတ်လိုက်တော့သင်္ခါရကိုမှအဘိကိုမမှတ်နဲ့နော်အဘိကိုမှတ်လို့ရှင်ရှုပ်ပါဆိုလို့သင်္ခါရကိုမှတ်တာနော်သူကအဓိပ္ပာယ်တူနေလို့ပြောတာအဘိသင်္ခါရရဲ့သင်္ခါရရဲ့ကံရဲ့စေရနာရဲ့အတူတူပဲနော်အဝိဇ္ဇာပစ္စယသင်္ခါရကိုလည်းပဲကံကိုပြောတာမဟုတ်လားလို့ အဲ့ဒါကြောင့်မလို့ဒါအဘိသင်္ခါရကိုကံအတူတူပဲစေရနာအဲ့ဒါဒါကြောင့်အဘိသင်္ခါရလို့ပြောလို့ရှိရင်စလုံးရှင်နေလို့ဦးဇင်းတော့ကံလို့ပြောလိုက်တယ်အဲ့ဒီကံကလည်းကုသိုလ်ကံနဲ့အကုသိုလ်ကံလို့နှမျိုးရှိတယ်ဦးဇင်းအချင်းရှိမှဆိုလို့စကလုံးနဲ့တလုံးချင်းမပြောတော့တာထောက်မေးတဲ့တူလည်းကျေးဇူးတင်ပါတယ်လားကျန်တဲ့လူလည်းသိရတယ်ကံရှိသေးလားမေးဖို့ ရှိတာပေါ့နော်ဒါဆိုရင်อืมကဲဒါဆိုတော့အမျှဝေကြတာပေါ့နော်ဦးဇင်းအားလုံးဤသို့မြူရာမြတ်ဘုံများကြောင့်ချမ်းမြေ့ရေးကြီးပေမဲ့မြည်သည်ရွှေပြည်ထုံးချလမ်းမကပဲရောက်ရပါလို့ထိုးထိုးဘဝခြင်းလေရလေဒုက္ခဝေဒံယမအပေါင်း ကောင်းမူသည်များကရေယာပင်တပအိဆာမင်္ဂလာကိုရေကာတာတိုင်းရရှိတော်ယနေ့ယခုပြုပြုသည်များမြတ်ဘာကကိုမိဘဆရာမျိုးသဟာနှင့်ကိုမဆောင်ချက်ကိုဆောင်နတ်ကအရင်စား၍ရှင်မြတ်လုံးစုံဘုံ31ဖြစ်ဖြစ်သည်များ ဝိနိယတုရကြပါစေပိဏဝေတိညာထွေတာတုဟောတိတော်အမြအမြအမြယူတော်မူကြပါကုန်တော်သာ